ဒီနေ့မေလ22ရက်2021ခုနှစ်သာသနာတော်တက္ကရာ2564ခုနှစ်ဦးဇင်းတို့ယနေ့တကဘာလုံးမှာဒီလထဲမှာတော့ဘာသာလူမျိုးအလုံးဘုရားဘာသာကိုးကွယ်တဲ့ပုဂ္ဂိုလ်များကုန်လို့ဒီလထဲမှာတော့ မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးရဲ့ဂုံတော်တွေကျေးဇူးတော်တွေကိုအာယုံယူပြီးတော့ပူဇော်ကြတဲ့လာပါပဲကဆုံလာပြည့်ဗုဒ္ဓနေ့ဒါဦးဇင်းတို့မြန်မာတက္ကသိုလ်ကတော့အခုနောက်တစ်နေ့သုံးရက်လိုသေးတာပေါ့နော်ဒီနေ့အကျိုးဦးဇင်းတို့ Sunday မှာပဲလောက်ရတာဆိုတော့ တရားဝဲကိုကြိုပြီးတော့ဦးဇင်းတို့ဟောပြောပေးခြင်းဖြစ်ပါတယ်။ကဆုံလပြည့်ဗုဒ္ဓနေ့သည်အမတန်မှထူးခြားတဲ့နေ့တူးနေ့မြတ်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးလေးတင်ချေနဲ့ကဘာတသိမ့်အထက်မှာသူမေတာရှင်ရသိဘဝနဲ့ ဒီပင်ကရာမြတ်စွာဘုရားခြေတော်ရင်းမှာဗျာဒိတ်ခံခဲ့တုန်းကကဆုံလပြည့်ဘုရားနေတဲ့နော်ဗျာဒိတ်ခံတဲ့နေ့ကဆုံလပြည့်ဘုရားနေ့အဲ့ဒါသူမေတာရှင်ရတိဘဝတုန်းကဗျာဒိတ်ခံတာအဲ့ဒါအခုနံပါတ်1ပေါ့နော်အဲ့ဒီကနေပြီးတော့ဦးဇင်းတို့ လေးတင်ချေနဲ့ကဘာတသိန်းပါရမီ7ပါးအပြ30စွန်ကျင်းကြီး9ပါးတွေကိုစွန်ပြီးတော့ရသော်ဘုရားရှင်ကိုရောမြတ်ကြီးပါရမီတို့ဖြည့်ခဲ့ရတယ်ဖျားဖြစ်ဖို့ရာအတွက်ဘာဖြစ်လို့ဖျားဖြစ်ချင်တာတော့ဟောဒီအိုရတဲ့ဒုက္ခနာရတဲ့ဒုက္ခသေရတဲ့ဒုက္ခ စိုးရိမ်ရခြင်းပူဆွေးရခြင်းငိုကြွေးရခြင်းဆိုတဲ့ဟောဒီဒုက္ခမီးတွေပတ်လည်ဝိုင်းနေတဲ့ဘဝကြီးတွေကိုလွတ်မြောက်စေခြင်းတာဖရာအလောင်းတော်ဟာသူမေရာရှင်ရတဲ့ဘဝနဲ့ဗျာဒိတ်ခံစဉ်ကမြေရှိုးမောပြန်နိုင်တဲ့တကောအဘိညာဉ်ဇံတွေရထားတဲ့ပုဂ္ဂိုလ်ကြီး အကယ်၍ဒီပင်္ဂရာဖရာရဲ့ခြေရင်းမှာတာယဟန္တာအဖြစ်ကိုရအောင်ယူသွားမယ်ဆိုရင်ယူနိုင်တဲ့အခွင့်အရေးရှိတယ်။တမာရီအားတွေကလည်းကောင်းနေတယ်။ဒါပေမဲ့ငါလိုယောက်ျားမြတ်တယောက်တန္တရာဝဆေးရလွတ်အောင်ကူးတာငါတယောက်တည်းကူးလို့မသိတော့ဘူး အလုံးကိုငါကယ်တင်ပြီးမှကူးမယ်ဆိုပြီးတော့သူတော်ဘာတွေကိုကယ်တင်ခြင်းနဲ့စိတ်ဆန္ဒကြောင့်လေးအသင်ခြေနဲ့ကဘာတသိန်းလုံးလုံးလှူခဲ့ရတဲ့သွေးတွေရေတွက်ကြည့်ရင်ဟောဒီပင်လယ်သမုဒ္ဒရာတွေကရေအမှနဲသေးတယ်ငါဖျားဖြစ်ဖို့လှူတာအဲ့ဒီချက်ပိုများတယ်မျက်လုံးတွေဖောက်လှူခဲ့ရတယ် ခန္ဓာကိုယ်အသွေးတွေအသားတွေကိုတခါတည်းလှူခဲ့ရတယ်ဒါအခုဖះလောင်ယုံမင်းဘဝပုံနာကလားလူခံလို့ယုံဘဝမှာမြက်ပဲစားနေရတာဘာမှလှူစရာမရှိဘူးအသင်လိုချင်ရင်တော့ကဲမိဘုံကြီးတာဖိုးလိုက်အကျွန်ုပ်မိဘုံနဲ့ခုံချမယ်အကျွန်ုပ်သားကြက်ရင်စားတာစားပါတော့ဆိုပြီးတော့အဲ့ဒီလိုဘဝတွေမှာဖះအလောင်းတော်ကြီးပါရမီတွေဖြည့်ခဲ့ရတာ ဘာကြောင့်လဲတတ္တဝါတွေကဲတင်ခြင်းလို့လို့ဟောဒီအိုဒုက္ခတွေနာဒုက္ခတွေသေဒုက္ခတွေလွတ်အောင်လုပ်ပေးခြင်းလို့လို့လေတင်ခြင်းနဲ့ကဘာတသိမ့်လုံးလုံးပါရမီတွေဖြည့်ပါရမီတွေဖြည့်ပြီးတော့အရိယာနေနောက်ဆုံးဝေတန္တရာမင်းဘဝလူဘဝနဲ့နောက်ဆုံးဝေတန္တရာမင်းဘဝမှာ နောက်ဆုံးနေပြီးတော့ဦးဇင်းတို့ဖရာအလောင်းတော်ကြီး အလှူဒန်းရက်ရောလွန်းလို့တိုင်းပြည်ကတောင်နှင်ထုတ်ခံရတယ်တိုင်းသူပြည်သားတွေအင်မတန်မြတ်နိုးတဲ့စင်ပြူတော်ယရနာပါမကြံလားလှူခံတော့အကုန်လှူပြစ်တာနောက်ဆုံးသူ့ရဲ့သားတွေသမီးတွေအလှူခံအကုန်လှူပြစ်တယ်နောက်ဆုံးသူဇနီးကိုလှူမှာစိုးလို့တရားမင်းကပုံနာရောင်ဆောင်ပြီးတော့အရင်ဆုံးလာလှူခံပြီးတော့မှ ကဲသူလှူခံပြီးပါပြီဘယ်သူမှမလှူပါတော့နဲ့ဆိုပြီးတော့တရားမင်းကတောင်းဆင်းပြီးတော့ဖះအလောင်းတော်ကြီးကိုအဲ့လိုစောင့်ရှောက်ရတော်တဲ့တောင်းနဲ့အလုံးကိုလှူပြီးတရားထက်ဖြစ်နေမှာသို့လို့နော်ရောက်မို့အဲ့ဒီလိုပါရမီတွေဖြည့်ပြီးတော့မှနောက်ဆုံးတုတ်တေတာနတ်ပြည်မှာသေတကေတုဆိုတဲ့နတ်သားအဲ့ဒီနတ်သားအဖြစ်နဲ့ ချမ်းချမ်းသာသာတရင်သုံးနေတော့မှစက်ကြဝဠာတိုက်တောင်းကနတ်မြမာတွေလာတောင်းပန်ကြတယ်အရှင်နတ်သားတဲ့ပါရမီတွေဖြစ်ခဲ့တာဖျားဖြစ်ကိုရဖို့ဒီလိုစည်းသိမ်နဲ့နေဖို့မဟုတ်ပါဘူးလူပြည်ဆင်းပြီးတော့ဖျားဖြစ်ကိုရအောင်ကျင့်ပြီးတော့မှ တရားတွေဟောပေးပါတော့ဆိုတော့မှဖျားအလောင်းတော်ကြီးအဲ့ဒီမှာနေတခါတဲ့လူပြည်ကိုလှမ်းပြီးတော့ကြည့်တယ် ဇဗုဒိတ်ကျွန်းကြီးမှာဇဗုဒိတ်ကျွန်းကြီးမှာလူသွားဖြစ်ရမယ်မေရောကလည်းပဲသူ့ကိုမွေးဖွားပြီးရင်ခုနှစ်ရက်နေရင် သူ့တက်တန်ကိုရမယ်မေရောရဲ့တက်တန်လူမျိုးအမျိုးတွေအဖြစ်လဲအဲ့ဒီခေအဲ့ဒီကာလမှာပုံနာမျိုးရဲ့ရှင်ဘီမျိုးရဲ့ဘယ်အမျိုးတွေဟာလူကအလေးမြတ်ထားသတော် ကြည့်လိုက်တော့ရှင်ဘီရင်ဆိုတဲ့အမျိုးကိုပို့ပြီးတော့အလေးမြတ်ထားကြတာတွေ့တယ်အဲ့ဒါကြောင့်မို့မြင့်မြတ်တဲ့ရှင်ဘီရင်အမျိုးအဲ့ဒါတွေအကုန်လုံးကိုကြည်ပြီးတော့မှတခါတည်းအဲ့ဒီမှာကြည်ချင်း၅ပါးအကုန်လုံးကာလဒေသအမေဖေးနော်သက်တမ်းအလုံးတွေအကုန်လုံးကြည်ပြီးတော့မှလူဘဝမှာလာပြီးတော့ပရိသတ်တွေယူတယ်တဲ့ပရိသတ်တွေယူတဲ့အချိန် ဘုရားလောင်းရဲ့မဲတော်မှာအိမ်မက်ထဲမှာစင်ပြူတော်တစည်းသူဒီရောက်လာပြီးတော့သူဝါနဲ့ဝင်သွားတယ်ဆိုပြီးတော့အမက်တော်ထူချလိုက်တာဒီအိမ်မက်ကမဲကြည့်တော့အင်မတန်ထူချတဲ့ပုဂ္ဂိုလ်ဒါပရိသန်တွေတီတာပဲဆိုပြီးတော့ဒါဘုရားလောင်းတော်ကြီး60နဲ့ခုနှစ်ခုပေါ့နော်အဲ့ဒီအချိန်မှာဝါဇူလပြည့်နေ့မှာ ပရိသန္တိတည်နေပါတယ်နော်ပရိသန္တိတည်နေပြီးတော့68ခုနှစ်မှာကြတော့ဒါဖះလောင်းတော့ဖွားမြင်တယ်နော်ဖះလောင်းတော့ဖွားမြင်တဲ့တောက်ကြာနေ့နော်တောက်ကြာနေ့မှာ68ခုမဟာတက္ကရာ68ခုကဆုံလာပြည့်တောက်ကြာနေ့အဲ့ဒီနေ့မှာဖះလောင်းတော့ဖွားမြင်တယ်ဖွားမြင်တဲ့အခါကျတော့ဘယ်မှာသွားဖွားလဲဆိုတော့အခု လုံဘိနီဥယျင်အဲ့ဒီလုံဘိနီဥယျင်ကကပိလဝတ် နေပြည်တော်နဲ့ဒေဝဒဟဆိုတဲ့နေပြည်တော်နှစ်ခုရဲ့ကြားဖះလောင်းရဲ့မေတော်ကဟောပဲဒေဝဒဟဆိုတော့ကောလိယအနွယ်အဲ့ဒီကောလိယအနွယ်တွေအဲ့ဒီဘက်ကဒီဘက်ကဖះလောင်းတော့ခမဲတော်ဘက်ကကပိလဝတ် အဲ့တော့ကောလိယအနွယ်တဲကမေရောမာယာနဲ့မိတွဲတော်ဂေါတမီတို့ကိုဒါမိဖုရားမြောက်ခဲ့တဲ့အခါကျတော့အဲ့တော့ပြန်ပြီးတော့သားတော်ကိုသူတို့ရဲ့ကောလိယတိုင်းမှာပြန်ပြီးတော့ငွေဖွာဖို့အဲ့ဒါဒေဝဒဟလို့ခေါ်တာကလည်းသူကအဲ့မှာမင်းကြီးမင်းသားတွေကူးတဲ့ရေကန်ကြီးရှိတယ်လို့ပြောတယ်အဲ့ဒီရေကန်ကြီးကိုမင်းကြီးမင်းသားတွေကူးတာကိုအကြောင်းပြုပြီးတော့ ဒေဝဒဟဆိုပြီးတော့အဲ့ဒီနေရာမှာနာမည်တက်ထားတာဒီနေရာမှာဒေဝဆိုတာကနတ်ကိုခေါ်တာမဟုတ်အဲ့ဒီမင်းကြီးမင်းသားကိုတုံးတယ်လို့ပြောတယ်အဲ့ဒါကြောင့်မို့အဲ့ဒီကောလိယအနွယ်ကောလိယအနွယ်နဲ့ဒီကပိလဝတ်ကအနွယ်တွေကလည်းအကုန်ဆွေတွေမျိုးတွေကြီးပဲတကယ်တမ်းကတော့အကုန်ဆွေတွေမျိုးတွေဒီကကပိလယသိအောက်ကကမင်းကြီးဆိုတာအာဂရင်းကအယောင်တွေထွက်တဲ့မင်းကြီးအဲ့ဒီမင်းကြီးရဲ့သူ့ရဲ့သားတော်သမီးတော်15ယောက်ကို ကဲမင်းတို့ကိုထီးကိုနန်းနဲ့ကိုယ့်အကိုစံသားနိုင်အောင်လုပ်ငါရဲ့ထီးနာမမျော်ကြနဲ့ဆိုပြီးတော့လွတ်လိုက်လို့အဲ့ဒီမှာထီးနန်းသွားရှာနေရာလုပ်ဖို့သွားရှာတော့ကပိလာယတေကြီးအဲ့ဒီကပိယတေကြီးကသူနေတဲ့နေရာဒီနေရာကမင်းတို့အတွက်အောင်မြေဘာကြောင့်လဲဆိုတော့မွေရဖားကိုလိုက်တယ်ဒီနေရာရောက်ရင်ဖားပြန်ကြိုက်မယ်လို့ရင်မွေရထွက်ပြေးတယ်တခါတည်းကြားတွေကသမင်လိုက်တယ်ဒီနာရောက်ရင်သမင်ကပြန်လဲပြီးတော့ ကြိုက်ခဲမယ်လှုပ်လိုက်ရင်ပြန်ထွက်ပြေးတယ်ဒါကြောင့်ဒီနေရာဟာမင်းတို့ရဲ့အောင်မြေပဲငါရဲ့ကြောင်းသင်္ကန်းနေရာကိုမင်းတို့ထိနှံတီဆိုပြီးတော့အဲ့ဒီနေရာစပေးခဲ့လို့အဲ့ဒါကပိလဝတ်ကပိလယတေကြီးနေတဲ့နေရာနော်တကြတာကိယတာကဆိုတဲ့ကျွန်းမင်းကျွန်းမင်းတွေပေါက်တဲ့တောကြီးအဲ့ဒီကျွန်းတော်ရဲ့ထဲမှာနော်တာကိယဆိုစွမ်းနိုင်တဲ့လူမျိုးတွေကိုစွမ်းကိုစားနဲ့ ကိုယ့်အကိုတီထောင်တာဒါကြောင့်မို့တက်ကတာကိယရဲရင်နဲ့ထက်မြက်တယ်ကိုယ်စွမ်းစကိုနော်သူများထိရိတ်နှမ်းရိတ်ကိုမိတွယ်ပြီးမနေပဲနဲ့ကိုထီကိုနန်းကိုကြငန်းနဲ့နေခဲ့တဲ့ပုံကိုယ်တွေကိုတက်ကြတာကိယလို့ခေါ်တာအခုနီပေါ်ဘက်မှာသွားရင်အဲ့ဒါသူတို့တက်ကြတာကိယအိမ်ဆိုရင်သာသနာအလံလေးတွေထောင်ထားကြတယ်အဲ့ဒါသူတို့ကတာကိယမျိုးဆိုပြီးတော့ဒါ ဦးဇင်းတို့အခုတော့နဲသွားပြီပေါ့ဘာလို့လဲဆိုတော့နောက်ဆုံးမြတ်စွာဘုရားတက်တော်ထင်းရှားရှိတဲ့အချိန်မှာပဲဝိတရူပကအဲ့ဒီဆွေတွေမျိုးတွေအကုန်သွားတတ်ပလိုက်တာနော်အင်းအားမရှိလို့တော့မဟုတ်သူတို့ကအဲ့ဒီအချိန်မှာတရားထုတရားမြတ်တွေရထားကြတဲ့ပုံကိုယ်တွေများတော့သူတို့ကအသက်မတတ်ချင်တော့လို့သူတို့ဘဝအသက်ပဲအသိခံရတာတဲ့နော်အဲ့လိုနဲ့ဝိတရူပအကုန်လုံးတတ်ပလိုက်လို့အခုနည်းနည်းပါးပါးလောက်ပဲမျိုးနွယ်တွေကြံတယ်တချို့လေဆိုအိန္ဒိယထဲမှာ တချို့တလေဆိုနီပေါ်ဘက်မှာအဲ့လိုသာသနာအလံသူတို့ကတာကိယတာကိယဆိုပြီးတော့သူတို့အမျိုးနွယ်ဆိုပြီးအဲ့ဒါမျိုးလေးလည်းရှိတယ်နော်အဲ့ဒီကနေမှကပိလဝတ်ဌိနန်းမှာဘုရားအလောင်းတော်ဟာအဲ့ဒီမှာသွားပြီးတော့မေရာမာယာဝัจကြာတိုက်မှာပရိသန်တွေတီးပြီးမွေးဖွားဂါနာနီမှာမေရောမာယာကအဲ့ဒီကောလိယ လို့လည်းခေါ်တဲ့ဒေဝဒဟလို့လည်းခေါ်တဲ့သူ့ရဲ့နေရဇာတိကိုပြန်ပြီးတော့အဲ့ဒီမှာသားကိုမွေးဖွားဖို့ပြန်လာအဲ့ဒီပြန်တဲ့လမ်းခရီးအခုလုံပဏီအင်းင်းတော်ကြီးတဲ့ရောက်တော့အင်းင်းပင်တွေကလည်းပွင့်လို့လှလိုက်တာအဲ့ဒီမှာခဏနာအောင်စို့ဆိုပြီးတော့အင်းင်းတော်ထဲမှာခဏဆင်းပြီးနားတဲ့အချိန်မှာပဲအဲ့ဒီမှာအင်းင်းဂိုင်းလေးကိုဂိုင်းပြီးမတ်တက်ရနေတဲ့အချိန်မှာပဲဖရာအလောင်းတော် အဲ့ဒီအချိန်မှာပဲဖွားမြင်ဖို့ဖြစ်သွားတယ်တဲ့အဲ့ဒါနဲ့အဲ့ဒီလုံဘိနီအဲ့ဒီနေရာမှာဖရာအလောင်းတော်ဖွားမြင်တော့ဖွားဖွားပြီးခြင်းဖရာအလောင်းတော်ဒီတဲ့ခြေခုနှစ်လှမ်းလှမ်းပြီးတော့အဂောဟမတမီ လောကတသေထောဟမတမီလောကတဇေထောဟမတမီလောကတအယမန္တိမာဇာတိနတ္တိဒါနိပုဏ္ဏဘဝတိ အဲ့စကားကြွေးကြော်လိုက်တာဒီလောကမှာငါးသာလင်းအတာဆုံးငါးသာလင်းအမြတ်ဆုံးငါးသာလင်းအကြီးဆုံးပဲဟောတာငါရဲ့နောက်ဆုံးမွေးဖွားခြင်းပဲနောက်တဖန်ငါဘဝမွေးဖွားခြင်းဆိုတာမရှိတော့ဘူးလို့ဖရာအလောင်းတော်ကြီးရဲရဲဝုံဝုံနဲ့တခါတဲ့အဲ့ဒီမှာမွေးမွေးခြင်းခြေလန်းခုနှစ်လန်းလှမ်းပြီးတော့တခါတဲ့အဲ့ဒီလိုကြွေးကြော်ခဲ့တာ အဲ့ဒီကြွေးကြောပြီးတော့သာတော်မွေးဖွားပြီးဆိုတော့တခါကပိလိုကိုပြန်ပြန်တဲ့အခါကျတော့အဲ့ဒီမှာတခါတည်းကာလဒေဝီလယသေကြီးသူတို့ဒီဘက်တည်းအခေါ်တော့အဇိတလို့လည်းခေါ်တယ်အဲ့ဒီယသေကြီးကလည်းလာပြီးတော့သားတော်လေးမွေးဖွားပြီးဆိုတော့လာလဲကြည့် သားတော်လေးကိုကြည်ရင်ကြည်ရင်နဲ့အဲ့ဒီသားတော်လေးကဇတ်ဆိုရသေးကြီးရဲ့ဥကောင်းထိတ်ကိုတက်ရက်တယ်အဲ့ဒီလိုရက်သွားလိုက်တဲ့အချိန်လေးမှာရသေးကြီးဥခိုင်အင်မတန်ထူးဆန်းတဲ့ပုံကိုပဲသူလည်းတမာရီအားတွေရှိတဲ့အခါကျတော့ကြည်လိုက်တဲ့အခါကျတော့အော်ဒီပုဂ္ဂိုလ်ဖျားဖြစ်မှာပဲ तू သိတယ်ဒါပေမဲ့လုံးဝမှ तू ဝါမတာဘူးဘာဖြစ်လို့လဲဆိုတော့တိဋ္ဌထမင်းသားဖျားဖြစ်တဲ့အချိန်မှာ तू မရှိတော့ဘူးလောကကြီးက तू ကွယ်ရတော့တယ်အဲ့ဒါတွေသိပြီးတော့မှနောက်ကြတော့တခါပုံနာတွေကိုဆက်ပြီးတော့ဖတ်ခိုင်းဒီခြေတော်ရာတွေကြည့်တဲ့အခါကျတော့ခြေတော်ရာတွေမှာဆက်လက္ခဏာတွေပါနေတာဒီဆက်လက္ခဏာတွေပါနေကြတဲ့ပုံနာတွေကသိပြီ ဒီလိုဆက်လက္ခဏာပါတဲ့ပုဂ္ဂိုလ်ဆိုတာသူတို့ရဲ့ဘေရင်ကျမ်းတွေအရာလောကမှာအသာဆုံးအမြတ်ဆုံးဖြစ်တဲ့ဗုဒ္ဓသို့မဟုတ်ရင်စကြဝဠာမင်းဒီပုံကိုယ်တွေမှသာလျှင်ဒီလိုဆက်လက္ခဏာတွေပါတယ်ဆိုတော့ဖရာအလောင်းတော်ရဲ့ခြေတော့ကြည့်လိုက်တော့စကြဝဠာမင်းဖြစ်ရင်ဖြစ်မဖြစ်လို့ကတော့ဗုဒ္ဓဖြစ်ပါပဲဒီပုဂ္ဂိုလ်ဟာတာမန်ပုဂ္ဂိုလ်မဟုတ်ဘူးအဲ့ဒီအချိန်မှာ ကိုနေညာတယောက်ပဲဧကံမௌချဗုဒ္ဓဖြစ်ကိုဖြစ်မယ်ဆိုပြီးသူတယောက်တည်းလက်ညှိုးတစ်ချောင်းနဲ့ထောင်ဟောတယ်အဲ့ဒီလိုဟောပြီးတော့ဖះလောင်းတော့အဲ့ဒီမှာထိနတ်တယ်နဲ့ကလေးဘွားကလေးတာစံသားပြီးတော့နေရင်းနဲ့ဖះလောင်းတော့သက်16နှစ်အရွယ်ရောက်တော့ရတ္တရာနဲ့လက်ထပ်ထိမ်းများ အဲ့ဒီကနေပြီးတော့ဦးဇင်းတို့ဖရာအလောင်းတော်26နှစ်တက်တော်26နှစ်ရောက်တော့နတ်တွေကပြတယ်ဖရာအလောင်းတော်ဥယင်ဘက်ကိုမြင်းအထားနဲ့သွားတဲ့အချိန်မှာသူအိုသူနာသူသေးယဟန်ဆိုပြီးတော့ပြတော့အရင်တော့ကအိုတဲ့လူနာတဲ့လူသေတဲ့လူမြင်ရင် ဟောဒီမင်းသားလေးတောထွက်လိမ့်မယ်လို့ကြိုပြီးနမိတ်ဟောထားလို့နန်းတော်တွင်မှာအိုတဲ့လူတွေဆိုရင်မြို့ပြင်ထုတ်ရတယ်ဖះလောက်မြင်မှာဆိုလို့တောထွက်သွားမှာဆိုလို့အဲ့ဒီလိုလှုပ်တာတဲ့အခုဖះလောက်တောတဲ့သွားရင်းနဲ့နတ်တွေကဆောင်ပြတယ်အိုတဲ့လူတွေ့တော့မောင်ယထာတဲ့အဲ့ဒါပါလေရှင်သာအဲ့ဒါအိုတာလေဟာ တို့လည်းအိုးရမှာပါလားဟုတ်တာပေါ့လူတိုင်းဘယ်သူကငင်းလို့ရမှာလဲအရှင်သားရဲ့လူတိုင်းအိုးရမှာလေရှင်သားလည်းအိုးရမှာကျွန်တော်လည်းအိုးရမှာအော်အိုးရမယ်ဘေးကြလာအောင်မှာပါလားအော်ယောဂဝေဒနာတွေနှိပ်စက်ပြီးလူလိမ်အော်ဟစ်နေတဲ့ပုဂ္ဂိုလ်အဲ့ဒါဘာလဲအဲ့ဒါအနာယောဂါတွေနှိပ်စက်လို့အော်ဟစ်ငိုရနေရတာ န္ဓာဆိုတာအဲ့ဒီတိုင်းပဲငါတို့လည်းတနေ့နာရအောင်ပါပဲမှန်တာပဲရှင်သာအလုံးဒီလိုနာကြရမယ်။အိုးတခါတည်းဟိုမှာကြီးတွေလင်းတာတွေစားနေတဲ့သေနေတာဘာလဲအဲ့ဒါလူသေသွားပြီ။အော်တို့လည်းဒီလိုသေရမှာပဲ။နောက်တနေရာသွားတော့ယဟန်တော်လေးကတရားထိုင်အဲ့ဒါဘာလဲ။အဲ့ဒါယသေယဟန်သူတော်ရှင်တွေလို့ခေါ်တယ် သူတို့ကတရားဓမ္မကိုနှလုံးသွင်းပြီးနေကြအဲ့ဒီလိုပြောတော့မှဖရာအလုံးတော်ရဲ့စိတ်မှာတောထွက်ခြင်းစိတ်တွေတပွားပွားပေါက်လာပြီနန်းတော်ပြန်ရောက်တော့သရေကြပြီသားတော်လေးဖွားပြီတဲ့အော်ငါမှနောက်ထပ်အချီအနှောင်အတုတ်တွေထပ်ပြီးခံရတော့မှာပါလားငါဒီချိန်မှတာ တောမထွက်ရင်တော့နောက်ထပ်တောထွက်ဖို့ရမလွယ်ဘူးသာတန်ရောစင်တွေတမိတန်ရောစင်တွေတန်ရောစင်တွေမြောင်များစွာကြားထဲမှာငါ့ကိုအချီအနှောင်တုတ်တွေတော့အကုန်ခံရတော့မယ်ကဲလောကအတွက်ဓမ္မကိုရှာဖွေဖို့ရာအတွက်ငါသားတွေမယားတွေငါချစ်တဲ့သားတွေမယားတွေကိုစွန့်လွတ်ခဲ့ရတော့မယ်ငါရဲ့ စိတ်စိမ်တွေဥစ္စာတွေအလုံးစွန့်လွတ်ပြီးတော့ယတေယဟံဘဝနဲ့ငါဟာတော့ထွက်ပြီးတော့တရားကျင့်မှာပဲဆိုပြီးတော့တခါတဲ့ညဆုံးဖြတ်ပြီးတော့မွေးဖွားတဲ့သားတော်လေးကို မျက်နာသွားကြည့်ချင်တာသွားကနာနီးမှာရတောတရာနိုးသွားရင် ထွက်ရတာခက်မှာစိုးလို့တခါတဲ့သူ့ရဲ့တပည့်ရင်းဖြစ်တဲ့ ဆန္ဒကိုခေါ်ပြီးတော့တခါတည်းမြင်းကိုပြင်ခိုင်းပြီးတော့တခါတည်းတောထွက်သွားတယ်နတ်တရားနေမှာဂိတ်တကားကြီးတွေအကုန်ဖွင့်ပေးမာနမင်းကပြေးလာပြီးတော့အတင်သိတတ်တာအတင်တော်မထွက်ပါနဲ့ဘာဖြစ်လို့တော့နောက်ခုနှစ်ရက်နေရင်စัจ जा ယရနာကြီးစိုက်ပါတော့မယ်အတင်ဟာ စကြဝဠာမင်းကြီးအဖြစ်နဲ့လှဲ့လေစမ်းပါဆိုပြီးတော့ပြောတဲ့အခါမှာဘုရားအလောင်းတော်ကငါအဲ့ဒီစကြရတနာဘာတစ်ခုမှငါမလိုချင်ဘူးငါလိုချင်တာအိုခြင်းနာခြင်းသေခြင်းကင်းတာကိုပဲလိုချင်တယ်မာနဘလို့မှတားလို့မရအဲ့ဒီမှာဘုရားအလောင်းတော်ကြီးသွားပြီးတော့တော့ထွက်အနောမတောင်ကန်ရောက်ပါလာတဲ့တန်လေးရက်နဲ့ခေါင်းကသဘင်လေးဖြတ် အဲ့ဒီအချိန်မှာဟောတခါတည်းမြမမင်းကြီးဂတိကာရမြမမင်းကြီးကကဘာဦးအစတုံးကကဘာမြေပြင်စပြီးတော့ဖြစ်ပြီဆိုရင်အဲ့ဒီ body ပင်နဲ့ရွှေပလင်နေရာမှာ ရေကန်ကြီးတွေရှိတယ်အဲ့ဒီရေကန်ထဲမှာကြာပွင့်ပွင့်တယ်အဲ့ဒီကြာပွင့်ကိုမြမကြီးတွေကလာကြည့်တယ်လာကြည့်တဲ့အခါမှာအဲ့ဒီထဲမှာကြာတပွင့် သင်္ကန်းသပိတ်ပရိခရာဒဇုံကြာဝင်ထဲမှာတွေ့ရင်အဲ့ဒါဒီကဘာမှာပထမဦးဆုံးဒါဖះတက်စုဝင်မဲ့ကဘာတချို့တလေးကကြာဝင်ထဲမှာနှစ်စုံသုံးစုံလေးစုံငါးစုံအများဆုံးငါးစုံဒီတွေ့ရဦးဇင်းတို့ဒီကဘာဆိုရင်ဒီကြောင့်မို့သင်္ကန်းသပိတ်ပြိခရာ၅စုံရလို့ဖះငါးသူပွင့်မဲ့ကဘာအကောင်းဆုံးအသာဆုံးဖြစ်တဲ့ဗဒ္ဒကဘာလို့ခေါ်တာ တချို့တလေကဘာတစုပဲပွင့်တယ်ချို့လေးကနှစ်စုသုံးစုလေးစုတချို့တလေပေါ့ကဘာတွေကြတော့သုံးညကဘာကြာဝင်နဲ့သွားလိုက်ရှာလဲတပိတ်တင်ကတစုံမှမတွေ့ဒါကဘုရားရှင်တွေရဲ့ဘုံကံကြောင့်ပေါ်လာတဲ့ကြာတင်ငန်းအဲ့ဒီကြာတင်ငန်းကိုမြမကြီးတွေကမြမပြည်မှာတိမ့်ထားပြီးတော့ဦးဇင်းတို့အခုရသော်ဘုရားတောထွက်လာတဲ့အချိန်ကြတော့မှ အဲ့ဒီဂတိကာရမြမာကြီးကမြတ်စွာဘုရားကိုသင်္ကန်းလာပြီးတော့ကတ်တယ်အဲ့ဒီကြာသင်္ကန်းကိုကိုယုံပြီးတော့ဆန္ဒကိုအဝတ်စားတွေနဲ့အကုန်လုံးပြန်လွတ်တော့မြင်းလာအဲ့နာတွေသေဆန္ဒပစ္စည်းပစ္စည်းတွေယူဆောင်ပြီးတော့နန်းတော်ပြန်သွားဘုရားလောက်တော်ကြီးအဲ့ဒီကနေလှဲ့လဲပြီးတော့ကဲဒီအချိန်မှာ ကျင့်နေကြတဲ့ဆရာတွေရှိတယ်ငါသူတို့ဒီသွားပြီးနိခံကြည့်အောင်မယ်ဆိုပြီးတော့အာလာရယသိထံသွားတယ်ဥဒကယသိထံသွားတယ်သူတို့အာထပ်ပါတယ်ဆိုတဲ့ဇန်တမာဘတ်တွေ9မျိုး10မျိုးတွေကိုဖះအောင်လို့ရက်ပိုင်းလေးအတွင်းနဲ့ရအောင်အထုတ်လိုက်တယ်ဒီထက်ရှိသေးလားဆရာကြီးတို့မရှိတော့ပါဘူးတဲ့ဒီအဆင့်ဒီရောက်အောင်ကိုနှစ်ပေါင်းလပေါင်းများစွာအထုတ်ကြ ဘုရားအလောင်းတော်ကတော့ခဏလေးနဲ့ပါရမီဘုံကံကြီးတဲ့ပုဂ္ဂိုလ်ဆိုတော့ခဏလေးနဲ့ရပြီးတော့သိတယ်တဲ့ဒီဟာတွေဟာမဟုတ်သေးဘူးတန်တရာမလွတ်သေးဘူးအောဒုက္ခနာဒုက္ခမလွတ်သေးဘူးသေရင်ဗြဟ္မပြည်ရောက်နိုင်တာက လွဲပြီးတော့နောက်ထပ်အိုနာသေမလွတ်သေးဘူးဆိုတာသိတော့တခါတည်းအဲ့ဒီကနေခွာပြီးတော့တခါတည်းတောထွက်ရာဇဂျုံမြို့ဖြတ်တန်းပြီးတော့ဆုံးခံတဲ့အချိန်မှာ ဒါလောက်ငယ်ငယ်ရွယ်ရွယ်ရုပ်ရည်ယူပကချောမောလှပတဲ့ပုံကိုတယောက်က ခွက်တစ်ခုဆွဲပြီးတောင်းစားနေတယ်လို့ထင်တာဟာတခါတည်းဒီလောက်ချောမောလှပတဲ့ပုံကဘလို့လောက်ပြီးတောင်းစားတဲ့ဘဝကိုရောက်နေရလဲဆိုပြီးတော့အဲ့ဒီမှာအုံကြွကြွဖြစ်တဲ့အခါကျတော့မှဗိမိတာရာမင်းကဆင့်လာပြီးတွေ့တာတင်းငယ်ငယ်ရွယ်ရွယ်ရှိပါသေးတယ်ဘာဖြစ်လို့ဒီလိုဘဝကြီးကိုရွေးထတာလဲ အဲ့ဒါနဲ့ဖျားဖြစ်ခြင်းလို့ငယ်ရွယ်ပါသေးတယ်ထိနာတဝက်ခွဲပေးမယ်ဘာလို့လဲဆိုရှေးပါရမီဇက်တွေရှိခဲ့ကြတဲ့အခါကျတော့မြင်မြင်ချင်းချစ်ခင်တာငါလည်းမင်းသားတစ်ပါးပါပဲတဲ့ကဲပြီးလို့ရွှေနန်းတော်ကြီးကိုအကုန်ဆွတ်လွတ်ပြီးတော့ငါထွက်ခဲ့တာရှင်မြင်ဖြစ်ကိုငါမလိုချင်လို့ထွက်ခဲ့တာဖျားဖြစ်အောင်မကြင့်မာတော့မယ်ဆိုတော့မှဖျားဖြစ်ရင်သူ့နိုင်ငံကို ပြန်ပြီးတော့ ပထမဦးဆုံးကြွပေးပါတောင်းပန်လိုက်ဘုရားလောင်းတော်ကြီးဩဒုက္ခရစရိယာကျင့်တဲ့ဥဒဝေလာ တော်ရမ်းမှာသွားပြီးတော့6နှစ်ပတ်လုံးဒုက္ခရစရိယာကိုကျင့်ခဲ့တယ်6နှစ်ပတ်လုံးဒုက္ခရစရိယာကျင့်တခါတရံများဆိုရင်တရတိလေးတစ်လုံးတစ်နေ့ကို အဲ့ဒီတရတိတောင်မှသစ်ပင်အောင်လိုက်မကောက်ဘူးတဲ့ဒုက္ခနာကိုယ်ပေါ်မှာကြရင်စားမယ်မကြရင်မစားဘူးဆိုပြီးအဲ့လိုကျင့်တခါတလေပဲနောက်စီလေးဒစီစားလောက်ပဲစားတယ်ဝမ်ဘိုက်ကိုကင်ရင်နောက်ကျောကိုထိတယ်နောက်ကျောကိုကင်ရင်ဝမ်ဘိုက်ကိုထိနေတယ်သူရဲ့ခန္ဓာကိုအနေထားပိန်ချုံပြီးတော့တခါတည်းအဲ့လိုဖြစ်နေတဲ့ဘဝ အဲ့ဒီလိုပိန်ချုံနေတဲ့ဘဝနဲ့နေရောညရောအာထုတ်တာတခါတရံဆိုရင်ဟောဒီဝင်သက်လေကိုပိတ်ထားတာလေကိုမဝင်အောင်နှာခေါင်းတွေပိတ်တယ်နားတွေပိတ်တယ်ပါးစပ်တွေပိတ်တယ်လေကဝင်လို့မရတဲ့အခါကျတော့ဘာဖြစ်လဲဘုံဆိုပြစ်လဲလဲကြလဲကြတခါပြန်ထပြန်ကြိုးစားကြည့်တခါထွက်တဲ့လေကိုမထွက်အောင်ပြန်ပိတ်ကြည့်နီးမျိုးစုံနဲ့ဖះလောင်းတော်ကြီးကျင့်တာ ကျင့်ကြင်လွန်းလို့တော့မဟုတ်ဘူးဝိုကြွေးတွေကြောင့်ကျင့်နေရတာကတ္တဗဘုရားရှင်ကိုရောမြတ်ကြီးလက်ထက်တော်ခါတော့ကဇောတိပါဠပုံနာဖြစ်စဉ်မှာအခုဂတိကာရဗြမာအလောင်းအဲ့ဒါကသူ့ရဲ့တငယ်ချင်းတငယ်ချင်းလာသွားရအောင်ပါဗုဒ္ဓဖေရပွင့်နေပါပြီဖေရထံသွားပြီးတော့တရားနာရအောင်ပါဆိုတော့ဟေ့မင်းတို့ဖေရဘယ်နေရာကျင့်ရတာတော့ကွာ အာ6ရက်ကျင့်ရတာအရာဖြစ်ဖို့ဆိုလွယ်တာမှတ်သလားကွာငါဖရတာဖြစ်မယ်ဆိုလို့ကတော့6ရက်မကဘူးငါ6ရက်လည်းကျင့်နိုင်ပါတယ်ကွာလို့ဝစီဗေဒနဲ့ဖရပေါ်မှာသွားပြီးတော့ပြစ်မှားလိုက်တဲ့အကုသိုလ်တဲ့အဲ့ဒီအကုသိုလ်ကံကပေးဆိုင်ရတော့အခု6နှစ်လုံးလုံးကျင့်လိုက်ရတာဝစီကံရဲ့အကျိုးနော် ကတ္တဗဘုရားရှင်ပေါ်မှာသွားပြီးတော့အဲ့ဒီလိုသွားပြောမိလိုက်တဲ့အကျိုးကြောင့်ရွာလည်ပြီးတော့အဲ့ဒီနေရာမှာတခါတည်း6နှစ်လုံးလုံးကျင့်နေရနောက်ဆုံးတော့ဘုရားလုံးကစဉ်းစားတယ်ဒီလိုအကျင့်မြတ်တွေငါလောက်ကျင့်တဲ့ပုဂ္ဂိုလ်လောကမှာမရှိဘူးအယိုးကြည်ကြည်အရေခန့်ခန့်ငါကျင့်နေတာဒီကျင့်နေတဲ့ကျင့်စဉ်နေဟာဘလို့နီးနေမှဖျားဖြစ်ဖို့မဖြစ်နိုင် ငါအဲ့ဒီတော့မေဇိမပရိပရာဝေဘက်ကိုငါရှာကြံအောင်မယ်အလဲလက်လန်းကိုဘာလို့လဲဆိုတော့ခန္ဓာကိုညှင်းဆဲကြက်မှဒုက္ခလွတ်မယ်လို့အိန္ဒိယရှေးဟောင်းအယူဆကြောင့်ခန္ဓာကိုယ်နေပေါင်းတစ်ထောင်နဲ့နှိပ်စက်ကြတယ်စူပုံကြီးတွေထဲမှာအိပ်ပြနေဘူးတဲ့အခါနေဘူးတဲ့မှာနေအခုချိန်ဒီလဲကြင့်နေကြတာအများကြီးပဲဆောင်းနှင်းမြအေးစိတ် ဗာရဏသီမြို့ဩဟိမွန်တာတောင်ဘက်ကလေကလာပြီဆိုအဲ့ဘက်ကဟိမွန်တာနဲ့နေတဲ့အပိုင်းဆိုတော့ရေခဲရေတွေဖြစ်နေတဲ့ခါကျတော့အေးတာစိတ်အဲ့ဒီလောက်အေးနေတဲ့ဆောင်းနှင်းခါဆိုရင်လည်းပဲအခုစာတို့ကြီးတွေကိုတုံးလုံးနဲ့ဂင်္ဂမြေဘေးမှာဒီတိုင်းကြီးတွေနေကြအေးတဲ့အချိန်ဆိုရင်တခါတည်းအဝတ်မိုးပူတဲ့အချိန်တွေဆိုရင်မိလုံးမျိုးစုံသောဒုက္ခတွေခံပြီးတော့ကြင့်မှဒီ ဝဒုက္ခလွတ်မယ်လို့ယုံထားပြီးတော့ကျင့်ကြဖရာအလောင်းတော်လည်းသူတို့ခက်ကအတိုင်းပဲအပြင်းထန်ကျင့်တယ်ထီးတွေနန်းတွေစီးသိမ်တွေနဲ့နေကြတုံးကလည်းတပ်ပိညုတညံဆိုတာမရဘူးကိလေသာအာယုံကာမဂုဏ်ခံစားနေုံနဲ့လည်းမရနိုင်ဒီဘက်မှာအပြင်းထန်ကို6နှစ်လုံးလုံးနေမနာညမနာကျင့်ပါတော့လည်းပဲမရခဲ့ဘူး မျက်စိမှာပြိပရာဝေကိုငါရှာကြံတော့မယ်ဆိုပြီးတော့အဲ့ဒီမှာဆွန့်ခံတော့ကွန်တေညာပုံနာဧကမုတ်ချဖျားဖြစ်မယ်ဆိုပြီးတော့ဟောခဲ့တဲ့ပုံနာနဲ့၅ဦးဖះအလောင်းကိုလာလာပြီးတော့လှုပ်ကြွေးနေကြတာအဲ့ဒီလှုပ်ကြွေးနေတဲ့၅ဦးကသွားပြီတိတ်တတ်ထတော့ဖះမဖြစ်တော့ဘူး ဒီလောက်ကျင့်တာမရတော့ तू ဘုံကံကြီးကြောင်းလတ်လာပါရကြောင်းဒါတွေ तू လျှောက်လို့တော့မယ်တော်ပြီတော်ပြီငါတို့တော့သွားကြစို့ဆိုပြီးတော့အဲ့ဒီဘုရားဂ aya ရဲ့ဒီဘက်အရှိဘက်ဥရဝေလာတော်ရန်ကနေသူတို့ကခွာပြီးတော့ဟောဗာရဏသီမြို့အဲ့ဒီမြို့ကိုဒါအခုပင်သာဝကီငါးဦးတို့ကထွက်သွားကြတော့တာဘုရားလောင်းတော့အဲ့ဒီကနေပြီးတော့ ဆွတ်သွားခံဆွန့်ခံပြီးတော့စားရင်းနဲ့အဲ့ဒီမှာသူဇာတာဆိုတဲ့အမျိုးသမီးကအဲ့ဒီညောင်မင်းကြီးမှာလာလာပြီးသူကတာစုပန်တာစုပန်တဲ့အတိုင်းသားလေးမွေးဖွားလို့အဲ့ဒီမှာနေကနာနိုစွမ်းနဲ့ဆက်ကပ်မယ်လို့ဂရိပေးထားတဲ့အတိုင်းတခါတည်းအဲ့ဒီမှာကနာနိုစွမ်းကို မြောင်ပင်မှာလာပြီးတော့ရုပ်ကတော်ကြီးလာကတ်တဲ့နေ့ဦးဇင်းတို့ဖရာအလောင်းတော်တိဋ္ဌထမင်းသားကလည်းအဲ့ဒီသစ်ပင်အောက်မှာဆုတ်ခံဖို့ရအချိန်စောသေးလို့တရားမှတ်နေတဲ့အချိန်ဟာတို့ယောဂဇိုးကြီးကဒီတခါတော့ကိုယ်တိုင်တောင်ပြနေပါလားဆိုပြီးတော့တခါလဲဖရာအလောင်းတော်အဲ့ဒီဆုံးကတ်တာအဲ့ဒီအချိန်မှာ40နဲ့ကိုလို့ဖုံးပေးပြီးတော့ဟိုကရွှေခွက်ပါတခါလဲလှူထားခဲ့တာ လှူထားခဲ့တော့အဲ့ဒီရွှေခွက်ကိုယူသွားပြီးအဲ့ဘေးနားမှာနေရစရာမြစ်ဆိုတာရှိတယ်အဲ့ဒီမြစ်ထဲကိုသွားပြီးတော့ဧကံမုတ်ချငါဖះဖြစ်မှာဆိုရင် ဟောဒီရွှေခွက်ဒီအထက်သို့ဆန်တက်ပါစေလို့အတိတ်ထံပြီးတော့မျောလိုက်တာရွှေခွက်ကအောက်ကိုမစုံမဲနဲ့အထက်ကိုဆန်တက်သွားတယ်အဲ့ဒီလိုအထက်ဆန်တက်သွား အဲ့ဒီရွှေခွက်ကသူ့အတူနောက်တော့တဖြည်းဖြည်းမြုပ်သွားပြီးတော့မှသူ့ရဲ့ဖះလောင်းတော်ရဲ့ဒီတကောကြောင့်ဟောကာလာနဂါးစီရောက်သွားတယ်ကာလာနဂါးမင်းရဲ့အရင်ဖះရှင်ကြီးရဲ့ရွှေခွက်တွေနဲ့အတူတူသွားပြီးဂရန်ဂရန်နဲ့ဆိုအတန်တွေကြတော့မှကာလာနဂါးလည်းနှိုးလာတော့ဩလူပြီဖះပွင့်မြအောင်မှာသူကအိတ်တော့မှရှိသေးရတယ်သူကအိတ်တော့နေတော့မှရှိသေးတာအဲ့ဒါနဲ့ ဖះလောင်းတော်ကအဲ့ဒီနေ့နေတန်ပြီးညနေခင်းကျတော့အဲ့ဒီနေရစရာမြစ်ကို ဖြတ်ပြီးတော့အဲ့ဒါကမြစ်ရဲ့အရှိဘက်ကမ်းအဲ့ဒီကနေဖြတ်ပြီးတော့နောက်ဘက်ကမ်းဘက်ကိုကူးတဲ့အခါကျတော့မှအခုဦးဇင်းတို့ body ပင်အဲ့ဒီ body ပင်ဘက်ကို အသွားမှာတုတိယဆိုတဲ့မျက်ရိပ်သမားကသူထမ်းလာတဲ့မျက်ရှစ်စုပ်ကိုအဲ့ဒီမှာဖះအလောင်းတော်ကိုလှူတယ်အဲ့ဒီမျက်ရှစ်စုပ်ကိုယူသွားပြီးတော့မှ အဲ့ဒီ body ပင်အောက်မှာဟိုဘက်ကကြည့်ဒီဘက်ကကြည့်အဲ့ဒါကြည့်ပြီးတော့မှ body ပင်ရဲ့အောက်မှာအဲ့ဒါဝင်ထိုင်ပြီးတော့မျက်ရှိစုပ်ကိုခင်းပြီးတော့အဲ့ဒီလိုမျက်ရှိစုပ်ကိုခင်းတဲ့အချိန်မှာပဲအောက်ကနေမှယရနာပလင်တော်ကြီးဘုရားရှင်ရဲ့ဘုရားလောင်းတော်ရဲ့တကိုးကြောင့်ပေါ်လာတယ်လို့ဆိုကြတယ်เนาะအဲ့ဒီမှာပလင်တော်ကြီးပေါ်လာပြီးတော့အဲ့ဒီအချိန်မှာ နေမဝင်ခင်လေးဘုရားလုံးတော်ကြီးဒိဋ္ဌံနဲ့ဖျားမဖြစ်သမျှကာလပတ်လုံးဟောဒီနေရာကနေငါလုံးဝမှမထတော့ဘူးအဲ့ဒါကဖျားရှင်တိုင်းဖျားရှင်တိုင်းအဲ့ဒီစိတ်ဟာအဲ့ဒီအချိန်မှာအမြဲတမ်းဖြစ်တယ်စိတ်ကိုအဓိပတိတတ်လိုက်ပြီအရင်တော့က6နှစ်ကျင့်တော့က အသေးထံတော်ကျင့်နေအဲ့ဒီလိုမဖြစ်သေးဘူးစိတ်ကမဖြစ်သေးဘူးအခုဖျားဖြစ်ခါနာနီးလဲရောက်ရောအဲ့ဒီစိတ်ကတန်းပေါ်လာဟောဒီပလင်ပေါ်မှာဖျားမဖြစ်တဲ့မြငါမထတော့ဘူးဆိုပြီးတော့တခါတည်းအဲ့ဒီမှာအတိတ်ထံပြီးတော့ကျင်လဲစကျင်ရောဘာကနေစကျင်လဲဆိုတော့အိုးငယ်ငယ်တုန်းကဖျားအလောင်းတော်ဘဝမှာ ခမဲတော်တို့လဲထုံမင်္ဂလာဝဲကျင့်ပနေတဲ့အချိန်ဖះလောင်းမင်းသားလေးကိုသစ်ပင်အောက်မှာထားတော့ဖះလောင်းရဲ့အိပ်ပျော်နေတာအဲ့ဒီအချိန်လေးမှာအလုံးကလည်းဟိုကလဲထုံမင်္ဂလာဝဲကြည်ကြလောက်ကြလောက်နေတဲ့အချိန်မှာခါတဲ့ဖះလောင်းတော်ကနိုးလာအဲ့ဒီအချိန်လေးမှာဘာလို့ရင်ကောင်းမလဲဆိုတော့အတိတ်ပါရမီအဟုန်ကြောင့်ဝင်သက်လေထွက်သက်လေဆိုတဲ့အာနာပါနကမ္မထံကိုမှတ်တာ အာနာပါနကမ္မထံကိုမှတ်လိုက်တဲ့အချိန်မှာပဲအဲ့ဒီမှာပထမဇန်လောက်ထိစိုက်သွားပြီးတော့ခန္ဓာကိုယ်ကကောင်းကင်ကြွတက်သွားခန္ဓာကိုယ်ကကောင်းကင်ကြွပြီးတော့တက်သွားတော့အဲ့ဒီမှာအထိတ်တော်တွေကမြင်တော့အာအောလို့ခမဲတော်တုတ်တော်ဒနာမင်းကိုသွားပြောတော့ခမဲတော်ကြီးကလည်းချက်ချင်းပြေးလာပြီးတော့ထိုင်းရှစ်ခိုးတယ်တဲ့အာအောလွန်လို့အာအောလွန်လို့နော် ဒီသားတော်ဟာတဲပြီးတော့ဘုံတကိုကြီးတဲ့ပုဂ္ဂိုလ်ပါလားဒီသားတော်ဟာနော်အဲ့ဒီလိုအာနာပါနကမ္မထံကို သွားပြီးတော့တတိရတော့ဩငါဒီအာနာပါနကမ္မထံနဲ့ငါကျင့်တော့မယ်အာနာပါနကမ္မထံကိုအဲ့ဒီလိုကျင့်တယ်တချို့တလေနေရာစာဖွင့်တာကတော့အဲ့ဒီအာနာပါနကမ္မထံကို အခု body ပင် မရောက်ခင်လွန်ခဲ့တဲ့15ရက်လောက်ကလေး စပြီးတော့အဲ့ဒီအာနာပါနကိုကျင့်တယ်လို့လေအဲ့လိုလေအခြားတနေရာမှာအဲ့လိုမျိုးဖွင့်တာလည်းတွေ့တယ်เนาะအဲ့တော့ဆိုလိုချင်တာကတော့ဘောဓိပင်နဲ့ရွှေပလင်အောက်မှာပဲကျင့်ကျင့်လွန်ခဲ့တဲ့15ရက်လောက်ကပဲစပြန်ကျင့်ကျင့်မြတ်စွာဘုရားသည်အာနာပါနကမ္မထံကိုအခြေခံပြီးတော့တပ္ပိညုတရွှေဉဏ်တော်ရပါတယ်အဲ့ဒီလိုအာနာပါနကမ္မထံကိုအခြေခံပြီးတော့ရှုနေကာသပဲရှိသေးတယ် တခါတည်းအဲ့ဒီမှာမာနမင်းကနတ်စစ်တီတွေနဲ့ရောက်လာပြီးတော့နေမဝင်ခင်မှာတခါတည်းဂိရိမေခလာဆိုတဲ့ဆင်ကြီးအခါတည်းဖန်ဆင်းပြီးတော့ဆင်ကြီးဘဝနဲ့တက်ပြီးတော့တခါတည်းတိတ်တထဟောတာငါပလင်ချက်ချင်းဒီနေရာကထွက်ဆိုပြီးတော့တခါတည်းနတ်စစ်တီတွေနဲ့အကုန်အော်ဟစ်ပြီးတော့လာပြီးတိုက်ခိုက်တခါတည်းပြစ်ခတ်လို့တော့ဘုရားလောင်းတော့မေတ္တာပို့ မေတ္တာကမ္မထာနဲ့ပြောင်းပြီးတော့မေတ္တာပေါ်ပြီးတော့နေတော့မေတ္တာစွမ်းအားကြောင့်သူတို့ရဲ့ပြက်ခတ်တဲ့လက်နက်တွေဟာပန်းပေါက်ပေါက်ကဲ့သို့ဖြစ်ကုန်တယ်ဖရာလောက်ရဲ့ခြေရဲမှာတခါတည်းပန်းတွေပေါက်ပေါက်တွေကြလာသလိုဖြောက်ဖြောက်ဖြောက်ဖြောက်နဲ့ကြတယ်ခန္ဓာကိုဘလို့မှမထိနိုင်ဘူးဒါကြောင့်မို့ဦးဇင်းတို့အခုဖရာနေသာတင်တဲ့အခါကျတော့ဆရာတော်ဖရာတွေပေါက်ပေါက်တွေနဲ့ကျဲကြတယ်ပေါ့လား တခါတဲ့အနေကဇာတိတန်တာရန်ဆိုပေါက်ပေါက်နဲ့ကျဲတာလေနာအဲ့ပေါက်ပေါက်ဒီပန်းတွေပေါက်ပေါက်တွေနဲ့ကျဲကြတယ်အဲ့ဒါဟာအဲ့တုန်းကမနမင်းရဲ့လာတိုက်ခိုက်တာကိုဒေဝဗုဒ္ဓမန်ကိုအောင်မြင်တော်မူတဲ့အခန်းကိုအဲ့ဒါအာယုယူပြီးတော့လှုပ်ကြအဲ့လိုနဲ့ရသော်ဘုရားလောင်းတော်ဟာနောက်ဆုံးတော့သစ္စာပြုတယ်အဋိဋ္ဌံပြုတယ်တက်သေးပြုတယ်ပေါ့နော် ဖျားဖြစ်ဖို့ရာအတွက်လင်းတင်ချေနဲ့ကဘာတသိမ့်ပါရမီတွေဖြည့်စဉ်ဖျားလောင်းတော်သည်ငါသည်ဟောဒီမဟာပထဝီမြေကြီးတုံလှုပ်သည့်တိုင်အောင်အလှတွေကိုငါပေးခဲ့တယ်အဲ့ဒီအလှတွေပေးခဲ့တာဟာဟောဒီဖျားဖြစ်ဖို့ရာအတွက်ပေးခဲ့တာဖြစ်ပါတယ်ဒါကြောင့်မို့ ဤမှန်ကန်သောတစ္ဆာစကားကြောင့်ဟောဒီမဟာပရိမြေကြီးသည်တက်သေးရာတည်ပါစေလို့ပြောလဲပြောလိုက်ရောမဟာပရိမြေကြီးတုံ့လှုပ်သွားတယ်အဲ့ဒီအချိန်မှာနတ်စစ်တီတွေလည်းအကုန်လုံးတခါတည်းဖယိုဖယဲကြောက်လန့်ပြီးတော့အကုန်လုံးထွက်ပြေးကုန်ကြရောအဲ့ဒီအချိန်မှာမြတ်စွာဘုရားအလောင်းတော်တိတ်တထမင်းသား ဝင်တဲ့လေထွက်တဲ့လေဝင်တဲ့လေထွက်တဲ့လေကိုဝင်တိုင်းသည်ထွက်တိုင်းသည်ဝင်တိုင်းသည်ထွက်တိုင်းမှတ်ရင်မှတ်ရင်မှတ်ရင်မှတ်ရင်နဲ့ပထမဇံဒုတိယဇံတတိယဇံစတုထဇံဆိုပြီးတော့ဇံအင်္ဂါ၄ပါးရသွားပြီဇံ၄ပါးရသွားပြီအဲ့ဒီဇံ၄ပါးရသွားပြီးတဲ့အချိန်ကနေပြီးတော့ တမာဒီအားတွေကအရန်ကောင်းလုံးတဲ့အခါကျတော့ဘာသွားရလဲဆိုတော့ပုပ်ပေနိဝါတာနှုတ်တတိညာအတိတ်ဘဝတွေအကုန်လုံးကိုပြန်ပြီးမြင်နိုင်တဲ့ဉာဏ်တော်ကြီးရမြတ်စွာဘုရားကျတော့ဘဝဘဝများစွာအသင်ချေအနန္တများစွာကိုမြတ်စွာဘုရားတော့ပြန်သိတယ်ဥမာသာသနာ့ဘကာလယသိတွေဆိုရင်ကဘာ40လောက်ပဲသိတယ် ကဘာပေါင်း40လောက်ထိသူတို့အကုန်ပြန်ကြည့်နိုင်တယ်အခုအရှင်အာနန္ဒာတို့စာจิตတပြည့်အဲ့လိုကဘာတသိန်းပါရီဖြစ်ခဲ့တဲ့ပုံကိုဆိုရင်ကဘာတသိန်းလောက်ထိသူတို့ပြန်ပြီးတော့သိနိုင်ကြတယ်အရှင်သာရိပုတ္တရာဆိုတို့ဆိုရင်တသိန်းချင်းနဲ့ကဘာတသိန်းထိသူတို့ပြန်ပြီးတော့သိနိုင်တယ်ပစ္စေကဗုဒ္ဓတွေဆိုနှစ်သိန်းချင်းကဘာတသိန်းထိသူတို့ပြန်သိနိုင်တယ်သဗ္ဗညုတဖရာရှင်ကျတော့အတိုင်းတာမရှိဘူး သိခြင်းတဲ့အရာတွေမှန်သမျှကိုအကုန်လုံးကိုသိနိုင်တဲ့တပ်ပေညုတဉာဏ်နော်ဒါကြောင့်မို့သိယမန်းကမကြံရအောင်လုံးဝစုံလင် အကုန်မြင်တပ်ပေဉာဏ်တော်အစွမ်းဒီသိစရာမှန်သမျှကိုအကုန်လုံးကိုမြင်နိုင်တဲ့ဉာဏ်တော်ကြီးရတာအဲ့ဒီဉာဏ်တော်ကြီးရတဲ့အခါကျတော့အတိတ်ဘဝတွေအကုန်လုံးမြင်ပြီ ဒိဗ္ဗစက္ခုညာဟောဒီတတ္တဝါတွေ31ဖို့အကုန်လုံးကိုမြင်နိုင်တာ။အိုးထက်ဗြဟ္မဘုံတွေမှာနံလေးကြီးပဲတည်တံ့ရှိတဲ့ဗြဟ္မဘုံတွေကစဖရာအလုံးတို့မြတ်စွာဘုရားအကုန်မြင်နိုင်တယ်။တမာဒီအာစွမ်းအားနော်အင်မတန်အားကောင်းတော့ဟောဒီ30တဖို့မှာနတ်မြတ်ကြီးကဲ့သို့အဝေးအနီး သေသေးသောတ attva တွေသေစေဖြစ်နေတဲ့တ attva တွေသေပြီးတဲ့တ attva တွေမွေးဖွားနေတဲ့တ attva တွေအားလုံးကိုလည်းအကုန်မြင်နိုင်တယ်ဒိဗ္ဗစက္ခုညာပုပ်ပေနိဝါဒာနုတ္တိညာအတိတ်ဘဝအားလုံးကိုအကုန်ပြန်သိနိုင်တယ်ဒိဗ္ဗစက္ခုညာနတ်မျက်စိကဲ့သို့အနိအဝေအားလုံးကိုအကုန်သိနိုင်တယ်အဲ့ဒီကနေမှအာတဝက္ခယညာ ဝိပဿနာတရားတွေနဲ့ဒီယုတ်တရားတွေနံတရားတွေကိုဆင်ញင်သုံးသပ်လိုက်တာတမာရီကလည်းစတုဒ္ဒဇန်အဆင့်ဒီတမာရီကလည်းရထားပြီးပြီအဲ့ဒီလိုနဲ့ခန္ဓာကိုယ်ယုတ်ဓမ္မနန္ဓမ္မတွေဆင်ញင်လိုက်တဲ့အခါကျတော့ဒီယုတ်တရားတွေရဲ့မမြဲတဲ့အနိစ္စရဲ့သဘောဆင်းရဲတဲ့ဒုက္ခရဲ့သဘောအစွန်းမရတဲ့အနတ္တရဲ့သဘောနန္တရားတွေရဲ့မမြဲတဲ့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာ အော်ဒီယုတ်တရားနံတရားတွေဒီဖြစ်ပြက်နေတာပဲငါတို့ကယောက်ျားမိန်းမဆိုတာမရှိဘူးဆိုပြီးတော့တခါတည်းယုတ်နံတွေကို ပိုင်းခြားပြီးတော့သိတယ်အကြောင်းတရားတွေအကျိုးတရားတွေအကုန်လုံးဆင်ခြင်သုံးသပ်ပြီးတော့မှတခါတည်းဝိပဿနာဉာဏ်နဲ့7ပါးကိုအဆင့်သင်လဲတက်သွားရောယုံနာနေမြင်တဲ့အကြောင်းကျိုးတွေသိတယ်နာမရူပပြိစေရဉာဏ်နာနဲ့ယုတ်ကိုပိုင်းခြားသိတာ ဒါကတော့ဖောက်ပြန်တတ်တဲ့ရုပ်သဘောဒါကတော့တိတတ်တဲ့နာမ်သဘောဒီရုပ်တရားနာမ်တရားတွေမမြဲခြင်းသဘောတွေအဲ့ဒီကနေမှအော်အကြောင်းကြောင့်အကျိုးတရားတွေဖြစ်လာခဲ့ရတဲ့ပြိဿသမုပ္ပါအကြောင်းကျိုးတရားတွေအဲ့ဒီကနေမှတခါတည်းအခုပြောတဲ့သမတနာညာအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေသူ့အလိုလိုထင်လာတာဒါကတာမန်ပုံကိုယ်တွေထင်လို့မရဘူး ပစ္စေကဗုဒ္ဓမထေများနဲ့ဘုရားရှင်များသာသူ့လိုလိုထင်တာကျန်တဲ့ယဟန္တာတို့ကျန်တဲ့ပုဂ္ဂိုလ်တွေကျတော့အခြားဘုရားတို့အခြားပုဂ္ဂိုလ်ကပြောထားလို့သာလျှင်တို့ကသိရတာကိုကိုကိုထွတ်ထွတ်မသိနိုင်အခုကြတော့သူကမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကြတော့သမတနာဉာဏ်ဥရိယဘုရားဉာဏ်ဆိုတဲ့ဖြစ်တာတွေပြတ်တာတွေနော်အကုန်လုံးအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဉာဏ်စဉ်၁၀ပါး ဒီဟာတွေအကုန်လုံးကိုထောထွင်းပြီးတော့သိနိုင်တဲ့ဉာဏ်တော်ကြီးရပြီးတော့မှအရဟတမဉာဏ်အာတဝခယဉာဏ်ကိလေသာ အာတဝတွေအကုန်လုံးကိုပယ်လိုက်တာပယ်တဲ့အခါမှာလေယဟန္တာပယ်ပြီးကြောဝါဒနာကြံသေးတယ်အပြောကြမ်းတဲ့ယဟန္တာကယဟန္တာဖြစ်လေအပြောကကြမ်းတာ နော်အဲ့ဒီဟာမျိုးသူ့ရဲ့ဝါသနာဒလိအဲ့ဒါကြံသေးတယ်ဘုရားရှင်ကိုတော်မြတ်ကြီးကြတော့ဝါသနာဒလိအထုံငွေ့မြမငွေ့မရိပ်ဝင်းဝင်းဖိတ်တော်ရွှေစိတ်ပြန်သေးလွန်တန်ရှင်း၍အမတန်မကိုတန်ရှင်းတယ်တဲ့စိတ်အစဉ်ကကိလေသာတဏှာယာက အထုံဝါသနာမှန်သမျှဘာတစ်ခုမှ မကြံမဲနဲ့ကို အကုန်လုံးပယ်ရှားလိုက်နိုင်တယ် အဲ့ဒီလိုပယ်ရှားပြီးတော့အတဝခေယညံရပြီးတော့သဗ္ဗညုဒရွှေညံတော်တခင်ဖရာရှင်မိုးမလင်းခင်မှာသဗ္ဗညုဒရွှေညံတော်ကြီးကိုရပြီတဲ့အဲ့ဒီသဗ္ဗညုဒရွှေညံတော်ကိုရတော်မူတဲ့နေ့ဒီကဆုံလာပြည့်ဗုဒ္ဓနေ့ဖွာခဲ့တော့ကလုံပင်ဒီဥယျာဉ်မှာ ဖွာခဲ့တဲ့နေ့ကကဆုံလာပြည့်ဗုဒ္ဓနေ့အခု သဗ္ဗညုတာရွှေညံတော်ကြီးကိုရတဲ့နေ့ကလည်းကဆုံလာပြည့်ဗုဒ္ဓနေ့ဝိတာခာနခနဲ့ရှင်လို့အဲ့ဒါကိုအခု international နယ်မှာတော့သူတို့ကဝိစာ day ဆိုဝိတာခရဲ့ဝိတာခနခနဲ့ရှင်တဲ့ day ကိုအဲ့ဒါကိုသူတို့ကဝိစာ day လို့အဲ့လိုခေါ်ပြီးတော့ဒါအခုကဆုံလာပြည့်ဗုဒ္ဓနေ့ကျင့်ပါတာပါအဲ့ဒီနေ့ဟာဦးဇင်းတို့လောကအတွက် အလင်းရောင်ကိုပေးမဲ့ဘုရားရှင်ကိုရောမြတ်ကြီးပေါ်ထွန်းတဲ့နေ့သဗ္ဗညုတာရွှေညာတော်ဘုရားသခင်ကိုရောမြတ်ကြီးရဲ့ပေါ်ထွန်းတဲ့နေ့အဲ့ဒီနေတုနေမြတ်ကြီးကိုအာယုံယူတော့ဘုရားရှင်ကိုရောမြတ်ကြီးဟာဘောဓိပင် အောက်မှာသဗ္ဗညုတာရွှေညာတော်ရလို့အခုကဆုံလာပြေးနေကြတော့ဘောဓိပင်ကိုရေသွန်းလောင်းကြတယ်နော်တခါမှတာဝတိကြတော့လဲမြတ်စွာဘုရား ခရီတွေကြွတရားဒဂမတွေကပန်းနေစင်မီတွေနတ်သားတွေနဲ့လာပြီးတော့လူပွဲတွေနဲ့လာကြမြတ်စွာဘုရားမရှိတော့ဟိုစိတ်မကောင်းကြဖះမှန်းထားပြီးတော့ဖះလူမပြည့်စည်တယ်ဆိုတော့တန်ဃာတော်တွေကလည်းအလူမခံရဲတော့အဲ့ဒီမှာတွေမြတ်စွာဘုရားရှောက်ထားတော့မြတ်စွာဘုရားကချက်သားတို့ငါဖះခရီးထွက်တဲ့အခါမှာငါဖះရဲ့ကိုယ်သားအော်ဒီ body ဘင်းကိုပူဇော်ကြဆိုပြီးအဲ့ဒီကြောင်းထဲမှာ ဘောဓိပင်စိုက်ပျိုးခိုင်းတယ်အရှင်မောကလမထေမြတ်ကြီးဘောဓိပင်မူလဘောဓိပင်ကြီးကညောင်စဲကိုသင်္ကန်းနဲ့သွားပြီးတော့ခံယူပြီးတော့မှ အရှင်အာနန္ဒာမထေစိုက်ပျိုးခဲ့လို့အခုတာဝတိဇေတဝန်ကျောင်းထဲမှာအာနန္ဒာဘောဓိဆိုပြီးတော့အဲ့ဒါအခုချိန်ထိအမြင့်တက်ခေါ်နေတာရှိတယ်เนาะမူရင်းပင်ကတော့ဟုတ်မှာမဟုတ်တော့ဘူးပေါ့အခုကနောက်ပင်တွေဖြစ်မှာပေါ့เนาะအာနန္ဒာဘောဓိဆိုရောက်ဖို့ကဆုံးလာပြေဗုဒ္ဓနေမှာ ဗောဓိပင်ကိုရေသွန်းလောင်းကြတယ်ဖះရှင်ကိုရောမြတ်ကြီးရဲ့ဂုံကိုအာယုံယူပြီးတော့မြတ်စွာဘုရားဒီဒီဗောဓိပင်နဲ့ရွှေပလင်အောက်မှာတပိညုဒ္ဒရွှေညံတော်ကိုရခဲ့တယ်အဲ့ဒီအထိတ်မတ်ကိုအာယုံယူပြီးတော့ပူဇော်ကြတာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဖះဖြစ်တော်မူပြီးတဲ့အချိန်မှာအနေကဇာတိတန်တာရံတန္တာဝိတံအနိဗိတံဆိုတဲ့အဲ့ဒီဂါထာတော်မြတ်ကြီး ဒကာဒကမတွေကြားဖို့ပါတယ်နော်ဆရာတော်တွေအိမ်မှာနေကစားတင်တိုင်းတင်တိုင်းမှာယွတ်နေတဲ့ဂါထာအဲ့ဒီဂါထာကိုဘုရားလောင်းတော်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးပထမဦးဆုံးဗုဒ္ဓရဲ့ပုပ္ပဝဆနပထမဦးဆုံးစကားတဲ့နော်ငါဘာကြောင့်ဒီသန္တရာကြီးထဲမှာတဝဲလဲလဲနဲ့တပြောင်းပြန်ပြန်နဲ့သွားနေရတာတော့ ပြန်ပြီးတော့ဆင်ញင်သုံးသပ်ကြည့်တာသမင်ညုတာရွှေညာတော်ကြီးကိုရလာပြီရလာတဲ့အခါရောက်တော့ငရဲကိုလည်းမြင်တယ်တလိษံတွေလည်းမြင်တယ်ပိတ်တာတွေလည်းမြင်တယ်တလောကလုံးအကုန်မြင်တာတဲ့အကုန်လုံးကိုမြင်ပြီးတော့ဘဝတန္တရာတွေကြည်လိုက်တဲ့အခါကျတော့တဘဝပြီးတော့အိုလိုမဆုံးနာလိုမဆုံးသေလိုမဆုံးနဲ့သွားနေခဲ့ရတဲ့ဘဝတွေ ဒီဘဝတွေဟာဘယ်ကြောင့်ကြောင့်ဒီလိုတွေသွားနေရတာပါလဲလို့ဘဝရဲ့အကြောင်းတွေကိုရှာကြည့်လိုက်တဲ့အခါကျတော့အနေကဇာတိတန်တာရံတန္တာဝိဒံအနိဗိဒံကဟကာရံကဝေတံတောဒုက္ခဇာတိပုဏ္ဏပုဏ္ဏတဘွားပြီးတဘွားသွားရတယ်နော်ဘဝတွေမှာဒုက္ခတွေရတယ်ပုဏ္ဏဇာတိပုဏ္ဏပုဏ္ဏ ဇာတိတွေအကျဉ်းချင်းရသရာတွေအကျဉ်းချင်းရဗျာတိတွေအကျဉ်းချင်းရမရဏတွေအကျဉ်းချင်းရတာဘယ်ကြောင့်ကြောင့်တော့လို့เนาะတခါတည်းအဲ့ဓာတွေကိုလှည့်လဲပြီးတော့ကြည်လိုက်တဲ့အခါကျတော့အဝိဇ္ဇာနဲ့တဏှာကိုတွေ့တယ်အဲ့ဒီထဲမှာတဏှာဟာဩဒီတဏှာဟာအိမ်ကိုဆောက်တဲ့လက်သမားလိုပါလားလက်သမားတွေအိမ်နဲ့တိမ်ပြီးတိမ်ဆောက်လို့ ရွာတွေမြို့တွေနိုင်ငံတွေဆိုပြီးအိမ်ပေါင်းများစွာဖြစ်ရသလိုဟာရီအဝိဇ္ဇာကအမောင်ဖုံးပြီးတော့ဟာရီတဏှာကမှွေခဲ့လို့ငါတဘွားပြီးတဘွားရခဲ့တာပါလားအဲ့ဒီတဏှာကိုငါအခုအပိပြတ်သက်ပဲသက်ပြီးပြီငါမှတဏှာမရှိတော့ဘူးတဏှာမရှိရင်ဘဝမရှိဘူးဘဝမရှိရင်ဇာတိမရှိဘူးဇာတိမရှိရင်အိုခြင်းနာခြင်းသေခြင်းဆိုတာမရှိဘူး ဇာတိမရှိရင်ဒုက္ခအကုန်ငြိမ့်ပြီလို့ဘုရားလုံးတော်ကြီးဝမ်းမြောက်ဝမ်းသာဥဒံကျူတာအဲ့ဒီဝမ်းမြောက်ဝမ်းသာဥဒံကျူပြီးတဲ့အခါကျတော့မှ အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပံနာမရူပပစ္စယသလာယတနံသလာယတနပစ္စယဖတ်တော်ဖတ်တာပစ္စယဝေဒနာ ဝေဒနာပစ္စယတနာတနာပစ္စယဥပါဒနာဥပါဒနာပစ္စယဘဝဘဝပစ္စယဇာတိဇာတိပစ္စယဇရာမရဏတောကပရိဒေဝဒုက္ခဒေါမနတုပါယတာတံဘဝန္တိဧဝမေတ္တကေဝလတဒုက္ခခန္ဓတသမုရိယဟောတိဆိုပြီးတော့အနုလုံရဲ့နောက်တာပฏิလုံရဲ့ဆိုပြီးတော့အဲ့ဒီကနေပြီးတော့မှဩဘယ်ကြောင့်နေကြောင့် ဒီလိုတွေဘဝတွေတန်တရာတွေပြေးလွှားနေရတာလဲလို့ဆင်ញင်သုံးတတ်တဲ့အခါကျတော့နံပါတ်1အဝိဒါကိုသွားပြီးတော့တွေ့တယ်။အော်တန်တရာထဲမှာနေရတာမသိမှု အဝိဇ္ဇာကြီးဖုံးထားတာပါလားမသိမှုအဝိဇ္ဇာကြီးဖုံးထားလို့ဒါလည်းရင်ဟောနောက်ကတဏှာလောဘတွေဖြစ်ရတာအဝိဇ္ဇာမသိမှုကြောင့်အဝိဇ္ဇာကြပစ္စယအဝိဇ္ဇာကြောင့် တဏှာဖြစ်ရတာအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏနော်အဲ့ဒီထဲမှာအခုအဝိဇ္ဇာမသိမှုနဲ့ဘာတွေလောက်ခဲ့သေးလဲကာယကမှုတွေဝစီကမှုတွေမနောကမှုတွေလောက်ခဲ့တာအဝိဇ္ဇာဆိုတာဘာကိုအဝိဇ္ဇာလို့ပြောတာလဲဆိုတော့အဝိဇ္ဇာဆိုတာက မသိမှုလမ်းမသိတာဟိုဟာမသိတာဒီဟာမသိတာ ပြောတာမဟုတ်ဘူးတဲ့အဝိဇ္ဇာမသိမှုဆိုတာကဒုက္ခကိုဒုက္ခမှမသိတာဟောဒီခန္ဓာကိုယ်ကြီးရဲ့ဒုက္ခတွေကိုဒုက္ခမှမသိဘူးဒါအပြင်မှဒုက္ခအတွင်းဒုက္ခကသင်္ခါရဒုက္ခပေါ့နော်ဉာဏ်နဲ့မြင်လို့ရတဲ့ဒုက္ခအပြင်ကဒုက္ခကအိုရတဲ့ဒုက္ခတွေနာရတဲ့ဒုက္ခတွေသိရတဲ့ဒုက္ခတွေ ဆိုရင်ရခြင်းပူဆွေးရခြင်းငိုကြွေးရခြင်းဆိုတဲ့ဒုက္ခတွေအဲ့ဒီဒုက္ခကိုဒုက္ခလို့မသိဘူးတဲ့နော်ဖြစ်ပြသင်္ခါရဒုက္ခတွေရှိတယ်အဲ့ဒီဒုက္ခကတော့တကယ်ဒုက္ခအစစ်အဲ့ဒီဒုက္ခကသင်္ခါရဒုက္ခကိုမြင်မှနိဗ္ဗာန်ရတာအဲ့ဒီသင်္ခါရဒုက္ခတွေကိုဒုက္ခလို့မမြင်ခဲ့လို့ဥစဉ်တို့တွေအခုတန်ត្រာကြီးပြေးနေရတာ အပြင်ကအိုဒုက္ခကိုနာဒုက္ခကိုသေဒုက္ခကိုမြင်ရတယ်ဆိုတာတံဝေခတော့ရတယ်ရသော်ဘုရားလောင်းတော်ကြီးဥယျာဉ်ထဲမှာထွက်တဲ့အချိန်ကအိုနာသေးတွေမြင်တယ်တံဝေခရတယ်တောထွက်တယ်ဟောအခုဘောဓိပင်နဲ့ရွှေပလင်အောက်ရောက်တဲ့အခါကျတော့ယုတ်ဓမ္မအနန္ဓမ္မသင်္ခါရတရားတွေရဲ့အပေါ်မှာဒုက္ခလို့မြင်တယ်။အော်ဟောဒီယုတ်တွေကြည့်။မဟာဗုဒ္ဓယုတ် ဓာတ်ကြီး၄ပါးကိုအခြေခံပြီးတော့ဥပါဒာယုတ်တွေ24မျိုးอ่ะဒီမဟာဗုဒ္ဓယုတ်ပေါ်မှာအခြေခံပြီးတော့လာတာအဲ့ဒီမဟာဗုဒ္ဓယုတ်တွေကိုကြည်လိုက်တဲ့အခါကျတော့ပထဝီဓာတ်တွေတေဇောဓာတ်တွေအာဘောဓာတ်တွေဝါယောဓာတ်တွေဆိုတဲ့ဓာတ်သဘောဓာတ်ဆောင်နေတဲ့သဘောတွေဟာပူတလက်အေးတလက်ထုံတလက်ကျင်တလက်ဒိတ်ဒိတ်ရိပ်ရိပ်ရွရွမွားမွားနဲ့ခန္ဓာကိုယ်ကြီးကိုသေချာကြည့်စမ်း အဲ့ဒီခန္ဓာကိုယ်ကြီးကိုကြည့်တဲ့အခါကျတော့ဟာဒီခန္ဓာကိုယ်ကြီးထဲမှာကဲပထမဆုံးလွယ်လွယ်လေးကြည့်ဝါယောဓာတ်နာသီဝမှာလေလေးဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်အဲ့ဒီဝင်လိုက်ထွက်လိုက်ဖြစ်နေတဲ့အဲ့ဒီလေလေးသည်ဝါယောဓာတ်လို့ခေါ်တဲ့အဲ့ဒီဝါယောဓာတ်ကမြဲသလားတွန်းတယ်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 အတွင်းထဲကလေလေကပြန်ပြီးတော့ထုတ်တော့ပူလာတယ်အပြင်ကလေလေကရှူသွင်းတော့အေးတယ်အေးတလဲနှွေးတလဲတေဇောဓာတ်တွေကလည်းဖောက်ပြန်နေတယ်ဒါအပြင်ကမြင်လို့ရနိုင်တာလေအဲ့ဒီလိုလေးအခြေခံပြီးတော့ဥဒ္ဒနောဒကာဒကမတွေအော်ဒီယုတ်တရားတွေဟာပူတလဲအေးတလဲတွန်းတလဲကန်တလဲနဲ့အမြဲမပြတ်ဒလဇဖောက်ပြန်နေရပါလားပြောင်းလဲနေရပါလားလို့ ကိုယ့်ရဲ့ခန္ဓာကိုယ်မှာညံနဲ့ကြည်လိုက်စမ်းပါအဲ့ဒီလိုကြည်လိုက်မယ်ဆိုရင်အော်တမာတိလေးတွေကကောက်ကောင်းကောက်ကောင်းလာတော့နှာပြွားလေးတွေကကြည်နေရင်းနဲ့ခန္ဓာကိုယ်မှာဒိတ်ကလေးရိတ်ကလေးပူလာလိုက်တောက်လာလိုက်တင်းလာလိုက်ထုံလာလိုက်ကျင်လာလိုက်ခန္ဓာကိုယ်ကြီးဟာတဒိတ်ဒိတ်တရရိတ်နဲ့တခါတလေများဆိုရင်တမာတိအားကောင်းတဲ့ခါကျတော့ကြည်လိုက်ရင်အော်စက်ကြီးတစ်ခုနှောထားသလိုခန္ဓာကိုယ်ကြီးတစ်ခုလုံးဝုံဝုံဝုံဝုံဝုံခုံးနေတာပဲ တခါတရံကြတော့လဲမီးလောင်မြင်ကြီးထဲမှာနေရဆိုလို့တရှိန်ရှိန်နဲ့တေဇောဓာတ်တွေကလောင်ကျွမ်းနေတယ်တေဇောဓာတ်တွေတရှိန်ရှိန်တရိပ်ရိပ်တတုတ်တုတ်တရွာရွာတမောမောနဲ့ပထဝီဓာတ်ကလည်းဖောက်ပြန်နေတယ်တေဇောဓာတ်တွေကလည်းဖောက်ပြန်နေတယ်အာဘောဓာတ်တွေကလည်းဖောက်ပြန်နေတယ်ဝါယောဓာတ်တွေကလည်းဖောက်ပြန်နေတယ်အဲ့ဒီလိုဖောက်ပြန်နေတယ်ပြောင်းလဲနေတယ်ဓာတ်ကြီး၄ပါးရဲ့ရုပ်တဘာဝတွေကို မြင်အောင်ရှုတာအဲ့ဒီကြတော့မှ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 ဒီယုတ်ဓမ္မနန္ဓမ္မတရားတို့ဒီအနိစ္စမမြဲပါလားလို့အဲ့ဒီရုပ်ရဲ့အပေါ်မှာမမြဲတဲ့အနိစ္စကိုမြင်အောင်ကြည့်နာယလက္ခဏာပေါ်မှာမမြဲတဲ့အနိစ္စကိုမြင်အောင်ကြည့်တဲ့အဲ့ဒီလိုကြည့်တဲ့အခါကျမှအော်ကိုကစရှုတဲ့အချိန်တုန်းကတော့ရုပ်ဆိုရင်ရုပ်ပေါ်ရှုနာမ်ဆိုရင်နာမ်ပေါ်ရှုပေါ့မိမိနှစ်သက်ရာတမျိုးမျိုးကိုရှုရင်းနဲ့နောက်ကျတော့တွဲပြီးတော့ရုပ်နဲ့နာမ်နဲ့ကိုရှုနိုင်တယ် တခါတည်းတင်တာလေးပေါ်လိုက်တယ်ပေါ်တာလေးကလည်းချုပ်သွားတယ်သိတယ်နံလေးကလည်းချုပ်သွားတယ်ပူတာလေးပေါ်လိုက်တယ်ပေါ်ပြလာကယုတ်သွားသွားသိတာကနံအော်ယုတ်တွေပေါ်တိုင်းပေါ်တိုင်းပြောင်းတိုင်းပြောင်းတိုင်းမှာနံတရားတွေကလည်းသိနေပါလားယုတ်ချုပ်တော့နံချုပ်ပါလားယုတ်တရားတွေနံတရားတွေဟာဖြစ်ပြီးတော့ပြက်နေရတဲ့သဘောတွေပါလားလို့ကိုယ့်ရဲ့ခန္ဓာကိုယ်ပေါ်မှာညံနဲ့ကြည်ပြီးတော့ဆင်ញင်သုံးသပ်လိုက်တဲ့အချိန်မှာဟောအဲ့ဒီ ယုတ်နာရဲ့ဖြစ်တယ်မြင်တယ်အပြက်တယ်မြင်တယ်ယုတ်နာရဲ့ဖြစ်တာတွေပြက်တာတွေမြင်ပြီဆိုရင်ဟောဖြစ်ပြက်တွေမြင်ဖြစ်ပြက်တွေမုံဆိုတော့နော်အဲ့ဒီကနေမှသမတနာညာဥဒယဘယညာဘင်္ဂညာဆိုတာဒါဖြစ်ပြက်မြင်တဲ့ညာနော်ဟိုဘက်မှာအာရိနဝညာနိဗ္ဗိဒညာဘယညာဆိုတဲ့ညာတွေက ဖြစ်ပြက်တွေအဲ့ဒီဘက်ကမုံတဲ့ညာဘက်ကိုကူးသွားမှာအဲ့ဒါကိုမိုးကုတ်ဆရာတော်ဘုရားကြီးက ဖြစ်ပျက်တွေမြင်ဖြစ်ပျက်တွေမုံဖြစ်ပျက်တွေဆုံးတို့ဉာဏ်စဉ်၁၀ပါးကိုသုံးပိုင်းပိုင်းပြီးတော့လွယ်အောင်ပြောခဲ့တာအဲ့ဒီတော့အခုဦးဇင်းတို့တရားတော်မတွေကလည်းအော်ဒီယုတ်တရားတွေနံတရားတွေကိုတတန်တရာလုံးကနေပြီးတော့ယုံနံရဲ့ဖြစ်ပျက်ကို မမြင်ခဲ့လို့အဲ့ဒီဟာကိုဒုက္ခလို့မမြင်တာဒုက္ခလို့မြင်ခဲ့သလားဆိုမမြင်ဘူးတဲ့ အဲ့ဒီယုံနံယုံတရားတွေမမြဲတဲ့အနေဆာနံတရားတွေမမြဲတဲ့အနေဆာကိုအနေဆာကိုမမြင်ဒုက္ခကိုမမြင်ဘူးဒါကြောင့်မို့တရားရှုတဲ့အခါမှာ အနေဆာလက္ခဏာဉာဏ်ဒုက္ခလက္ခဏာဉာဏ်အနတ္တလက္ခဏာဉာဏ်ဆိုတဲ့ဉာဏ်၃ပါးမှာအနေဆာလက္ခဏာသည်အဲ့ဒါအရင်ဦးဆုံး တွေ့ရမယ့်ဉာဏ်ပဲတဲ့အနိစ္စလက္ခဏာဉာဏ်နဲ့ဆင်ញံသုံးသပ်လိုက်တဲ့အခါကျမှ အော်ဒီယုတ်တရားတွေဟာဖြစ်ပြီးတော့ပြက်နေရပါလားဖြစ်ပြီးတော့ပြက်နေရပါလားနန္တရားတွေကလည်းဖြစ်ပြီးတော့ပြက်နေရပါလားလို့ဒီယုတ်ဓမ္မနန္ဓမ္မတွေရဲ့ဖြစ်ချင်းပြက်ချင်းတွေကိုဒလဇာကြီးကြည်ရင်ကြည်ရင်ကြည်ရင်နဲ့ဥစဉ်တို့ဒကာတော်မတွေရဲ့ဉာဏ်နဲ့တဏ္ဍာထဲမှာအော်ဒလဇာကြီး ဖြစ်ပြီးပြက်နေရတာဒီဒုက္ခပါလားလို့အဲ့ဒီဒုက္ခသစ္စာကို ပိုင်းခြားပြီးတော့သိပြီဆိုတဲ့အခါကျတော့မှဥစဉ်တို့ဒကာတော်မတွေဟော နိဗ္ဗာန်ရမှာ။ဘာကြောင့်လဲဒုက္ခကိုပိုင်းခြား၍သိရင်သမုဒိယကိုပယ်တယ်။ဒုက္ခကိုပိုင်းခြားပြီးမသိသေးလို့သမုဒိယကိုမပယ်တာ။ဒါကြောင့်မို့အဲ့ဒီဒုက္ခသစ္စာပိုင်းခြားသိဖို့ဒီအရေးအကြီးဆုံးပဲတဲ့သစ္စာတရားသိဖို့ဆိုတာနော်ဒုက္ခသစ္စာကိုပိုင်းခြားသိတဲ့အခါကျတော့မှအော်ဒီယုတ်ဓမ္မနန္ဓမတွေကဖြစ်ပြီးတော့ပြက်နေရပါလားဒီဖြစ်ချင်းပြက်ချင်းနဲ့ဖြစ်ပြနေရတဲ့ ဒီယုတ်ဓမ္မနာဓမ္မတွေဒီဩဒုက္ခကြီးပါလားလို့ဒုက္ခသစ္စာကိုပိုင်းခြားသိရမယ်ဒုက္ခသစ္စာပိုင်းခြားသိရင်သမှုရိယကိုပယ်တယ်ငါကိုငါဟာငါဥစ္စာဆိုတဲ့ဒီယုတ်ပေါ်မှာနာပေါ်မှာ တွေ့တာတဲ့ဆွဲလန်တဲ့သမှုရိယတဏှာကိုပယ်တယ်အဲ့ဒီပယ်ချောင်းပွားများနေတာကမဂ္ဂသစ္စာဒုက္ခသမှုရိယတွေချုပ်ငြိမ်းသွားတာကဏိဒေါဒသစ္စာ အဝိဇ္ဇာပစ္စယသင်္ခါရအဲ့ဒီဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမဂ္ဂသစ္စာဆိုတဲ့သစ္စာတရားကိုမသိဘဲနဲ့သင်္ခါရဆိုတဲ့ကံတရားတွေပြုခဲ့ကြတာတဲ့နော်အဲ့ဒီသင်္ခါရဆိုတဲ့ကံတွေပြုခဲ့ကြလို့ဥစဉ်တို့တရားတော်မှာတွေကုသိုလ်ကံတွေအထောက်ပံ့ပေးတယ်ဟောတခါတည်းအကုသိုလ်ကံတွေအထောက်ပံ့ကခံရပြန်တယ်သင်္ခါရပစ္စယဝိညာဏအဲ့ဒီ ဘဝတကူရတဲ့အခါကျတော့ကောင်းတာတွေလည်းလှုပ်ဆိုးတာတွေလည်းလှုပ်ဆိုတဲ့ကုသိုလ်ကံအကုသိုလ်ကံတွေကြောင့်သင်္ခါရဆိုတဲ့အဲ့ဒီကံတွေကြောင့်ဝိညာဉ်ဆိုတဲ့ပရိသန္တိဝိညာဉ်ရအဝိဇ္ဇာဟုသောအကြောင်းကြောင့်မသိမှုကိုအခြေခံပြီးတော့ကုသိုလ်တွေလည်းလှုပ်ခဲ့တယ်အကုသိုလ်တွေလည်းလှုပ်ခဲ့တယ်နော်ကံတရားတွေကိုလှုပ်ခဲ့တာအဲ့ဒီကံတွေကြောင့်မို့ဇာတိပရိသန္တိဆိုတဲ့ဝိညာဉ်ရတာ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 အဲ့တော့အတွင်းအာယတနာ6ပါးရလို့အခုလူဖြစ်လာတဲ့အခါကျတော့မျက်စိနဲ့အဆင်းနဲ့တိုက်တယ်မျက်စိအကြည်ရုပ်ရဲ့အဆင်းရုပ်ရဲ့နှစ်ခုပေါင်းတဲ့အခါကျမှ မြင်သိသိလေးဖြစ်တယ်ဟောအဲ့ဒီမြင်သိသိဆိုတဲ့မျက်စိအကြည်ရဲ့အဆင်းရဲ့မြင်သိသိရဲ့ဆိုတဲ့အဲ့ဒီသုံးခုပေါင်းလို့အဲ့ဒါကိုဖတ်တာလို့ခေါ်တယ်ဖတ်တာကြောင့်ဝေဒနာဖြစ်တယ်အဲ့ဒီပေါ်မှာမြင်တာလေးပေါ်မှာလဲကောင်းတယ်လို့ခံစားလိုက်တယ်ဆိုးတယ်လို့ခံစားလိုက်တယ်အလယ်လက်ခံစားလိုက်တယ်ဆိုတော့ မြင်တာလေးပေါ်မှာလဲဝေဒနာမျက်စိပေါ်ကနေလဲပြန်ပြီဝေဒနာပစ္စယတဏကောင်းတယ်လို့အဲ့ဒီမှာသွားပြီးတော့ตาရပွဲလေးလို့မြင်လိုက်ရင်လိုချင်မှုတဏဖြစ်ပြီးဝေဒနာပစ္စယတဏဝေဒနာခံစားမှုဆိုတဲ့အကြောင်းကြောင့်တဏဖြစ်တယ်တဏကြောင့်ဥပါဒံနဲ့ဟောလိုချင်မှုတဏကြောင့်ဆွဲလန်းတဲ့ဥပါဒံကြီးဖြစ်တယ်ဥပါဒနာပစ္စယဘဝဥပါဒံကြောင့်ဟော ဘဝတွေရတယ်ဘဝပစ္စယဇာတိပြန်ပြီးတော့တခါပြန်ပြီးတော့နောက်ထပ်ဇာတိဇရာဗျာတိမရဏအိုနာတိဒုက္ခပြန်ရတယ်အဲ့ဒီလိုကြီးတခါတည်းကယုတ်ကွင်းလျှောက်တယ်လို့ပဲတဲ့တဝဲလဲလဲနဲ့ဇာတိပြီးတော့ဇရာမရဏဇရာမရဏပြီးတော့ဇာတိဆိုပြီးတော့တဘွားပြီးတဘွားကိုယ်တော်ကံထောက်ကံအထောက်ပံ့နေကောင်းတဲ့အခါကျတော့နတ်ပြည်တွေမြမပြည်တွေသွားပြီးတော့ဖြစ်ရတယ် ကိုဇောကံထောက်ပံနေမကောင်းတဲ့အခါကျတော့အပယ်လေးပုံမှာဆင်းပြီးတော့ဖြစ်ရတယ်အဲ့ဒီလိုဖြစ်ရတဲ့ဘဝတွေဟာဘယ်အကြောင်းကြောင့်လဲဆိုတော့အဝိဇ္ဇာနဲ့တဏှာနဲ့မှွေထားတာအဝိဇ္ဇာမသိမှုကြောင့်တဲ့မသိမှုအဝိဇ္ဇာကအပယ်လေးပါးကြာသေးတဲ့အခါကျတော့ तू ကဥဆောင်သွားတာတတ်တာတွေခေါ်တာတွေလူတာတွေရက်တာတွေအကုသိုလ်ရဲ့အပြစ်တွေမသိဘဲနဲ့အဝိဇ္ဇာအမောင်ဖုံးပြီးတော့လုပ်ပြီးလို့ ဟောသေတဲ့အခါကျတော့အဝိဇ္ဇာနော်မတိမှုကြောင့်အပယ်လေးပုံကိုဆင်းရတာအပယ်လေးပုံဆင်းတဲ့အခါကျတော့အဝိဇ္ဇာကဥဆောင်သွားတယ်။ဟောနတ်ပြည်တော်ပြမပြည်တော်ရဖို့ရာကြတော့တဏှာကဥဆောင်ခဲ့တယ်။တဏှာကအပယ်သွားတဲ့နေရာကျတော့ तू ကဥမဆောင်ဘူး။ तू ကတာယာဝယ်လေးကိုပဲလိုချင်တာ။တဏှာရဲ့သဘောကဒါပေမဲ့အပယ်လေးပါသွားတော့တဏှာလိုက်မသွားဘူးဆိုတော့တဏှာလည်းပါသွားတယ်။ तू ကအဝိဇ္ဇာကဥဆောင်ပြီးမှ တဏှာကနောက်ကလိုက်သွားတာကိုပြောတာနော်အဝိဇ္ဇာကဥဆောင်ပြီးတော့အဝိဇ္ဇာကအပယ်လေးပုံကိုပဲအကျိုးပေးသေးတယ်အဝိဇ္ဇာမသိမှုကဥစဉ်တို့အခုပြောတဲ့ကောင်းတဲ့ဘုံတွေကိုရောက်အောင်ကြတော့သူ့ဘက်ကကြတော့ तू ကအဲ့ဒါမျိုးလုပ်လို့မရ तू ကအဝိဇ္ဇာမသိမှုဆိုတာကတွေးဝဲတဲ့မောဟနဲ့သိ तू ကအပယ်ဘုံတွေဆင်းတာပဲလေကြောင့်မို့မောဟနဲ့သိတလိษံပြေဝိဇ္ဇာအသိဉာဏ်နဲ့သိမှနတ်ပြည်ဘက်ကိုတက်တာ နတ်ပြည်တက်တဲ့အခါကျတော့အဝိဇ္ဇာကဥမဆောင်နိုင်ဘူးအဲ့ဒီကျတော့တဏှာကဥဆောင်တယ်နော်တဏှာကဥဆောင်တယ်နောက်ပြီးတော့တက္ကာယဒိဋ္ဌိတဲ့နော်အဲ့ဒီတက္ကာယဒိဋ္ဌိဆိုတာကကျတော့ဥစဉ်တို့တက္ကာယဒိဋ္ဌိရှိရင်တချို့တလေကကျတော့ဟာတက္ကာယဒိဋ္ဌိတန်လန်းဆိုလို့ရှိရင်နတ်ပြည်တွေဘာတွေမရောက်တော့ဘူးလို့အဲ့လိုထင်တာမဟုတ်ဘူးတက္ကာယဒိဋ္ဌိတန်လန်းကြီးနဲ့နတ်တရောဗြဟ္မာတွေရော အများကြီးပဲ ဒါပေမဲ့တက္ကရာဒိဋ္ဌိသည်ဘာကိုတားတယ်လဲဆိုတော့မတရားဖို့တရားကိုတားတာတက္ကရာဒိဋ္ဌိကကျတော့မက်ဖို့ကိုတားပလိုက်တာတဲ့မက်ဖို့မရအောင်လုပ်ထတာနိယတမိစ္ဆာဒိဋ္ဌိနော်ကုသိုလ်ကံနဲ့အကုသိုလ်ကံနဲ့အကျိုးတွေမရှိဘူးဆိုတော့အဲ့ဒီလိုတခါတည်းအဖေမေပြုစုတယ်လှုပ်ကြွေးတယ်ဘာမှဒါတွေကကောင်းကျိုးမပေးဘူးလှူတယ်ဘာမှကောင်းကျိုးမပေးဘူးနောက်ဘောဆိုတာဘာမှမရှိဘူးလှုပ်ချင်တာလှုပ် တခါတည်းအဲ့ဒီလိုကံကံရဲ့အကျော်တွေကိုပဲတဲ့နိယတမိစ္ဆာဒိဋ္ဌိဆိုရင်တော့သိရင်အပေတန်းစင်းတာနော်တက္ကရာဒိဋ္ဌိရှိုံနဲ့မစင်းဘူးအခုဘကဗြဟ္မာကြီးမြတ်စွာဘုရားသွားချွတ်တယ်ဘကဗြဟ္မာကြီးကလည်းတက္ကရာဒိဋ္ဌိတန်းလိုက်ကြီးနဲ့ပဲလေဒါလည်းငါဘုံကြီးငါသာဝရနေရတဲ့နေရာကြီးငါမအိုတဲ့နေရာကြီးငါမနာတဲ့နေရာကြီးမသေးတဲ့နေရာကြီးအိုးရှင်ကြီးဂေါရမ မအိုရမနာရမသေးရဘုံကြီးကိုကြွခဲ့သမ်းမှာဟောမှသူကသူ့ရဲ့ဘုံတော့မအိုမနာမသေးသူ့ကိုသူလည်းမအိုမနာမသေးလို့ထင်နေတာပဲအဲ့ဒါတက္ကရာဒိဋ္ဌိနေနဲ့နော်အဲ့ဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောတော်မူခဲ့တဲ့တရားတော်တွေထဲမှာတဏှာကကြတော့အခုနတ်ပြည်တွေပြမပြည်တွေရောက်အောင်ကြတော့တဏှာလေးကဥဆောင်ဥဆောင်ပြီးတော့လာတယ်အပယ်လေးပုံကြအောင်ကြတော့အဝိဇ္ဇာကဥဆောင်ဥဆောင်ပြီးတော့သွားတယ်အဲ့ဒီအဝိဇ္ဇာနဲ့တဏှာနဲ့ပါရာကတော့ နတ်ပြည်ကိုရောက်သွားတဲ့အခါကျတော့ဗြဟ္မာပြည်ရောက်သွားတဲ့အခါကျတော့ဗြဟ္မာကြီးတွေအခုနော်တက္ကရာဒိဋ္ဌိကိုလည်းမသိဘူးဒုက္ခသစ္စာလည်းမသိဘူးဆိုတော့အဝိဇ္ဇာပြန်ဖုံးတာပဲအဝိဇ္ဇာနဲ့တဏှာနှစ်ပင်လိမ်ပြီးတော့တခါတည်း तू ကတလက်ရှေ့ရထွက်လိုက်ငါတလက်ရှေ့ရထွက်လိုက်နဲ့အဲ့ဒီလိုနဲ့ဝိဇ္ဇာနဲ့တဏှာဥဆောင်ပြီးတော့တန်တရာကြီးကိုကျင်လည်ခဲ့ရတယ်တဲ့ဒါကြောင့်မို့အဲ့ဒီလိုတန်တရာကျင်လည်ခဲ့ရတဲ့ဘဝတွေဘာကြောင့်ကျင်လည်နေရတာလဲမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကခြေသားတို့ အဲ့ဒီဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမဂ္ဂသစ္စာဆိုတဲ့သစ္စာတရားကို မသိကြလို့တဲ့သစ္စာမသိလို့ချက်သားတို့မင်းတို့တန်တရာကြီးကိုတဝဲလဲလဲလဲခဲ့ရပြီလို့ဟောခဲ့တာနော်ဒါမြတ်စွာဘုရားကြီးကိုရောမြတ်ကြီးဖះဖြစ်တော်မူပြီးတော့အဲ့ဒါအနေကဇာတိတန်တာရံဆိုပြီးတော့အဲ့ဒါကိုဥဒံကျိုးရတော်မူပြီးတော့ပရိစ္ဆသမုပ္ပါဆက်ရကြီးကိုအနုလုံပฏิပုံစင်ញံသုံးတတ်တာအဲ့ဒါကို ပထမဗုဒ္ဓဝဇနာတဲ့မြတ်စွာဘုရားရှင်ပထမဥဆုံးစကားတော်လို့ခေါ်ပါတယ်အဲ့ဒီကနေပြီးတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဗောဓိပင်နဲ့ရွှေပလင်အောက်မှာ9ရက်ဖလားသမဘဝင်သားတယ်နောက်ပြီးတော့ဗောဓိပင်နဲ့ရွှေပလင်ကိုမမိတ်သောမျက်စိနဲ့ကြည်တာ9ရက်အနိမိတ်တာတတ္တာဟတဲ့အဲ့ဒီကနေမှအဲ့ဒီဗောဓိပင်နဲ့အနိမိတ်တာတတ္တာဟနဲ့ဂျာမှာစင်ကမနာတတ္တာဟဆိုတာကောင်းကင်ကိုယတနာသိညာဖန်သိပြီးတော့လျှောက်တယ်။ အဲ့ဒီနေရာမှာ9ရက်စင်္ကမနတတ္တဟအဲ့ဒီကနေမှာသတုဒ္ဓတတ္တဟကျတော့ယရနာကရပဋ္ဌံတရားဒေသနာတော်ကြီးကိုဆင်ញင်နဲ့သုံးတတ်တယ်အဲ့ဒီပဋ္ဌံတရားဒေသနာတော်ကြီးဆင်ញင်သုံးတတ်လိုက်တဲ့အချိန်ကျမှခန္ဓာကိုယ်ထဲကရောင်ကြီးတော်တွေစัจ java လာအနှံ့ကိုပြန့်နှံ့ကုန်ပြီတဲ့ရောင်ကြီးတော်တွေဟာနော်စัจ java လာအနှံ့ကိုပြန့်နှံ့သွားတယ်ဖရာရဲ့ရောင်ကြီးတော်တွေအဲ့ဒီကနေမှစိတ်ကြောင်းညောင်မင်းအောက်မှာသွားပြီးတော့ခုနှစ်ရက် ပဋ္ဌာန်းတရားဒေသနာတွေစင်ញံသုံးတတ်တာ9ရက်စိတ်ကြောင့်ကြောင်းမင်းအောက်မှာ9ရက်ပစ္စမတတ္တဟာသတ္တမတတ္တဟာကမု슬င်ဒါနဂါမင်းကြီးကဟောလာပြီးတော့ဖရာရှင်ကိုတော်မြတ်ကြီးကိုပူဇော်တဲ့အနေနဲ့အခွင့်အရေးတွေနဲ့ရစ်ပြီးတော့ဗပြင်းကြီးမောပြီးတော့9ရက်လာပြီးတော့ကာဝါလုပ်ပေးထားတယ်တဲ့နော်အဲ့ဒါလာပြီးတော့ပူဇော်တာ9ရက်အဲ့ဒီကနေမှနောက်တော့မှတပုတ်တန်နဲ့ဖန်လီကားတို့လာပြီးတော့လှူတဲ့လင်းလွန်ပင်ရင်အောက်မှာ အဲ့ဒီလင်းလုံးမင်းကြီးအောက်မှာ9ရက်ဖလားသမဘာဝင်စားပြီးတဲ့အချိန်မှာဥဒ္ဒနောအခုရွှေတကုံဖះကိုတီးခဲ့တဲ့တပုတ်သားနဲ့ဗန္လိကာသူတို့ကအဲ့ဒီဘက်မှာကုံရောက်ကုံဝယ်နဲ့ရောက်လာရင်းနဲ့မြတ်စွာဘုရားအဲ့ဒီမှာပွင့်နေပြီလို့သူတို့ရဲ့အတိတ်ဘဝကဆွေမျိုးတော်ခဲ့မှုတဲ့နတ်ကပြောလို့ဘုရားရှင်တန်သွားပြီးတော့ပူဇော်တယ်အဲ့ဒီအချိန်မှာမြတ်စွာဘုရားက ဘာနဲ့အလူခံရပါမလဲလို့အဲ့ဒီအချိန်စဉ်းစားလိုက်တဲ့အချိန်မှာဟောနမင်းကြီးလေးပါးကတပိတ်တွေလာလူတယ်အဲ့ဒီတပိတ်လေးလုံးကိုအဲ့ဒါတခါတည်းထပ်လိုက်တော့တပိတ်တစ်လုံးဖြစ်သွားတယ်အရစ်လေးရစ်နဲ့တပိတ်တစ်လုံးအဲ့ဒီတပိတ်တစ်လုံးကိုမှဖရာအလူခံပြီးတော့မှတပုတ်သားနဲ့ဗန်လိကာတို့ရဲ့လှူတဲ့စောက်ဝယ်တောက်ဝယ်တွေကိုအလူခံဖုံးပေးဖုံးပေးပြီးတဲ့အခါကျတော့မှတို့အဲ့ဒီမှာ အိုးကွယ်ဖို့ရာဆန်တော်စွန့်ပေးခဲ့တယ်အဲ့ဒီဆန်တော်ကိုစွန့်ပြီးတော့အဲ့ဒီဆန်တော်ကိုယူပြီးတော့ဒွေဝါစိတ်ကတရဏဂုံတဲ့တန်ခါမပေါ်သေးလို့ဖရာကို ကိုယ်ွယ်ပါဤဖရာအရှင်ဖရာထိုထွင်သိတော်မူတဲ့တရားကိုကိုယ်ွယ်ပါဤဖရာဆိုပြီးတော့ဖရာနဲ့တရားကိုကိုယ်ွယ်တာတပုတ်သားနဲ့ဗန္လိကာတဲ့အဲ့ဒါဒွေဝါစိတ်ကတရဏဂုံ တီးတဲ့ပုဂ္ဂိုလ်များ အဲ့ဒီလုံးနဲ့သူတို့မြန်မာပြည်ကိုဒါသူတို့ပြန်သွားပြီးတော့အခုရွှေတကုံဇေဒီတော်ကြီးထဲမှာအဲ့ဒီဆန်တော်တွေဌာပနာတယ်ဒါဥစဉ်တို့မြန်မာသမိုင်းကအဲ့ဒီကဒါတတ္တဌာနခုနှစ်ခုမြောက်မှာရသော်ဘုရားနဲ့တွေ့ခဲ့ပြီးတော့ရတော်မူခဲ့တဲ့ဆန်တော်အဲ့ဒီကနေခုနှစ်ဌာနကနေပြန်ပြီးတော့ရှစ်ဌာနမြောက်မှာတစ်ခါပြန်ပြီးတော့စိတ်ကြောင်းရောင်မင်အောက်ပြန်ပြီးတော့ကြွားတယ်အဲ့ဒီစိတ်ကြောင်းရောင်မင်အောက်ကိုပြန်ပြီးတော့ကြွားတဲ့အချိန်မှာ အော်ဒါလောက်ငါသိတဲ့တရားတွေဟာလောဘကင်းကြောင်ဒေါသကင်းကြောင်မောဟကင်းကြောင်ဆိုတဲ့တရားတွေဟာအင်မတန်မှနက်နဲတယ်တိမ်မွေ့တယ်ခက်ခဲတယ်အခုဦးဇင်းတို့တရားတော်မတွေတရားတွေအခုအထုရတာတချို့တလေသူပြောတယ်နားမလဲဘူးခက်လိုက်တာဖရာရဲ့တရားကိုကခက်တဲ့တရားတိမ်မွေ့တဲ့တရားနူးညံ့တဲ့တရား လောကမှာရှိနေတဲ့လူတွေဟာလောဘတွေနဲ့ဒေါသတွေနဲ့မောဟတွေနဲ့ကိလေသာတွေနဲ့ဖုံနေတာအဲ့ဒီကိလေသာတွေဖုံနေတဲ့လောကကြီးထဲမှာငါရဲ့မြင့်မြတ်တဲ့ဟောဒီတရားတွေကိုဟောလို့ကတော့ငါပင်မယုံမဲ့ရှိပါတော့မယ်လို့ဖယားမြတ်စွာဘုရားရဲ့စိတ်မှာအဲ့ဒီလိုဖြစ်တဲ့အချိန်မှာဟောတဟံပတိဗြဟ္မာမင်းကြီးချက်ချင်းဆင့်ကြလာပြီးတော့တခါတည်းအဲ့ဒီမှာ ဒူထောင်ပြီးတော့မြတ်စွာဘုရားရဲ့ထာမှာအရှင်ဘုရားကိလေသာအနှဲတဲ့တတ္တဝါတွေလောကကြီးမှာအများကြီးပါဘုရားကိလေသာ နှဲပါတဲ့တတ္တဝါတွေအတွက်အရှင်ဘုရားရဲ့တရားကို ဟောပြတော်မူပါဘုရားနိဗ္ဗာန်တရားကြီးကိုဖွင့်တော်မူပါဘုရားလောကမှာကိလေသာများတဲ့တတ္တဝါတွေရှိသလိုကိလေသာနှဲပါတဲ့ဉာဏ်ပညာနှဲပါတဲ့ဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်တွေကိလေသာနှဲပါပြီးဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်တွေအများကြီးပါဘုရား အရှင်ဘုရားရဲ့တရားကိုထွတ်ထွင်သိနိုင်တဲ့ပုဂ္ဂိုလ်တွေအများကြီးပါဖေယနိဗ္ဗာန်တရားကြီးဖွင့်တော်မူပါဖေယတတ္တဝါတွေကိုတရားဓမ္မတွေဟောကြားပေးတော်မူပါဖေယလို့တမ္ပတိမြမမင်းကြီးကလာပြီးတော့အဲ့ဒီမှာလျှောက်လို့ပြတ်စွာဘုရားကအဲ့ဒီမှာဝန်ခံပြီးတော့မှကဲစပြီးတော့တရားဟောတော့မယ်ဘသူ့ကိုငါရင်ဟောရမလဲ ဟိုတော့ကငါပေါ်မှာကျေသူရှိခဲ့ဘူးတဲ့ကျေသူရှင်နေအာလာရယသိတို့ဥဒကယသိတို့ကိုငါဟောရရင်တော့ကောင်းမယ်ဇန်တမာဘတ်တွေ9မျိုး10မျိုးထိရထားတော့အမတန်မှကိလေသာအားနည်းတဲ့ပုံကိုယ်တွေတဲ့ဒီတရားမြန်ပေးလိုက်ရင်တော့တခါတည်းရမှာပဲလို့အဲ့ဒီမှာစိတ်ကူးပြီးတော့တရားဟောမယ်လို့တော့နတ်ကရောက်တယ်အရှင်ဘုရားအာလာရယသိကလွန်တော်မူတာ9ရက်ရှိပါပြီဖေဟာဥဒကယသိကတော့မနေ့ညကဆုံးသွားပါပြီဖေဟာ အော်တကယ်အဆုံးရှုံးကြီးဆုံးရှုံးသွားပါဘကောလာတည်သွားပြီဟောရုပ်သာရှိနာမရှိနာသာရှိရုပ်မရှိတဲ့ဗြဟ္မဘုံတွေသွားတက်ပြီးတော့အဲ့မှာသွားဖြစ်နေတော့လိုက်ပြီးတရားဟောလို့မရတော့ဘူးနော်နာလဲကြီးပဲရှိတဲ့ဘုံမှာသွားပြီးတော့တရားဟောလို့မရဘူးရုပ်ကြီးပဲရှိတဲ့ဘုံမှာဘာတမ်းမှကြားလို့မရတော့ဘူးအဲ့လိုဘုံမျိုးတွေကိုသူတော်ရောက်သွားသည့်အခါကျတော့သွားပြီ အဆုံးရှုံးကြီးဆုံးရှုံးသွားပြီအဲ့ဒီကဘာတွေမှာဘဝပေါင်းကဘာပေါင်း900လောက်နေပြီးနောက်ကြတော့တခါလူတွေပြန်ဖြစ်နတ်တွေပြန်ဖြစ်အိုနာတွေပြန်လဲတန်တရာကြီးတွေမှာကျင်လည်သွားရမယ်တန်တရာဆုံးတဲ့လမ်းပေါက်ဖူးအဲ့ဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကသူ့ရဲ့ဇွဲသူ့ရဲ့လုံလသူ့ရဲ့ဝီရိယနဲ့ဟောဒီတန်တရာဝုတ်ကလွတ်အောင်ကြွအောင်ငါကိုယ်တိုင်ယုံပြီးတော့ငါကိုယ်တိုင်ရှားမယ်ဆိုပြီးတော့အဲ့လိုရှားခဲ့တာ အဲ့ဒီကနေသူတော်မရှိတော့ဘူးဆိုတော့မှပိသဝဂီ၅ဦးကိုတရားဥဟောဖို့ရာအတွက်အဲ့ဒီမှာ ကာတိတိုင်းဗာရာဏသီမြို့ကိုကြွတယ်ဗာရာဏသီမြို့ကိုကြွပြီးတော့ပိသဝဂီ၅ဦးကလည်းတော်ပြီတိတ်တထဂေါရမတော်ဘုံကြီးเจ้าလက်ကြီးเจ้าနေလုံနေတာငါတို့သူတော်တော့မစိကတော်ဘူးဆိုပြီးတော့ထွက်သွားတဲ့ပုံကိုယ်တွေအေးငါတို့နောက်ကိုလိုက်လာရင်တော့နော်တယောက်နဲ့တယောက်ခရီးဦးမကြိုဆိုကြသေးနော်ဂရီတွေလှုပ်ထားကြတာ မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကြွာလာတာမြင်တဲ့အခါကျတော့သူတို့ဂရိတွေချိုးဖောက်ပြီးတော့သူ့ထက်ကအရင်ဦးအောင်နဲ့အဲ့ဒီမှာတခါတည်းလာပြီးတော့ခရီးဦးကြိုးဆိုပြီးတော့အဲ့ဒီမှာတခါတည်းဟောက်မှာထိုင်ညထိုင်ညငါဖရာတရားဟောမယ်ဆိုတော့တိတ်တထာမင်းသားရဲ့တဲ့အဲ့လိုဘုံတွေကြီးအောင်လက်တွေကြီးအောင်မလုံဆမ်းပါနဲ့ဟိုကမြတ်စွာဘုရားကအဲ့ဒီလိုမပြောနဲ့ တဲ့အရင်တော့ငါငါတရားကိုထုတ်ထွင်ရသိပြီငါမင်းတို့ကိုတရားဟောမယ်လို့အရင်တော့ငါပြောခဲ့ဘူးလို့လားအဲ့လိုတော့အရှင်မပြောခဲ့ဘူးပါဘူးအခုငါတကယ်သိလို့ငါဝန်ခံပြီးတော့ငါပြောတာအဲ့ဒီတရားကိုကျင့်ဖို့ရာအတွက်ငါလမ်းတွေကိုအကုန်လိုက်ခဲ့တယ်ဌိနံစည်းစိမ်နဲ့နေတဲ့ကာမတုခံလိကနုယောဂဆိုတဲ့အကျင့်ကြီးနဲ့လည်းမရနိုင်ဘူး ကိလေသာအာယုံကာမဂုဏ်တွေကိုခံစားနေုံနဲ့စံစားနေုံနဲ့လည်းဒီတရားဟာမရနိုင်ဘူးပြင်းထန်တဲ့အကျင့်နဲ့တဲ့အသက်ပင်သေးပင်သေးဆိုပြီးတော့လမ်းမတွေနဲ့လိုက်ပြီးတော့ကျင့်မယ်ဆိုရင်လည်းမရနိုင်ဘူးတဲ့အဲ့ဒီအစွန်နှစ်ဖက်ကိုရှောင်ပြီးတော့မေဇီမာပရိပရာဆိုတဲ့သီလကျင့်စဉ်ရယ်တမာတိကျင့်စဉ်ရယ်ပညာကျင့်စဉ်ရယ် သမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝကောင်းတဲ့စကားကိုပြောတယ်။နော်ကောင်းတဲ့အမှုတွေကိုလုပ်တယ်ကောင်းတဲ့အတမွေးဝမ်းကိုအတမွေးဝမ်းကြောင်းတွေလုပ်တယ်ဆိုတာဒါသီလကျင့်စဉ်သမ္မာဝါယမတဲ့အထုံမှုသမ္မာတတိတတိတရားရှိမှုသမ္မာသမာဓိတည်ကြည်မှုဆိုတဲ့သမာဓိမဂ်ခင်၃ပါးသီလမဂ်ခင်၃ပါးနဲ့လည်းပြည့်စုံရမယ်သမာဓိမဂ်ခင်၃ပါးနဲ့လည်းပြည့်စုံရမယ် တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပဆိုတဲ့ပညာမဲ့ခင်နှစ်ပါးနော်အမြင်မှန်နဲ့အယူမှန်နဲ့စင်ကြယ်သွားအောင် လုပ်ရတာအဲ့ဒီလိုသီလအကျင့်ရသမာဓိအကျင့်ရပညာအကျင့်ရဆိုတဲ့အဲ့ဒီအကျင့်တရားမဇ္ဈိမပရိပရာဆိုတဲ့အကျင့်မြတ်ကြီးကိုသာကျင့်မှသာလျှင်ချက်သားတော်မင်းတို့ဒုက္ခတွေလွတ်ရာရောက်လိုက်ပဲငါဒီလည်းပဲအဲ့ဒီ6နှစ်လုံးလုံးအဲ့ဒီမဇ္ဈိမပရိပရာအကျင့်လမ်းကြီးကို မတွေ့ခဲ့လို့ ငါဟာဒုက္ခတွေများခဲ့တာအခုတော့ငါအဲ့ဒီအကျဉ်းလန်းကြီးတွေ့ပြီငါရရှိတဲ့အကျဉ်းလန်းကြီးကိုမင်းတို့လိုက်ပြီးတော့ကျင်သားမှာဆိုပြီးတော့အဲ့ဒီမှာကြတော့ဦးဇင်းတို့အခုဉာဏ်စဉ်၁၀ပါးကိုတခါတည်းချုပ်ပြီးတော့ပေးလိုက်တာဒါကတချို့တလင်နေရာကြတော့ဉာဏ်စဉ်၁၀ပါးကအကျယ်ချက်ပြောနေရတာရှိတယ်ချို့လေကြတော့အကျဉ်းအပြင်တိုင်းတိုင်းတိုင်းဆိုတခါတည်းအတိတ်ပါရမီအဟုန်ကောင်းတဲ့ပုံကိုယ်တွေကကြတော့ တခါတည်းဖြစ်ပြမြင်တာနဲ့ဟိုဘက်မှာတခါတည်းဒုက္ခထင်သွားတာနော်အဲ့လိုနဲ့တခါတည်းမက်တွေဖို့တွေတခါတည်းပြီးကူးပြီးတော့သွားတယ်ဒါကြောင့်မို့အခုလဲတဲ့ဓမ္မစကြာမှာလည်းပဲမြတ်စွာဘုရားကဟောဒီဉာဏ်သင်တွေနဲ့အခါတည်းဒုက္ခသစ္စာကိုတန်းပြီးတော့တိုင်းချပြီးတော့ဟောသွားတာသူတို့ရဲ့ဉာဏ်တွေထူလို့ဘယ်ပုဂ္ဂိုလ်မှဒီဉာဏ်တွေယုတ်တရားနံတရားတွေကိုမသိဘဲနဲ့ဖြစ်ပြမမြင်ဘဲနဲ့နိဗ္ဗာန်ဝင်တယ်ဆိုတာတော့တဦးတယောက်မှမရှိနိုင်ဘူးတဲ့နော် ဒါကြောင့်မို့မြတ်စွာဘုရားကအတ္တကိလမထာနုယောဂဆိုတဲ့အစွန်းတရားနှစ်ပါးကိုဖယ်ရှားပြီးတော့မှမတရားတွေဖို့တရားတွေရအောင်ပေးလိုက်တော့ပထမရှင်ကွန်တင်ညရပြီနောက်တရက်တရက်တရက်နဲ့ဟောငါးပါးလုံးတရားဓုတွေရနောက်ဆုံးငါးရက်မြောက်နေ့မှာရောက်တော့အဲ့ဒီမှာအခုဓမ္မေခဆိုတဲ့ဇေဒီတော်ကြီးရှိတယ်အဲ့ဒီနေရာမှာရသော်ဘုရားရှင်ကိုရောမြတ်ကြီးတရားဟောလို့ငါးဦးလုံးယဟန်တာတဲ့အကုန်ဖြစ်တယ်နော် အဲ့ဒီလိုနဲ့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီး45ဝါကာလပတ်လုံးဘုရားဖြစ်ပြီးတော့မနေမနာတဲ့တခါတည်းလှည့်လည်ပြီးတော့တရားတွေဟောလိုက်တာတတ္တဝါတွေအတွက်လောကကြီးအတွက်ပင်မခံလိုက်ရတာလောကကြီးအတွက်တတ္တဝါတွေအတွက်ဆိုပေမဲ့လည်းလောကကြီးကတော့နော်ဘလောက်ရက်ဆက်ကြလဲဘလောက်ဒုက္ခပေးကြလဲမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကိုဒါကြောင့်မို့ အခါတဲ့အခုပြောသလိုစိန်စမာနာတို့အဆွဆွဲတွေလည်းခံရအခါတဲ့လေသမားတွေနဲ့တွားပြီးတော့တတ်ခမ်းတတ်ခိုင်းတာဆင်းနေတဲ့တိုက်ဩလောကရန်တရားတွေကိုမျိုးစုံခံမာဂန်ဒီတို့တခါတဲ့ခဲတွေနဲ့ထုနော်ဆွနေမလောင်အောင်အမျိုးမျိုးလုပ်ဩမာနကြီးကလှည့်သားလို့တခါတဲ့ဝါရင်းသုံးလပါလုံးဩမြင်းတွေနွားတွေကျွေးတွေဂျုံတွေပြောင်းတွေကိုစားပြီးတော့နေရတဲ့ဘဝ အဲ့ဒီလို၄၅ဝါကာလပါလုံးမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဆင်းရဲဒုက္ခတွေကိုသိခံပြီးတော့ဦးဇင်းတို့တရားဓမ္မအပေါင်းသူတော်ကောင်းတွေအတွက်နေမနာညာမနာအလုပ်လုပ်ခဲ့တာတညတညမှာ၃ချိန်ဟာပြန်မြ၃နာရီလောက်ပဲရှိတယ်မြတ်စွာဘုရားကျင်းကျင်းအဲ့ဒီလောက်လေးပဲခန္ဓာကိုယ်အနာပေးဖို့ရအတွက်တခါတည်းနတ်မြမာတွေလာပြီးတော့ဟောပြီးတော့မနဲ့မိုးတော်ရံမရောက်ခင်လေခဏလေးလောက်ပဲနာနာပြီးတာနဲ့တခါတည်းတနေကုန် တတ္တဝါတွေကိုဘယ်တတ္တဝါတွေကျွတ်ထိုက်တယ်တတ္တဝါတွေရှည်လုံးဆိုပြီးတော့လှည့်လည်ပြီးတော့ကြည်အလောနဲ့မြတ်စွာဘုရားနောက်ဆုံးတော့45ဝါပြည့်ကနာနီကျတော့ဝေလူဝါရွာတဲ့နောက်ဆုံးဝါဆိုခဲ့တာဝေလူဝါဆိုတဲ့ရွာကဝေတာလီမြို့ရဲ့အနီးမှာရွာသိမ်ရွာငယ်လေးပေါ့နော်အဲ့ဒီဝေလူဝါရွာလေးမှာအာနန္ဒာဒီရွာလေးမှာငါဘုရားဝါဆိုတော်မူမယ်ကျန်တဲ့ငါနောက်ကလိုက်ခဲ့တဲ့ယဟန်တော်တွေဒီနာက နိစ္စယဝေသာလီမျိုးတန်းမှာဝါဆိုကြဆိုပြီးတော့ဝါဆိုခိုင်းပြီးတော့အဲ့ဒီအချိန်မှာဦးဇင်းတို့ဝါဆိုဆိုတော့44ဝါပြီး45ဝါမြောက်ဝါဆို45ဝါမြောက်ဝါဆိုတော့အဲ့ဒီကနေနောက်နှစ်ကဆုံလမှာပြိဋိဘံပြုမယ်ဆိုတော့10လအဲ့ဒီအတွင်ထဲမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာသွေးဝမ်းသွားတဲ့ယောဂါဖြစ်တယ် အဲ့ဒီလိုသွေးသွင်းတဲ့ယောဂါတွေဖြစ်ပြီးတော့အော်ငါဘုရားရှင်ကိုရောမြတ်ကြီးတပည့်သားသံဃာတွေကိုအတိမပေးပဲပြိဋိနိဗ္ဗာန်ပြုလို့တော့မဖြစ်ဘူးအဲ့ဒီတော့ငါဘုရားတပည့်သားသံဃာတွေကိုအတိပေးပြီးမှပြိဋိနိဗ္ဗာန်ပြုရအောင်အတွက်ငါရဲ့ဖလားတမာဘတ်နဲ့နော်တခါတည်းဟောဒီယောဂါတွေအလုံးကို ထိန်းထားမယ်ဆိုပြီးတော့ဖလားတမာဘတ်ကို ဝင်စားပြီးတော့အဲ့ဒီယောဂါတွေအကုန်လုံးကို ထိန်းထားလိုက်တာ အဲ့ဒီဖလသမ္မာဘဆိုတဲ့အာယုသင်္ခါရမလွတ်သေးပဲနဲ့နော်အသက်ရပိုင်းခြားကိုတခါတည်းဆယ်လတိုင်တိုင်ဒီယောဂါသည်ထပ်မဖြစ်ဖဲနဲ့ဒီခန္ဓာကိုယ်ကိုခံကြမ်းပြီးတော့နေနိုင်အောင်နော်ဆယ်လတိုင်တိုင်ကိုဖလသမ္မာဘနဲ့အဲ့ဒီမှာထိတ်ချုပ်ပြီးတော့အဲ့ဒါကိုထားပြီးအဲ့ဒီမြို့ကနေပြီးတော့တခါမြတ်စွာဘုရားဘယ်ပြန်ကြွလဲဆိုတော့တာဝတိရာဇဂျိုအကုန်ပြန်ကြွတယ် အဲ့ဒီသာဝတိတို့ရာသကျော်တို့ပြန်ကြွတဲ့အချိန်မှာပဲတစောင်းမုံလပြည်နေမှာအရှင်သာရိပုတ္တရာမထေရမြတ်ကြီးပြိဋိဘံပြုပြီသူရဲ့မေတော်ရဲ့တိုက်ခတ်မှာသွားပြီးတော့မေတော်ကြီးကိုနောက်ဆုံးချွတ်ချင်းနဲ့သွားချွတ်မေတော်ကြီးအဲ့ဒီမှာသောတာပန်တည်မေတော်ကြီးရဲ့ကျေးဇူးကိုသွားဆိုင်ရင်းနဲ့မေတော်ရဲ့တိုက်ခတ်မှာအရှင်သာရိပုတ္တရာမထေရမြတ်ကြီးကတစောင်းမုံလပြည်နေမှာပြိဋိဘံပြုအရှင်မောကလမထေရမြတ်ကြီးကကြတော့ ဟိုခိုးသား900တို့ကအကုန်လုံးအမှုမှုအညံ့ညံ့ကြီးအောင်ရိုက်ချိုးပြီးတော့သေးပြီးဆိုပြီးတော့ပြစ်ထားတဲ့အချိန်ကျမှသူ့ရဲ့ဖလားသမဘာနဲ့ခန္ဓာကိုယ်ကြီးကိုစူသီးပြီးတော့တဆောင်မုံလကွယ်နေမှာမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးထံမှာပြန်လာပြီးတော့အရှင်ဘုရားတပည့်တော်ပြိဋိဘံပြုခွင့်ပေးပါတော့ဘုရားဆိုပြီးတော့မြတ်စွာဘုရားစိတ်စိတ်ငြိမ်ငြိမ်နေပြီးတော့ချက်သားတဲ့မင်းတို့လိုပုံကုမျိုးနှောင်လောကမှာတွေ့ဖို့မလွယ်ဘူးချက်သား တန်ဃာတော်တွေကိုဆုံးမပါအောင်ဆိုပြီးတော့မှရှင်မောက္ကလမထေရမြတ်ကြီးကကောင်းငင်မှာထန်9ဆင်းလောက်ထိတကိုတော်နဲ့တက်သွားလေအဲ့ဒီကနေပြန်ဆင်း6ဆင်းလောက်9ဆင်းလောက်နဲ့တကောဗျာဒီယာမျိုးမျိုးကိုပြပြီးတော့ယဟန်တော်တွေကိုတရားပြပြီးမှရှင်မောက္ကလံပြိဋိဘံပြုတယ်အဲ့ဒီကနေပြီးတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးတခါဝေသာလီမျိုးဘက်ကိုတခါပြန်ကြွပြန်ကြွတော့အဲ့ဒီအချိန်မှာဆိုရင်ဦးဇင်းတို့ အခုဘလောက်ရောက်သွားပြီဆိုတော့ကဆုံလာတဲ့ရောက်သွားပြီအိန္ဒိယရောက်ခုတဲ့တရားဓမ္မတွေဆိုနားလည်လောက်တယ်အဲ့ဒီကဆုံလဆိုတဲ့အဲ့ဒီလဟာအမတန်မှပူတာဒီဂရီ46 49မနေ့10နာရီ17နာရီနောက်ပိုင်းလောက်မြန်လမ်းအပြင်ထွက်ရင် သူတို့အိန္ဒိယအခေါ်လူလို့ခေါ်တာကလားလို့ဒီသူတို့စကားနဲ့အခေါ်အိန္ဒိယစကားခေါ်အပူလှိုင်းပေါ့နော်လူဆိုတာတခါတလေရှေ့နေမြင်ရတယ်ဖုံဆိုတခါတည်းလမ်းသွားရင်းနဲ့ပြစ်လဲပြီးတော့အဲ့နာတွေတခါတည်းရေတွေနဲ့အုံအုံအုံအုံနဲ့ပြစ်လောင်းတချို့လေအဲ့နာတွေသေသွားတယ်မသေတဲ့ဦးဇင်းစံစင်တဲ့တက္ကသိုလ်မှာတက်နေတော့အကြောင်းသားလေးသူဆိုလဲထောင်တော်မောင်းမောင်း အဲ့ဒါတန်တန်မာမာနဲ့ပဲအဲ့ဒီဟာဖြစ်လိုက်တာလေးလလောက်ထိမလှုပ်နိုင်ဘူးနှုံချိပြီးတော့လူကအဲ့လိုပြတ်ကြသွားအဲ့ဒါအများကြီးဦးဇင်းတို့နေတော့အဲ့လိုတွေသေတာတွေဒီအများကြီးတွေ့ခဲ့ရတယ်အပူလှိုင်းတွေအဲ့ဒီအချိန်ဆိုရင်တခါလေအပြင်ထွက်ပြီးဆိုရင်နှာခေါင်းတွေမြင်မျက်စိလည်းပဲဖော်ဖော်ပြီးတော့အကုန်လုံးအုပ်ပြီးထွက်ရတယ်ပူလိုက်တာရာသီဥတုအဲ့ဒီရာသီဥတုပူတော့နောက်ဆုံးအိမ်ကားလေးနဲ့ဦးဇင်းနေခဲ့တော့ နေရာလဲကျင်းနေရာလဲကျင်းဟိုဘက်ကလည်းတို့မိသားစုတွေကရှိဒီဘက်ကဦးဇင်းတို့ကဒီဘက်ကအခန်းလေးပဲအမနေရအပြင်ထွက်လို့ရလဲအစင်မပြေမပြေတဲ့အခါကျတော့ဘာလုပ်ရလဲဆိုတော့နောက်ဆုံးတခါတည်းအဲ့ဒီမှာစက်ကူပေါ်မှာအဖြူရောင်ကတိုင်းဝုံးကိုလှုပ်ပြီးတော့အဲ့ဒီကတိုင်းဝုံးကိုနိုင်ရန်ကပ်ပြီးတော့မနေ့10နာရီလောက်ဆိုလို့ရှိရင်အဲ့ကတိုင်းရှုပြီးတော့တနေကုန်နေရတယ် ညအဲ့လိုပြောတယ်ဆိုတော့နှစ်ချက်သုံးနိုင်ကြောမှအဲ့လိုရဘာလို့လဲဆိုတော့ဒီတိုက်တွေကအငွေ့တွေကတစ်ခါညကြတော့ပြန်တော့အဲ့ဒါကြီးတွေပူလောင်ပြီးနေတာနေရောညအင်မတန်မှပူတယ်နော်အဲ့ဒါနှစ်လသုံးလတစ်ခါတလေမိုးတစ်စက်မှမကြအတင်းပူချက်တောင်းပြီးနေတဲ့အပူတွေရောက်မို့အဲ့ဒီအချိန်တွေဆိုဥစ္စံတို့ဖျားဖို့တွေမသွားနိုင်တော့ဘူးသွားရင်အဲ့ဒီအချိန်မှာသေးကုန်ကြတာချို့လေဆိုလို့ရှိရင်ဘာလို့လဲဆိုတော့ကားပေါ်မှာ air con air con နဲ့ ကားတွေသွားတယ်အပြင်ကဆင်းလိုက်ပြီဆိုတာနဲ့အောက်ကဟိုကမိတဲ့ဆင်းရသလိုပူချက်တောက်နေအဲ့မှာအပူအေး short တွေဖြစ်ပြီးတော့သေတတ်ကြလို့ကြောင့်မို့မေလနောက်ပိုင်းဆိုရင်ဂျွန်လမေလကုန်ဂျွန်လဇူလိုင်လအဲ့ဒီလတွေဆိုလို့ရှင်ဖျားမှုတွေအကုန်ရန်နာပြရမသွားနိုင်အဲ့ဒီအချိန်ကာလမှာဦးဇင်းတို့တရားတော်မတွေကြီးမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးနဲ့ရှင်အာနန္ဒာတို့မိုင်ပေါင်းယူဇနာပေါင်းများစွာကိုလှည့်လည်နေကြတာနော် လက်လည်နေကြတာအဲ့ဒီလိုလက်လည်နေရင်လည်းတနေ့ရောက်တော့အဲ့ဒီကနေမှတခါတည်းဟောအမ္ဘပါဠိတော်တရေဥယင်အဲ့ဒီတရေဥယင်ကနေပြီးတော့တခါတည်းအဲ့ဒီနာအကြောင်းတွေကိုလှည့်လည်ပြီးတော့အကုန်သွားနောက်ကြတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးတခါတည်းဝေသာလီကနေပြီးတော့ဘဲကြွလဲပါဝါပါဝါမျိုးရောက်အဲ့ဒီမျိုးမှာစုံဓာဆိုတဲ့ရွှေပရိန်တဲ့က သူ့ရဲ့တရားဥညင်းကြီးဥယျာဉ်ကြီးထဲမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးနဲ့ယဟန်တော်တယ်အဲ့ဒီမှာလာသတင်းသုံးနေပြီဆိုသတင်းကြားတယ်သတင်းကြားတာကလည်းသူကလည်းဖရာပြိဋိဘံပြုတော်မယ်ဆိုတာသိတယ်ဘာကြောင့်လဲဆိုတော့မြတ်စွာဘုရားကဒီကဆုံလပြည့်မတိုင်ခင်စာပါလစေတိယနတ်ကုန်းမှာရှင်အာနန္ဒာကိုခေါ်သွားတယ်ရှင်အာနန္ဒာမထေရမြတ်ကိုခေါ်သွားပြီးတော့ စစ်သားတဲ့ငါတို့သွားကြစို့အဲ့ဒီနတ်ကွန်းမှာသွားကြရအောင်အေးချမ်းသွားပြီးနေအောင်မယ်ဆိုပြီးတော့အဲ့ဒီဘက်မှာစာပါလနတ်ကွန်းကို သွားပြီးတော့နေတဲ့အချိန်မြတ်စွာဘုရားကအရှင်အာနန္ဒာကိုပြောတယ်စစ်သားတဲ့အိဋ္ဌိဘတရား၄ပါးကိုပွားများထားတဲ့ပုဂ္ဂိုလ်တွေဆိုတာအသက်တန်းပြည့်အောင်လဲနေလို့ရတယ်သက်တန်းထက်ကျော်ပြီးတော့လဲနေလို့ရတယ် အာယုကဘာလုံးလဲနေလို့ရတယ်အာယုကထက်ကြော်ပြီးတော့လဲနေလို့ရတယ်ဆိုတာအသက်တန်းကအဲ့ဒီအချိန်ကဘုရားရှင်ရဲ့သက်တန်းဘုရားရှင်ရဲ့ခက်ကလူတို့ရဲ့သက်တန်းကတရားတန်းပုံမှန်အပြင်ဘုရားရှင်တွေဆိုတာတရားအပြည့်နေလဲမရှိဘူးသက်တန်းတရားတန်းဆိုရင်၅ပုံပုံ၄ပုံဆိုအသက်80ပဲနေလေးရှိတယ်အဲ့ဒီအသက်80တန်းမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးတွေ ရိနိဗ္ဗာန်ပြုမယ်ဆိုလဲပြုလို့ရတယ်ဒကာတွေအခြားပုဂ္ဂိုလ်တွေတဦးတယောက်ကရှောက်ထားတယ်ဆိုရင်လဲဆက်ပြီးနေလို့ရတယ်အဲ့ဒါကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးက၃ချိန်တိုင်းတိုင်းအရှင်အာနန္ဒာကိုပြောတယ်အရှင်အာနန္ဒာဟာလုံးဝမှာကိုမြတ်စွာဘုရားလောကအတွက်ဆက်ပြီးတော့တရင် သုံးနေတော်မူပါဖះလို့တခွန်းလေးတောင်းမှမလျှောက်နိုင်ခဲ့ဘူး တခွန်းလေးတောင်မှမလျှောက်နိုင်ခဲ့ဘူးတဲ့မလျှောက်နိုင်တဲ့အခါကျတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကသုံးခွန်းတိုင်တိုင်ပြောပြီးတော့ကဲချစ်သားတဲ့သွားတော့ဆိုပြီးတော့လွတ်လိုက်တယ်လွတ်လိုက်တဲ့အချိန်မှာမြတ်စွာဘုရားကကဲဒီနေ့ကစာပြီးတော့အဲ့ဒီခန္ဓာကိုယ်ကိုနောက်ထပ်ထိန်ထားတဲ့နော်ဖလတ်သမာဘတ်ဆိုတာနောက်ထပ်မဝင်သားတော့ဘူးဆုံးဖြတ်ချက်ချလိုက်တာအဲ့ဒီဆုံးဖြတ်ချက်ချလိုက်တာနဲ့တပြိုင်နက်တည်း နော်မာနကြီးကလည်းတခါတည်းလာပြီမာနကြီးကလည်းပဲတခါတည်းအရှင်ဘုရားတဲ့မြန်မြန်နာပြိဋိဘံပြုပါတော့နော်အဲ့ဒီရှင်အာနန္ဒာရှောက်လို့မရအောင်ကလည်းမာနကလောက်ထားတာတဲ့မြတ်စွာဘုရားကိုရှောက်မှာစိုးလို့ပြိဋိဘံပြုပါမပြုပါနဲ့လို့ရှောက်မှာစိုးလို့ဘုရားရဲ့နောက်ကနေမှရှင်အာနန္ဒာကိုလှန့်ချောက်ပြီးတော့အမတ်တမဲ့လန့်သွားပြီးတော့ မြတ်စွာဘုရားပြောတဲ့ဟာကိုအာယုံမရောက်ဖဲနဲ့ဖြစ်နေအောင်မပြောနိုင်အောင်ကိုမာနကြီးကလှုပ်ထားတာအလုံးနောက်ရပြီးတော့မှမာနကြီးကအရှင်ဘုရားပြိဋိနိဗ္ဗာန်ပြုပါတော့အရှင်ဘုရားတဲ့အရှင်ဘုရားကိုတပည့်တော့အရှင်ဘုရားတတ္တဌာန၈ခုမြောက်မှာစိတ်ကြောင်းရောင်မင်းအောင်တတ္တဌာန9ခုရှိတာ9ခု9လီကဖလားတမဘာ9ကြိမ်ဝင်သားတာ၈ခုမြောက်ကြတော့အဲ့ဒီနေရာက ရသော်ဗျာတဟံပတိဗျမမင်းကြီးလာပြီးတောင်းပန်တဲ့နေရာအဲ့ဒါစိတ်ကြောင်းညောင်မင်းအောက်အဲ့ဒီစိတ်ကြောင်းကြောင့်မင်းအောက်မှာအရှင်ဘုရားကိုတပည့်တော်အဲ့ဒီတုန်းကလာပြီးပြောတယ်မန္တကြီးကအဲ့ဒီတုန်းကတကြိမ်လာလျှောက်တယ်အရှင်ဘုရားပရိနိဗ္ဗာန်မြန်မြန်နာပြုစမ်းပါတယ်ဘုရားမှာပြက်ခါရှိသေးတယ်မြတ်စွာဘုရားကအဲ့ဒီတုန်းကပြောတယ်ဟဲ့မန္တတဲ့ငါရဲ့ဘိက္ခုပရိဒ္ဒဘိက္ခုနီပရိဒ္ဒဥပဒကပရိဒ္ဒဥပတိကပရိဒ္ဒဆိုတဲ့ ပရိသတ်လေးပါမစုံသေးတဲ့ဗျငါဘယ်တော့မှပြိဋိဘံမပြူဘူးငါရပရိသတ်တွေငါဟောတဲ့တရားတွေကိုလောကကြီးထဲမှာပြန်ပြီးတော့မဟောနိုင်သေးတဲ့ဗျသူတစ်ပါးတွေကနေမှအဲ့ဒီအယူဝါဒတွေကိုချေချုပ်ပြီးတော့သူတစ်ပါးတွေကိုရှင်ပြိုင်ပြီးတော့နိုင်အောင်မလုပ်နိုင်သေးတဲ့ဗျငါဘယ်တော့မှပြိဋိဘံမပြူဘူးလို့အဲ့ဒီတော့ငါပြောလွှတ်လိုက်လို့စိတ်ငြိပြီးတော့ပြန်ပြေးတာအဲ့ဒီပြန်ပြေးတော့တခါလဲလမ်းဘေးမှာ ထိုင်းတယ်တော့သူသမီးတွေကအဖေဘာဖြစ်တာတော့လို့မေးတယ်တိတ်တထဂေါရမဖះဖြစ်သွားပြီပရိနိဗ္ဗာန်ပြုတ်ခိုင်းလို့လည်းမရငါစိတ်တညစ်ပါတယ်ဆိုတော့အဖေမပူသမ်းပါနဲ့ဆိုပြီးတော့အဲ့ဒီတုန်းကသူသမီး၃ယောက်ကတခါတည်းလာပြီးတော့အဲ့ဒီမှာဖះကိုလာဖျားယောင်းပြီးတော့သွေးဆောင်ပြီးတော့အဲ့ဒီတုန်းကလောက်ကြသေးတယ်အဲ့ဒီတုန်းကလည်းဖះမြတ်စွာဘုရားကိုဘလို့မှသူတို့လုံမရအောင်အဲ့ဒီတုန်းကအရှင်ဘုရားပြောတော့ကတော့ပြိတ္တ၄ပါးမစုံသေးဘူး မဆောင်သေးလို့ပြိနိဗ္ဗာန်မပြုတာလို့ပြောတယ်အခုတော့ပရိသတ်၄ပါးလည်းစုံပါပြီရှင်ပြပြိနိဗ္ဗာန်ပြုပါတော့ဟဲ့မနာတဲ့နင်အဲ့ဒီအတွက်ကြောင်းကြမထားတော့နဲ့ငါဖျားရှင်ကိုတော်မြတ်ကြီးဒီကနေနောက်၃လနေရင်ပြိနိဗ္ဗာန်ပြုတော့မယ်မနာကြီးဝမ်းသာပြီးတော့တခါလေးပြန်သွားတာမာနကဘာကြောင့်အဲ့လိုဖြစ်နေရလဲဆိုရင်သူကဒီအောက်ကရှိသမျှလူတွေနဲ့တည်းသုံးသက်တပုံတွင်းဟာသူပိုင်တယ်ပဲသူကတတ်မှတ်တာ သူကအကုန်လုံးဒီ30ပုံတွင်းလွတ်သွားတာထွက်သွားတာကိုသူကြိုက်ကိုမကြိုက်ဘူးသူကသူ့အောက်နေတာကိုပဲသူကကြိုက်တယ်နော်အဲ့ဒါကြောင့်မို့သူကဒီ30ပုံတွင်းကလွတ်သွားတာကိုမကြိုက်လို့အဲ့လိုဟောတဲ့ပြောတဲ့ပုံကိုယ်တွေအဲ့ဒီပုံကိုယ်တွေဆိုရင်ဒါအကုန်လိုက်နှောင့်ချက်တာပဲခဲဆက်ဆက်လဲနှောင့်ချက်နေတာနောက်ဆုံးသူကိုနိုင်မဟုတ်ရင်သူ့တပည့်တွေကလာနှောင့်ချက်တာပဲအဲ့လိုလိုနှောင့်ရက်တဲ့အတိုင်းဝိုင်းနဲ့အထူးအပြင်ဟိုဝိပဿနာတရားဟောတဲ့ဆရာတော်တွေတမတော်တွေဆိုရင် ဒါတော်တော်များများလိုက်နှောက်ချက်တာဒါမျိုးတွေကိုသူတို့မကြားကျင်ဘူးအိုခြင်းနာခြင်းသေခြင်းလွတ်အောင်ဟောတယ်ပြောတယ်သူမကြားကျင်ဘူးဒါကြောင့်မို့ဒီလိုဟောတဲ့ဆရာတော်တွေလည်းတော်တော်များလောကရန်တွေကြီးကြတယ်เนาะအတိုက်ခိုက်တွေကမျိုးစုံလာတာအနှောက်ယှက်တွေမျိုးစုံလာတာအဲ့ဒါကဒီလိုတရားတွေဟောလို့မကြိုက်တဲ့နတ်တွေမာနရဲ့အသင်းတွေအပင်တွေအကုန်လုံးလိုက်တောင်းချက်ကြတာเนาะအဲ့ဒီအချိန်ကြတော့မှမာနကြီးကအခုထွက်သွားပြီဘုရားရှင်ကိုရောမြတ်ကြီးကလည်း အော်အာယုသင်္ခါရနောက်ထပ်ဒီဖလတ်သမဘတ်တွေငါမဝင်စားတော့ဘူးဒီခန္ဓာကိုယ်ကိုအသက်ရှည်အောင်ဆက်ပြီးတော့မလုပ်တော့ဘူးလို့ဆုံးဖြတ်ချက်ချလိုက်တဲ့အချိန်မှာအဲ့ဒီမှာတခါတည်းမဟာပထဝီမြေကြီးကတွတ်တွတ်ခါညံ့တော့မှအရှင်အာနန္ဒာကအိုးထူးဆန်လိုက်တာဘာတွေများဖြစ်ကုန်တော့ဖေရရသော်ဖေရမြေကြီးတွေတုံလှုပ်တယ်ဖေရမြေကြီးတွေဘာကြောင့်တုံလှုပ်ကုန်တာလဲဖေရဆိုတော့ မြေကြီးတုံလုံးချင်းအကြောင်းတွေကိုမြတ်စွာဘုရားကအကုန်ပြန်ဟောပြီးတော့ဘုရားရှင်ကိုတော်မြတ်ကြီးတွေအာယုသင်္ခါရလွတ်ရင်လည်းပဲဟောမြေငလင်တုံလုံးတဲ့အကြောင်းပြောတော့မြတ်စွာဘုရားတပည့်တော်တောင်းပန်ပါတယ်ဘုရားတပည့်တော်အရှင်ဘုရားကို လောကလူသားတွေအတွက်အရှင်ဘုရားဆက်ပြီးတော့ဒီနေတော်မူပါအောင်ဖေ။တရားဓမ္မကိုဟောတော်မူပါအောင်ဖေ။လို့လျှောက်တော့ချက်သားဒါမင်းအပြစ်ပဲ။ငါမင်းကို၃ချိန်၃ခါမေးခဲ့ပြီ။ ဟောအရင်အရင်တော့ကလည်းပဲငါစောမရိတ်ချေတွေငါပြောဘူးတယ်အိဒီဝတရား၄ပါးကိုပွားထားကြတဲ့ယဟန်တွေတမနာတွေဗျမနာတွေဆိုတာ အာယုကပါလုံးလဲနေလို့ရတယ်အာယုကထက်ကြော်ပြီးတော့နေလို့ရတယ်လို့စောမရိတ်ချေတွေပြောခဲ့တော့ကလည်းမင်းသဘောမပေါက်ခဲ့ဘူးအခုလည်းပဲသုံးချိန်သာငါပြောပါရဲ့တန်းနဲ့မင်းကမလျှောက်ခဲ့သည့်အတွက်မရတော့ဘူးထပ်ပြီးတော့လျှောက်လို့ ချက်သားငါဖျားရဲ့တမ္မာတံဘောဓိတပ်ပိညုတရွှေညာတော်ကိုမင်းယုံနေမို့လားယုံပါတယ်အရှင်ဘုရားယုံရင်မလျှောက်တော့နဲ့ဘုရားရှင်ကိုရောမြတ်တယ်ဆိုတာတွေ့ပြီးသားတွေကိုမြတ်မမျိုးတကဲ့သို့ဘယ်တော့မှ ပြောပြီးသားစကားကိုဘယ်တော့မှဂတိဖြတ်လို့မရှိဘူးပြောရင်ပြောတဲ့အတိုင်းပဲလုပ်တယ်တဲ့ပြန်ပြီးတော့ဂတိဖြတ်တာတွေလုပ်တာတွေဘယ်တော့မှလုပ်လို့မရှိဘူးအဲ့ဒီကြတော့မှ အရှင်အနန္ဒာက မျက်ရည်တွေကြာပြီးတော့ မြတ်စွာဘုရားမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးနဲ့ငါ၃လလောက်ဆိုရင်ခွဲခွာတော့မှာပါလားဒီကနေ၃လလွင်ငါပြိဋိဘံပြုတော်မယ်ဆိုတော့အဲ့ဒီအချိန်မှာအရှင်အာနန္ဒမထေရမြတ်ကြီးမြတ်ရေဆက်လက်ကြတဲ့အချိန်မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကချစ်သားမင်းကိုငါအရင်တော့ငါဟောခဲ့ပြီးငါတို့ချစ်ခင်ကြခြင်းပေါင်းတင်ကြခြင်းဆိုတာတနေ့ကျတော့ကိုယ်ပွင့်ရခြင်းခွဲခွာရခြင်းနဲ့လမ်းဆုံးမယ် ဟာဒီချက်ခင်ရခြင်းနေနဲ့နေနေရတဲ့ဘဝဆိုတာအမျက်မတည်မြဲဘူးချက်သာလောကကြီးထဲမှာတနေနေကြတော့ငါတို့ချက်ခင်ပါတယ်မြန်တော့ပါတယ်နှစ်သက်ပါတယ်ဆိုတဲ့မိသားစုတွေအလုံးတော့ချက်ခင်နဲ့မိတ်ဆွေတွေအပေါင်းအသင်းတွေအကုန်လုံးကိုတနေ့ခွဲရလိမ့်မယ်နော်အလုံးတော့ရှင်ခွဲခွဲရင်လည်းခွဲရလိမ့်မယ်ဒေခွဲခွဲရင်လည်းခွဲရလိမ့်မယ်ချက်သာဒါကြောင့်မို့သင်္ခါရတရားတွေကိုငါအမြဲတမ်းစင်ញမသုံးသပ်ပါလို့ သင်္ချေသားကိုငါအကြိမ်ကြိမ်ဟောပေးခဲ့ဘူးပြီးပြီသင်္ချေသားတရားကိုဒါနှလုံးသွင်းပါတော့လို့အဲ့လိုပြောပြီးတော့အဲ့ဒါလွန်ခဲ့တဲ့3လကအဲ့ဒါဖြစ်ခဲ့တော့အခုဝေသာလီမြို့ဘက်ကိုပြန်ကြွဩဝေသာလီမြို့ထဲမှာဆွန့်ခံပြီးတော့ဝေသာလီမြို့ကြီးကိုနောက်ဆုံးကြည်ခြင်းနဲ့ဝေသာလီမြို့ကြီးကိုကြည်ခဲ့တယ်အဲ့ဒီဝေသာလီမြို့ကြီးကနေကြည်ပြီးတော့မှတခါတည်းအဲ့ဒီကနေမှဘာဝပြည်ဘက်ကိုသွားစုံထဆိုတဲ့ ဒကာကဆွန်ကတ်နော်အဲ့ဒီနေ့ကစုံဒရဲ့ဆွန်ဖုံးပေးပြီးတော့အဲ့ဒီစုံဒရဲ့ဆွန်ထဲမှာဥစဉ်တို့တုကရမတ္တဝဆိုတဲ့အဲ့ဒါဝက်သားဖြူဆွမ်းတချို့တည်းရာလဲဥစဉ်တို့မိုးတချို့တည်းရာလဲအဲ့ဒါမျိုးအမျိုးမျိုးပေါ့မြည့်လို့အမျိုးမျိုးအယူဆတွေတော့ကွဲနေတာအဲ့ဒီဟာကိုနတ်မြမာတွေကမြတ်စွာဘုရားအဲ့ဒီဟင်းထဲမှာနတ်တုတ်ဓာတွေထက်ပေးတယ် တဲ့ကျန်တဲ့ယဟန်တော်တွေကိုကျန်တာတွေကအဲ့ဒီယဟန်အဲ့ဒီဟင်းကိုငါဖျားတာလင်ကလို့မြတ်စွာဘုရားကခိုင်းပြီးအဲ့ဒီဆုံကိုဖုံးပေးအဲ့ဒီဆုံးကို ဖုံပေးပြီးတဲ့အခါကျတော့ကြံတဲ့ဆွန်းတွေကိုမြေကြီးထဲမြုပ်ခိုင်းတယ်တဲ့အဲ့ဒီကြံတဲ့ဟင်းတွေဘာလို့လဲဆိုရင် လောကမှာဖះကလွဲရင် နော်လူတွေဘသူမှစားလို့အစာမကြေဘူးတဲ့နတ်တွေရဲ့နတ်ဩဇာတွေမြတ်စွာဘုရားကိုနောက်ဆုံးကတ်မဲ့ဆွန်းဖို့အကုန်ထည့်ပေးထားကြလို့ယဟန်တော်တွေကိုမြတ်စွာဘုရားစားရင်အစာမကြေနိုင်လို့ အဲ့ဒီဆွန်းကိုမြတ်စွာဘုရားကိုယ်တိုင်ဖုံးပေးပြီးတဲ့အခါကျတော့မှအဲ့ဒီကနေဆက်ပြီးတော့သွားတယ်အဲ့ဒီနာမှာသွားရင်းနဲ့ဂျာမှာနောက်ထပ်တဏှာမှာဗန္ဓဆိုတဲ့ရွာမှာရောက်တဲ့အခါကျတော့အဲ့ဒီကတန်ဃာတော်တွေကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတရားလေးမျိုးဟောခဲ့သေးတယ်။ဘာတရားတွေလဲဆိုတော့သီလရယ်သမာဓိရယ်ပညာရယ်ဝိမု ക്തി ရယ်အဲ့ဒီတရား၄ပါး ချက်သားတို့အရိယာတွေသိရတဲ့သီလအရိယာတွေရှိတဲ့သီလအရိယာတွေသိတဲ့သမာဓိအရိယာတွေသိတဲ့ပညာဆိုတဲ့မက်ပညာသီလရဲ့သမာဓိရဲ့မက်ပညာရဲ့ဝိမု ക്തി ဆိုတဲ့အရဟတဘောရဲ့အဲ့ဒီတရားလေးပါးကို သင်ချေသားတို့ငါတို့မတွေ့ခဲ့တဲ့တုန်းကတန်ត្រာကြီးထဲမှာတဝဲလဲလဲနဲ့နေခဲ့ရပြီเนาะ သံဃာကြီးတွေမှာတဝက်လဲလဲနဲ့နေခဲ့ရတာအဲ့ဒီတရား၄ပါးကို မသိလို့ဒါကြောင့်မို့အရိယာတွေသူတော်ကောင်းတွေနှစ်သက်တဲ့သီလဖြစ်အောင်လည်းဥစဉ်တို့ဒကာဓမ္မတွေသီလကိုကြိုးစားရမယ်အရိယာတွေနှစ်သက်တဲ့တမာရိရအောင်လည်းမိမိတို့တန်တမာကြိုးစားရမယ်အရိယာတွေနှစ်သက်တဲ့ပညာမျိုးဖြစ်အောင်လည်းကြိုးစားရမယ်အရိယာတွေနှစ်သက်တဲ့ရဟတဖို့ကြီးကိုရအောင်လည်းကြိုးစားရမယ်အဲ့ဒီတရား၄ပါးကိုမသိတော့သာလျှင် အိုခြင်းဒုက္ခတွေနာခြင်းဒုက္ခတွေသေခြင်းဒုက္ခတွေနဲ့အဖမှန်တဝဲလဲလဲပြန်ပဲတဝဲလဲလဲနဲ့ဒုက္ခတွေရောက်နေရတာလို့အဲ့ဒီတန်ဃာတော်တွေဟောတယ်အဲ့ဒီစုံဒဆုံးမကခင်မှာလဲအဲ့ဒီဝေသာလီပြည်ကတန်ဃာတော်တွေကိုလည်းဟောခဲ့သေးတယ်အဲ့ဒီတန်ဃာတော်တွေအကုန်လုံးဝေသာလီပြည်မှာရှိတဲ့တန်ဃာတွေအကုန်လုံးခေါ်ကုတာကာရဆိုတဲ့အထွတ်တည်းတတ်အပ်တဲ့အဲ့ဒီကြောင်းကြီးထဲမှာစုဆိုပြီးတော့ တန်ဃာတွေကအကုန်စုပြီးတော့တန်ဃာတော်အရှင်သူမြတ်ဒီကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကယောဣမသမိန်ဓမ္မဝိနေအပမတောဝေသတိပဇာယဇာတိတန်တာရံဒုက္ခတတံဂရိတတိတဲ့နော်ချက်သားတို့မမေ့မလျော့မပေါ်တဲ့တတိတရားတွေနဲ့နေကြသမ်းပါတဲ့ဒီတန်တရာဒီလောကကြီးတွေကထွက်မြောက်ဖို့ရာအတွက် မမေ့မလျော်ဓမ္မပေါ်တဲ့တတိတရားတွေနဲ့နေမသာလျင်သင်တို့အိုခြင်းဒါခြင်းသေခြင်းဆိုတဲ့ဒုက္ခတွေကအကုန်လွတ်လိုက်မယ်ဆိုပြီးတော့အဲ့ဒီတရားတွေအကုန်ဟောနောက်တနေရာမှာလည်းဟောသေးတယ်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဥစဉ်တို့ဘုမဂ္ဂင်၈ပါးတတိပဋ္ဌာန်တရား၄ပါးသမရသမပဋ္ဌာန်တရား၄ပါးဘုဇင်ဘုဇင်တရား9ပါးဆိုတဲ့ ဘောဓိပက္ခိယ139ပါးကိုနောက်ထပ်သံဃာတော်တွေတနေရာမှာလည်းဟောခဲ့သေးတယ်ဒါပြိဋိဘံပြုကန္နာနီအချိန်လေးမှမြတ်စွာဘုရားချက်သားတော်တဲ့ဟောဒီသာသနာတော်ကြီးမင်းတို့တည်ခြင်းလားသာသနာတည်ခြင်းရဲ့အကြောင်းတရားကတော့ဘာလဲဆိုတော့အဲ့ဒီတတိပဋ္ဌာန်တရားလေးပါးတွေကိုမင်းတို့အမြဲတမ်းပွားနေသမ်းပါတတိပဋ္ဌာန်တရားလေးပါးတွေအမြဲတမ်းပွားနေမယ်သမ္မပဋ္ဌာန်တရားလေးပါးတွေကိုပွားနေမယ် ဘုဇင်တရားတွေကိုပွားနေမယ်ဆိုပြီးတော့ဘောဓိပက္ခိယ39ပါးလုံးကိုဟောခဲ့တာအဲ့ဒီဘောဓိပက္ခိယ39ပါးဆိုတဲ့တရားတွေကိုမင်းတို့တန်တမ်းမှာအမြဲတမ်းကိန်းနေအောင်တည်နေအောင်ပွားများနေမယ်အထုတ်နေမယ်ကြိုးစားနေမယ်ဆိုရင်သင်ချေသားတို့အဲ့ဒါဒီသာသနာတည်ကြောင်းမယ်သာသနာတော်ကြီးတရားဓမ္မတွေရဲ့တန်တမ်းမှာတည်ခြင်းလားတည်ခြင်းအဲ့ဒီတရားတွေပွားပါ။အိုးမြန်မာနိုင်ငံမှာ အိုနိုင်ငံခြားမှာအဲ့လိုရလို့မဟုတ်ပါဘူးတဲ့အဆုံးအမတွေယာထားတဲ့တရားတော်မတွေတချို့တယ်လို့ဆိုဒီမှာဦးဇင်းနဲ့တွေ့တော့ဘာလျှောက်ကြလဲတပည့်တော်မြန်မာပြည်မှာမွေးခဲ့တဲ့ဖေရမြန်မာပြည်မှာနေခဲ့တဲ့ဖေရမြန်မာပြည်မှာလူဖြစ်ပြီးကြီးပြင်းခဲ့ရတာဒါပေမဲ့တရားတစ်ခါမှအာမထုတ်ဘူးတဲ့နော်နိုင်ငံခြားရောက်မှာပဲအရှင်ဘုရားနဲ့တွေ့မှာအခုတရားတွေအားထုတ်ရတယ်ဖေရတဲ့ဟော ဘယ်နေရာမှာပဲဖြစ်ဖြစ်မြတ်စွာဘုရားရဲ့အဆုံးအမကိုတည်ကြပါတယ်ဆိုရင်ဦးဇင်းတို့တရားတော်မတွေကိုယ့်ရဲ့တန်တံမှာအဲ့ဒီတတိပဌံတရား၄ပါးတွေကိုပွားပြီးတော့နေလိုက်စမ်းပါတဲ့အဲ့ဒီလိုမိမိရဲ့တန်တံမှာတတိပဌံတရား၄ပါးတွေကိုပွားပြီးတော့နေကြမယ်တမထအကျင့်တွေဝိပဿနာအကျင့်တွေကိုမမေ့မလျော့မပေါ့သောအပြင်ကြည်ကြံကြုံကိုပွားများပြီးတော့အထုတ်ပြီးတော့နေကြမယ်ဆိုရင် ဦးဇင်းတို့ဒကာရမတွေရဲ့တန်တမာသာသနာတည်ပြီမြတ်စွာဘုရားတရားမို့ချက်သားတို့တန်တရာသာသနာတော်ကြီးတည်ဖို့ရအတွက်အဲ့ဒီတရားတွေကိုအမြဲတမ်းပွားနေစမ်းပါနောက်တနည်းအားကြတော့လဲရှင်အနန္ဒာကအရှင်မယားဒီရောကလူတွေကသေတဲ့အခါကျတော့ဘယ်ရောက်ကုန်လဲဖေရချက်သားတဲ့သေတဲ့လူတွေသေတိုင်းသေတိုင်းတာငါ့ကိုလာပြီးတော့မဲနေရင်ငါဖေရမောယုံပတ်ယုံပဲရှိမယ် ကိုကိုကိုသိနိုင်ဖို့ရာအတွက်ဓမ္မာဓာတဆိုတဲ့တရားကျေးပုံကိုကိုကိုသိနိုင်ဖို့ရာအတွက်ရသော်ဘုရားရှင်ကိုရောမြတ်ကြီးရဲ့တန်တန်ပေါ်မှာဥဒ္ဒနောတရားဓမ္မတွေတကယ်ယုံကြည်ပြီလားတဲ့ဘုရားရှင်ကိုရောမြတ်ကြီးရဲ့အပေါ်မှာ တကယ်ယုံကြည်မယ်တရားတော်ရဲ့အပေါ်မှာတကယ်ယုံကြည်မဲ့တန်ဃာတော်ဘရဲ့အပေါ်မှာတကယ်ယုံကြည်မဲ့မိမိရဲ့ကိုကျင့်တရားတွေကိုတကယ်ယုံယုံကြည်ကြည်နဲ့ပွားများပြီးတော့ကိုကျင့်တရားတွေကိုအထောက်ထားမဲ့ အဲ့ဒီအချက်တရား၄မျိုးနဲ့ပြည့်စုံတဲ့ပုံကိုယ်တွေသေလွန်တဲ့အခါမှာကောင်းတဲ့ဘုံသူကတိကိုရောက်တယ်တဲ့ကိုဟာကိုသိနိုင်တဲ့တရားနော်သူများမေးစရာမလိုဘူးတဲ့ငါဖေရရဲ့အပေါ်မှာတကယ်ကြည်ညိုပြီလားတရားရဲ့အပေါ်မှာတကယ်ကြည်ညိုပြီလားတန်ခါရဲ့အပေါ်မှာတကယ်ကြည်ညိုပြီလားငါရဲ့ကိုခြင်းတရားတွေပေါ်မှာငါတကယ်စောက်တည်ထားတာကျင့်သုံးထားတာငါစိတ်ချရပြီလားအဲ့ဒီတရား၄ပါးနဲ့ပြည့်စုံရင်တော့ မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအဲ့ဒါဘသူမှမေးတရားမလိုဘူးသိရင်ကောင်းတဲ့ဘုံသွားမယ်တဲ့နော်အဲ့ဒီတရားတွေဟောပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးအဲ့ဒီပါဝပြေကနေပြီးတော့ကုသနာယုံကိုကြွတယ်ကုသနာယုံကြွတဲ့အခါကျတော့မိုင်အဖြစ်6မိုင်လောက်ရှိသေးတယ်6မိုင်လောက်ရှိတဲ့အခါမှာသောတော်ကစုံဒဆိုတဲ့အဲ့ဒီအမျိုးသားကနေမှကတ်တဲ့ဆွန်ကိုဖုံးပေးလို့ဒါရင်ကြွနိုင်တယ်ဒါပေမဲ့ ဝတ်ကျွေးတစ်ခုကလာပြန်ပြီတဲ့ဝတ်ကျွေးဝတ်ကျွေးနော်ဝမ်းလျှောတဲ့ယောဂတဲ့လမ်းသွားရင်းနဲ့ဝမ်းနေပြက်တာတဲ့ဟောတော့ကတထေသားတယောက်ဖရာလောင်းကဆေဆရာတထေသားကဆေကူတော့ပတ်စံမပေးခြင်းလို့လိန်ညာပြီးတော့လောက်တော့ဒီကောင်တလောက်ရှိတဲ့ကောင်သွားလေအောင်တော့ဆိုပြီးတော့ဝမ်းနှုတ်ဆေးတိုက်ပေးလိုက်တာအဲ့ဒီဝကြွေးကခုပြိဋိဘံပြုခါနာနေကြတော့လာပြီဒါကြောင့်မို့ဝိပတ်တော်၁၂ပါး နော်ခေါင်းမူတွေခေါင်းကိုက်တွေဖြစ်ခဲ့ရတယ်ခါနာတွေဖြစ်ခဲ့ရတယ်လက်ဝေသမာဘဝသူများကိုခါချုပ်ခဲ့လို့ခါနာတွေဖြစ်ခဲ့ရတယ်နော်အဲ့ဒီကနေမှ သူများတွေမှငါ့ကိုခေါင်းထုတတ်နေတာကိုကြိတ်ပြီးတော့ဝမ်းသာပြီးတော့ခုံပေါက်ခဲ့လို့ခေါင်းမူခေါင်းကိုက်တွေဖြစ်ရတယ်နော်အဲ့ဒီလိုအစွတ်စွဲတွေအမျိုးစုံတွေခံခဲ့ရတဲ့ဟာတွေအလုံးတော်ဝိဘတ်တော်တွေဒီဝိဘတ်တော်တွေကအခုနောက်ဆုံးပဋိနိဗ္ဗာန်ပြုမဲ့နေ့အထိဝန်တော်တွေသွားပြီးတော့အဲ့ဒီမှာခရီးသွားရတယ် နေကလည်းအင်မတန်မှပူဝမ်းတော်တွေကလည်းသွားအင်မတန်မှပင်မနွမ်းနေတော့အဲ့ဒီမှာတခါတဲ့ဖြစ်သားတဲ့ရေလေးရှာသမ်းပါအောင်ငါဖះရေစားလာပြီဆိုပြီးတော့အရှင်အနန္ဒကိုရှေရှာခိုင်းတော့အရှင်အနန္ဒကရေသွားရှာတဲ့အခါကျတော့အိုးလှဲတွေပြောင်းများစွာဖြတ်သွားတဲ့6လေးဆိုတော့ရေတွေကနောက်ကြည့်အရှင်ဘုရားရှင်နာကြတော်မှာကကုဒ္ဒမြေကြီးဆိုတာရှိပါတယ်ဖះ အဲ့ဒီမြက်ကြမာတာရေချိုးပြီးတော့တောက်သုံးတော်မူပါဖရာဒီနေရာရေတွေကမတတ်ပါဘူးဖရာစစ်သားငါဖရာဆာလာပြီ ရေစားတယ်သွားဆိုပြီးတော့နှစ်ခါသုံးခါပြောတဲ့အခါကျမှရှင်အနန္ဒာကထွက်သွားပြီးတော့အဲ့ဒီမှာရေစင်လေးနဲ့သပိတ်လေးနဲ့ရေခတ်မယ်လဲလို့ရောရေရအကုန်ကြီးပြီးတော့တောက်သွားတော့မှအစ္စတိယဝတ္တဘောအဘုဒ္ဓဝတ္တဘောမဖြစ်တဘူးထူးဆန်းလိုက်တာဘုရားရှင်ရဲ့တကူတော်တွေဆိုပြီးတော့ ရေကြီးတော်တွေခတ်ပြီးတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးရေကြီးကိုကတ်အဲ့ဒီနာကနေပြီးတော့တခါတည်းရှစ်ဆက်ခရီးသွားခရီးသွားရင်လည်းအဲ့ဒီမှာကကုဒါမြကြီးတဲ့ရောက်တဲ့အခါကျတော့မှမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကရေချိုးသုံးတပ်ပြီးတော့ရှင်အာနန္ဒမထေရမြတ်ကြီးကနောက်ကအဲ့ဒီသင်္ကန်းကိုလျှော်နေတဲ့အချိန်ဟောဖះနဲ့ကပ်ပြီးတော့လိုက်ပါသွားတာက အရှင်သာရိပုတ္တရာမထေရမြတ်ကြီးရဲ့ညီတော်စုံဓာနော် စောစောတုန်းကဆွန့်ကတ်တာလဲစုံဓာနော်အခုဟာကရှင်သာရိပုတ္တရာရဲ့ညီတော်စုံဓာညီတော်စုံဓာကိုမြတ်စွာဘုရားကချက်သားတဲ့ဒီနာကတည့်ရဥယျာဉ်ကြီးအောက်မှာတို့ခဏနားကြဦးဆိုကွယ်တဲ့ဆိုပြီးတော့ဟိုရောက်တော့ငါဖုရားရဲ့အဲ့ဒီနှစ်ထပ်သင်္ကန်းကြီးကိုလေးကောင်ခောက်ပြီးတော့ခင်းလိုက်စမ်းဆိုပြီးတော့နှစ်ထပ်သင်္ကန်းကြီးကိုလေးကောင်ခောက်ခင်းပြီးတော့အဲ့ဒီမှာမြတ်စွာဘုရားပြန်ပြီးတော့ထားအောင်မယ်ဆိုတဲ့စိတ်လေးနဲ့ခဏအနာယူကျိမ့်ဆက်တယ် ကြည်စားတတ္တဝါတွေအတွက်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဘလောက်ထိအပင်ပန်းခံတယ်လဲနော်အဲ့ဒီကုသီနာယုံဆိုတဲ့မြို့ကြီးကိုအရောက်သွားဖို့ရာအတွက်ခရီးတွေမိုင်မောင်းရာပေါင်းများစွာကိုလှည့်လဲပြီးတော့လာခဲ့ရင်းနဲ့အခုဒီနေ့ပင်မပြီးတော့ဝန်တွေကလည်းသွားနေတွေကလည်းရမ်းဖို့တော့အဲ့ဒီမှာခဏလေးနားပြီးတော့မှခဏမောပြေနားလေးရပြီဆိုတဲ့အခါကျမှခยีထွက်ဩမလာမင်းတွေရဲ့အင်းရင်ဥယျာဉ် အဲ့ဒီထဲမှာမြတ်စွာဘုရားအင်းမြင်းအင်းညင်းမင်ပြိုနှစ်ပင်မှာမြောက်ဘက်ကိုခေါင်းပြူပြီးတော့ညာဘက်ကိုစောင်းပြီးတော့အနောက်ဘက်ကိုမျက်နှာလေးမူညာဘက်ခြေထောက်ရဲ့အပေါ်မှာဘယ်ဘက်ခြေထောက်ကအပေါ်ကနည်းနည်းလေးတင်းပြီးတော့အဲ့ဒီလိုနဲ့မြတ်စွာဘုရားရှင်ကိုရမြတ်ကြီးညောင်ဆောင်ပေါ်မှာလျှောက်မိဒီတခါလျှောက်ညင်ကတော့မြတ်စွာဘုရားရှင်ကိုရမြတ်ကြီးကမထသောလျှောက်ညင်းနဲ့လျှောက်နေတော့တာထမယ်ဆိုတဲ့စိတ်ကို ပြန်ပြီးမမွေးတော့ဘူးတဲ့ခန္ဓာကိုယ်ကြီးကလည်းတနေ့ကုန်အမတန်မှပင်မလာပြီအဲ့ဒီအချိန်မှာယဟန်တော်တွေအကုန်လုံးနောက်ကတန်ဃာတော်တွေကလည်းအဲ့ဒီအချိန်မှာနောက်ကလိုက်ခဲ့တဲ့တန်ဃာတွေကပထမတသိန်းလောက်နောက်ရသော်ဘုရားပြိဋိနိဗ္ဗာန်ပြုတော်မူတော့မယ်တဲ့လို့ကြားတဲ့အခါကျတော့မြို့တွေမြို့တွေနိုင်ငံတွေအသီးသီးကလာတာတန်ဃာတော်တွေလည်းခုနှစ်သိန်းလောက်ရောက်လာပြီအဲ့ဒီရဲ့ဆန္ဒယုဒနာဝိညာဉ်လောက်မှလည်းနတ်တွေမြမာတွေက မြတ်စွာဘုရားရှင်ကိုရောမြတ်ကြီးနောက်ဆုံးပြိဋိဘံပြုတော်မူတော့မယ်တဲ့တို့နောက်ဆုံးပူဇော်ခြင်းနဲ့သွားပြီးတော့ပူဇော်ကြရအောင်ဆိုပြီးတော့အကုန်ပူဇော်ကြတယ်အဲ့ဒီအချိန်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုအရှင်အနန္ဒာကအရှင်ဘုရားတဲ့ဘာဖြစ်လို့ဒီလိုမျိုးသိမ်မျိုးငယ်လေးမှာအရှင်ဘုရားပြိဋိဘံပြုရတာလဲဖေရရာဇကြောတော့တာဝတိလိုမျိုးကြီးတွေမှာအရှင်ဘုရားပြိဋိဘံပြုပါတော့ဖေရလို့လျှောက်လို့ချက်သားဟောတာကိုမျိုးသိမ်မျိုးငယ်လို့မပြောနဲ့ချက်သားတဲ့ မဟာသုဒ္ဓတနာစကြဝဠာမင်းကြီးဖြစ်စဉ်အခါတုန်းကငါဟာရီမြို့ကြီးမှာနော်စကြဝဠာမင်းကြီးအဖြစ်နဲ့ကြီးကျယ်နေခဲ့မှုတဲ့နေရာကြီးတဲ့နော်ရှစ်ကြိမ်လောက်ထိဟာဒီကိုဒေနာယုံမမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟာစကြဝဠာမင်းအဖြစ်နဲ့နေခဲ့ဘူးတယ်ဟာဒါနောက်ဆုံး၉ကြိမ်မြောက်ကတော့ငါနောက်ဆုံးပြိဋိနိဗ္ဗာန်ပြုခဲ့တော့မယ်ဒီနေရာဟာနော်အဲ့ဒီ မဟာသုဒ္ဓတနာစကြဝဠာမင်းကြီးအကြောင်းအဲ့ဒီသုတ်တန်ကြီးကိုအဲ့ဒီမှာလျောင်ရင်းနဲ့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးအရှင်အာနန္ဒာနဲ့ယဟန်တော်တွေကိုအဲ့ဒီမှာဟောကြားဟောကြားပြီးတဲ့အခါကျတော့မှကဲချစ်သားတဲ့အဲ့ဒီမှာသွားမလာမင်းတွေကိုသွားပြီးတော့အကြောင်းကြားလိုက်ငါဘုရားညသကောင်ရန်ကြော်ရာနဲ့ဟိုဘက်မှာပဋိနိဗ္ဗာန်ပြုတော့မယ်ဆိုတဲ့အကြောင်းကိုသွားပြောဆိုတော့အရှင်အာနန္ဒာသွားပြီးတော့အကြောင်းကြားတော့ အကုန်လုံးမာနာမင်းတွေအမျိုးသမီးတွေအမျိုးသားတွေအကုန်လုံးလိုက်လာပြီးတော့ငိုကြရောကြမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုနောက်ဆုံးဖူးမြော်ခြင်းနဲ့လာပြီးတော့ဖူးမြော်ကြတော့အကုန်လုံးအတုတ်လိုက်တုတ်လိုက်တွေကိုဘုရားရှင်ရဲ့ရှေ့မှာရှ िख ိုးရတယ်တဲ့နော်အတုတ်လိုက်အတုတ်လိုက်ဆိုတော့ဦးတင်ဘာသွားတရိယာလဲဆိုတော့တိရိလင်္ကာမှာရောက်တော့ကဆွဲတော်မြတ်ကိုသွားဖူးတော့ကဆွဲတော်မြတ်ဖူးဖို့ရအတွက်ဒကာဒကမတွေ၃ရက်တိုင်တိုင်စီတန်းရတယ် သုံးရက်တိုင်တိုင်းမိုးတွေကလည်းရွာတယ်သူတို့ဆွဲတော်ကြီးဖွင့်ပြီဆိုရင်ဖွင့်တိုင်းဖွင့်တိုင်းအဲ့ဒါအများအားမိုးရွာတယ်တဲ့အဲ့ဒီဆွဲတော်မဖွင့်ခင်အထိဦးဇင်းကစိတ်တလပပတတောင်ဘက်မှာတရားထိုင်နေတာနောက်တော့အဲ့ဒီကနေပြီးတဲ့အချိန်ဟာဆွဲတော်ဖွင့်ပွဲရှိတယ်ဆိုတော့တခါတည်းဆွဲတော်ကိုသွားပြီးတော့ဖူးမြော်မယ်ဆိုတော့ဆွဲတော်တိုက်ဖွင့်ပြီဆိုတာနဲ့မိုးတွေတန်းရွာတာဖရာရှင်ရဲ့တကိုးတော်အဲ့ဒါနဲ့သွားတဲ့အခါကျတော့ ဟိုရောက်တော့ကြိလိုက်တော့တချို့တလေကနှစ်ရက်ရှိလူလဲနဲ့စောင့်ပါဖះကိုဖိုးဖို့ဓာတ်တော်ကိုဖိုးဖို့မြတ်စွာဘုရားရဲ့ဆွဲတော်ကိုဖိုးဖို့ဦးဇင်းတော်ကတော့တန်ဃာတော်တွေဆိုတော့သီရိလင်္ကာမှာတန်ဃာတွေရှေ့တန်းကဦးစားပေးတော့အကုန်လုံးဦးဇင်းတော်တန်ဃာတော်တွေကတရားကျော်လောက်အဲ့နဲ့တန်ဃာတော်ရှင်သူမြတ်တဲ့ဘုန်းကြီးဦးသိနေတာဘုန်းကြီးရှိရကြွပေးပါဖះနဲ့ဆိုတော့သူတို့တရားတော်မှတွေကလည်းဦးဇင်းတော်စီတန်းမှာဆိုတော့တန်းကြီးတယ်လည်းအများကြီးပဲဟိုရောက်တော့လေကြာနာနာထိုင်ရှစ်ခိုးချိန်မရပါဘူးလူများလုံးတော့ အဲ့ဒီဆွဲတော့ကြုတ်ကိုလှမ်းပြီးတော့အလဲကောင်းမှာကြည့်ပြီးတော့အဲ့ဒီကနေလက်ကိုလေချီပြီးတော့တခါတည်းသွားတာသွားတာဟိုလိုထိုင်းရှိခိုးကြိမ်ဒီမပေးဘူးလူတွေများလို့တော့အဲ့ဒါတော့မှလူတွေဟာတခါတည်းနှစ်ရက်သုံးရက်လောက်အထိနေဘူးမိုးရွာအဲ့ဒီမှာစီတန်းပြီးတော့ကိုစောင့်ကြရတယ်မြတ်စွာဘုရားရဲ့ဆွဲတော်ဒါကမြတ်စွာဘုရားရဲ့ဆွဲတော်လေးပဲရှိသေးတယ် ဩတတ်တော်ထင်ရှားဘုရားရှင်ကိုတော်မြတ်ကြီးဆိုတော့ဘလောက်များလူတွေပူဇော်ကြမလဲနောက်ဆုံးပူဇော်ခြင်းနဲ့ပူဇော်တာပန်းတွေရောစီမီတွေရောမွှေးတွေရောနှံ့တာတွေရောလာလိုက်ကြတဲ့လူတွေအကုန်လုံးလာပြီးတော့ပူဇော်ကြအဲ့ဒီလာပြီးတော့ပူဇော်ကြတဲ့လူတွေကိုအရှင်အနန္ဒမထေရမြတ်ကြီးကအကုန်လုံးတခါတည်းတစ်ခုပြီးတစ်ခုတောင်းစုပြီးတောင်းစုကိုမြတ်စွာဘုရားကိုအနိကကုမျောကုမျောပြီးတော့မှအဲ့ဒီမှာအလုံး သူတော်ဖူမျောခိုင်းပြီးတော့အဲ့ဒီရှေ့ကအရှင်ဥပဝါနဆိုတဲ့မထေမြတ်ကမြတ်စွာဘုရားမျက်နှာတော်ကိုကွဲနေလို့ဥပဝါနဘေးဖယ်ပေးဘေးဖယ်ပေးဘာလို့လဲဆိုနောက်ကနတ်တွေကအရှင်ဥပဝါဒရဲ့ခန္ဓာကိုဖောက်ထွင်မကြည့်နိုင်ဘူးတဲ့သူကအရင်ဘဝတုန်းကဇေဒီတည်ခဲ့တဲ့ကောင်းမှုကြောင့်မို့သူခန္ဓာကိုတကောကြည့်တဲ့နတ်တွေကကြည့်မရဘူးလို့ဆိုပဲเนาะအဲ့ဒါနဲ့ဥပဝါဒကိုဘေးဖယ်ခိုင်းပြီးတော့ တန်ဃာတော်ရှင်သူမြတ်တွေအလုံးလူတွေအကုန်လုံးဝိုင်းဝန်းပြီးတော့ရှ िख ုံးနေကြပူဇော်နေကြတဲ့အချိန်မှာဒီမြို့ကိုမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကလာပြီးတော့ပြိဋိနိဗ္ဗာန်ပြုရတာတခြားမဟုတ်ဘူးတဲ့သူဗတ္ထဆိုတဲ့ယဟန်ကလည်းအခုမကြခင်လာလေအောင်မယ်နော်နောက်ဆုံးချွတ်ရမယ့်ပုံကိုတူလည်းရှိတယ်နောက်ပြီးတော့ဒေါနာပုံနာဆိုတဲ့ပုံနာကြီးကအဲ့ဒီတိုင်းနဲ့ပြည်နယ်ကရှင်ဘုရင်လေးအလုံးရဲ့ဆရာ မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးရဲ့ခန္ဓာကိုယ်အကျွေးကြမ်းတဲ့ဓာတ်တော်တွေကိုတနေရာရာမှာသွားပြီးတော့ပဋိနိဗ္ဗာန်ပြုလိုက်ရင်တခါတည်းလူကြရဲကြတတ်ကြဖြတ်ကြဖြစ်မှာတဲ့အဲ့ဒါတွေသိလို့ဒေါနာပုံနာကြီးကအဲ့ဒီဓာတ်တော်တွေကိုဝေခွဲနိုင်လိမ့်မယ်နော်သုဘာဒပရပိုက်ကြီးကိုလည်းချွတ်နိုင်လိမ့်မယ်ဒါကြောင့်မို့မြတ်စွာဘုရားကအဲ့ဒီအကြောင်းတွေကြောင့်မို့ဟောဒီနေရာလာပြီးတော့ပဋိနိဗ္ဗာန်ပြုတာတဲ့အဲ့ဒီမှာ အချိန်လည်းအလုံးတရားဓမ္မတွေလည်းဖူမျောပြီးတော့သူ့ဘာသာယဟန်ကြီးရောက်လာပြီအချင်းမြတ်တပည့်တော်မြတ်စွာဘုရားနဲ့တွေ့ကြပါတယ်ဖေတွေ့ခွင့်ပေးပါရှင်အနန္ဒကမပေးနိုင်တော့ဘူးအသင်တို့ပရမိုက်တွေကတော်တော်နှိမ့်ဆက်တယ်ဖယားပရိနိဗ္ဗာန်ပြုကနာနီဒီဟိုမှာလျောင်းပြီးတော့ပင်မနေတဲ့အချိန်လေးအထိတောင်လာနှိမ့်ဆက်နေတယ်မဟုတ်ပါဘူးတပည့်တော်မှာတန်တရားတွေရှိလို့ပါဖေအဲ့ဒီအချိန်မှာမြတ်စွာဘုရား ရှင်သာအာနန္ဒာသူဘတာကိုလွတ်လိုက်စမ်းပါသူဘတာကိုလွတ်လိုက်စမ်းပါဆိုတော့မှ သူဘတာကိုလွတ်လိုက်ခိုင်းတဲ့အချိန်ကြတော့မှကဲမေးပါဆိုတော့အရှင်ဘုရားတိဋ္ဌိဆရာကြီးတွေကလည်းပဲသူတို့ဟာဖျားဖြစ်တယ်ဖျားဖြစ်တယ်လို့ဟောကြပါတယ်ဖျားအရှင်ဘုရားကလည်းဖျားလို့ပြောနေတယ်တပည့်တော်ကဘသူကိုဖျားလို့ယုံရမှာတော့ဖျားလို့ရှောက်လို့မြတ်စွာဘုရားက သူပါတာတဲ့မင်းကိုငါတိုင်းတာစရာလေးပေးမယ်သီလခြင်းရသမာဓိခြင်းရပညာခြင်းရဆိုတဲ့မဂ်ခင်၈ပါးအကျင့်တရားကြီးရှိတယ်သီလရသမာဓိရပညာရဆိုတဲ့မဂ်ခင်၈ပါးအကျင့်တရားရှိတဲ့သာသနာသည်အစစ်အမှန်အဲ့ဒီသီလသမာဓိပညာနဲ့ကျင့်တဲ့သာသနာသည်သောတာပန်သဂရာဂံအနာဂံယဟန္တာရှိမယ် သီလသမာဓိပညာမပါတဲ့သာသနာသီသောတာပန်လည်းမဖြစ်ဘူးသဂရာကံလည်းမဖြစ်ဘူးအနာကံလည်းမဖြစ်ဘူးယဟန္တာလည်းမဖြစ်ဘူးမှတ်သားရမယ်စကားလေးနော်သီလရဲ့သမာဓိရဲ့ပညာရဲ့ဆိုတဲ့မဂ္ဂင်၈ပါးအကျဉ်မဂ္ဂင်၈ပါးအကျဉ်ချုပ်နော်သီလသမာဓိပညာရတာအဲ့ဒီသီလသမာဓိပညာကို ကိုယ်တန်တမ်းမှာတီအောင်လုပ်နိုင်ရင်သောတာပန်လည်းဖြစ်နိုင်တယ်သဂရကံလည်းဖြစ်နိုင်တယ်အနာကံလည်းဖြစ်နိုင်တယ်ယဟန္တာလည်းဖြစ်နိုင်တယ်သီလသမာဓိပညာမိမိရဲ့တန်တမ်းမှာတီအောင်မလုပ်နိုင်ရင်မဖြစ်နိုင်ဘူးဘယ်သာသနာမှန်တယ်မှားတယ်ချက်သားတဲ့မင်းအမင်းဆုံးဖြတ်ပါအဲ့ဒီမဂ္ဂင်7ပါးအကျင့်မြတ်တရားကြီးရှိတဲ့သာသနာမှသာလျင်သောတာပန်သဂရကံနာကံယဟန္တာတွေပေါ်မှာဆိုတော့ အရှင်ဘုရားတပည့်တော်လှည့်လည်ပြီးတော့ဘာသာတရားတွေကိုလေ့လာလိုက်တာအခုအရှင်ဘုရားထံကြမှာပဲအဲ့ဒီသီလသမာဓိပညာဆိုတာကြားမှုတယ်ဖေရအရှင်ဘုရားထံမှာပဲအဲ့ဒီသီလသမာဓိပညာဆိုတဲ့မဂ္ဂင်7ပါးအကျဉ်းကြီးရှိတာဖေရဘယ်သာသနာမှမတွေ့ခဲ့ပါဘူးဖေရဒါကြောင့်ဟိုတပည့်တော်ကိုယဟန်ပြုပေးတော်မူပါဖေရလို့တောင်းပန်လို့အဲ့ဒီမှာမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကရှင်အနန္ဒာကိုခေါ်ပြီးတော့အဲ့ဒီညာတွင်ယဟန်ပြုခိုင်းပြီးတော့ အဲ့ဒီကမ္မထံတရားကိုပေးလိုက်တာအဲ့ဒီမှာမြတ်စွာဘုရားပြိဋိဘံမပြုခင်မှာသုဘတာပရပိုက်ကြီးနောက်ဆုံးယဟန္တာဖြစ်ရတယ်တဲ့သာသနာတော်တွင်မှာပထမဦးဆုံးသောတာပန်တည်ခဲ့တာကအရှင်ကွန်ဒီညာအခုသုဘတာကနောက်ဆုံးတဲ့အဲ့ဒီတော့သူတို့ကအရင်ဘဝတုန်းကညီကိုနှစ်ယောက်ဖြစ်တယ် အကုန်ဖြစ်တဲ့အရှင်ကိုနေညကတော့သဘာတွေစိုက်တယ်စောင်းစားပြားတခါတည်းဦးဖျားလှူမဲ့လှူမဲ့လှူမဲ့ဆိုပြီးလုပ်တယ်ငါတို့ကတော့အေးအေးဆေးဆေးပေါ့ကွာနောက်မှနောက်မှကြီးပဲသူအမြဲတမ်းလုပ်နေရှိတယ်ညီကိုနှစ်ယောက်မှအဲ့ဒါကြောင့်မို့ဖျားဖြစ်တော်မူတဲ့အခါကျတော့ဦးဦးဖျားဖျားတွေကိုလှူလေလှူထားရှိတဲ့အရှင်ကိုနေညကပထမဦးဆုံးဖျားရှင်ကိုတော်မြတ်ကြီးရဲ့ထာမတရားသူရပြီးတော့ သူကတော့ပြိဋိဘံပြုခါနာနီမှာနောက်ဆုံးမြတ်စွာဘုရားရဲ့တာဝကဖြစ်တယ်အဲ့ဒီကြတော့မှသူပါဒယဟန်ပရဝိယဟန်ဖြစ်ပြီးတော့တရားသူတွေရပြီးတဲ့အချိန်မှာမြတ်စွာဘုရားကအရှင်အာနန္ဒမထေရမြတ်ကိုလှမ်းပြီးတော့ခေါ်တယ်အရှင်အာနန္ဒမထေရမြတ်ကသွားပြီးတော့ငိုးနေချာလို့တဲ့မြတ်စွာဘုရားပြိဋိဘံပြုတော်မယ်ဆိုတာကိုသိတဲ့အခါကျတော့အရှင်အာနန္ဒကငိုနေလို့ချက်သားတဲ့ ငါဖះအတွက်ဘာဖြစ်လို့များဒီသင်္ခါရတရားတွေဆိုတာဒီလိုဖြစ်ရတဲ့သဘောပြည့်ရတဲ့သဘောတွေရှိတာကိုသိပါရဲ့တန်းနဲ့ဘာဖြစ်လို့ဝမ်းနေနေရတာလဲမြတ်စွာဘုရားမရှိရင်တပည့်တော်တို့ဆုံးမမဲ့ပုံကိုယ်တွေမရှိတော့ပါဘူးမြတ်စွာဘုရားဆိုတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကချက်သားတို့ငါဖះဟောကြားတော်မူခဲ့တဲ့သုတ်တံဝီနိပိဓမဆိုတဲ့တရားတွေဟာမင်းတို့ရဲ့ဆရာတွေပဲနော်မင်းတို့ရဲ့ဆရာတွေ တဲ့အဲ့ဒီသုတ်တန်တွေနဲ့ဝီနည်းတွေနဲ့အဘိဓမ္မာတွေနဲ့သုံးသပ်ကြသမ်းမှာစင်ញညာသမ်းမှာတဲ့နော်နောက်ပြီးတော့ဈာမှာတဏှာမှာလည်းဖះကအကုန်စိစုံအောင်ဟောပေးခဲ့တာနော်ငါဖះဟောတဲ့တရားလို့ပြောလို့မြတ်မင်းတို့တန်းလည်းမယုံနဲ့တဲ့သေးသေးချာချာစာနဲ့ပေးနဲ့အကုန်ပြန်တိုက်ကြည့်တယ်ဟာဒါကတော့ငါတို့ဒီဆရာတော်ကြီးကဟောတာဟာဒါတော့ဒီပုဂ္ဂိုလ်ကြီးကဟောတာပုဂ္ဂိုလ်လည်းမယုံနဲ့ဖះပြောတယ်လို့လည်းမယုံနဲ့ဟာဘယ်အဆက်အနွယ်တွေကပြောတယ်လို့လည်းမယုံနဲ့ အဲ့ဒီဟောတဲ့တရားတွေကိုဟောဒီစာနဲ့တိုက်ကြည်စမ်းပါဖះရှင်ကိုရောမြတ်ကြီးဟောကြားထားတဲ့တရားတွေနဲ့အကုန်ပြန်တိုက်ကြည်တယ်တိုက်ကြည်လို့နှစ်သံမှန်ကန်တယ်ဆိုမှလက်ခံပါဆိုပြီးတော့အဲ့ဒီမှာမဟာပရိသတ်တရား၄ပါးကိုလည်းမြတ်စွာဘုရားကြားမှာလည်းအကုန်ဟောပေးထားခဲ့ပြီအခုလည်းပဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကခြေသား တဲ့ငါဘုရားရှင်ကိုရောမြတ်ကြီးဆိုတာတခါတဲ့ဆရာသားခြံပြီးတဲ့ပေးတဲ့ဆရာမဟုတ်ဘူးတဲ့သိသမျှကိုအကုန်လုံးဟောပေးခဲ့တဲ့ဆရာပဲတဲ့မင်းတို့အတွက်ကိုအကုန်လုံးငါဘုရားရှင်ကိုရောမြတ်ကြီးဟောပေးခဲ့ပြီးပြောပေးခဲ့ပြီးမင်းတို့ကျင့်ဖို့ပဲလိုတော့တယ်ဘယ်ဟာကတော့လိုသေးတယ်ဘုရားဟောတာဘယ်ဟာကြံသေးတယ်ဆိုတာဘာတစ်ခုမှမရှိဘူးတဲ့အစအလယ်ဆုံးသုံးပါသောကောင်းခြင်းတွေနဲ့ပြည့်စုံတဲ့ဓမ္မတွေကိုငါဘုရားအကုန်လုံးပေးခဲ့ပြီး အဲ့ဒီပေးခဲ့တဲ့တရားတွေကိုချစ်သားကျင့်သားမှာဝမ်းနဲ့ပြီးတော့မနေပါနဲ့ငါဖះတရားဟောပေးခဲ့တဲ့တရားတွေဟာငါဖះဟောပေးခဲ့တဲ့တရားတွေဟာမင်းတို့ရဲ့ဆရာဖြစ်ကိုတည်နေပါလိမ့်မယ်အဲ့ဒီတရားတွေကိုဆက်လက်ပြီးတော့ကျင့်သုံးပါဆိုပြီးတော့မြတ်စွာဘုရားဒါဆိုရင်တပည့်တော်တို့ အမျိုးသမီးတွေနဲ့တပည့်တော်တို့ဘလို့ဆက်ဆံရမယ်ဆိုတဲ့ဆက်ဆံရေးနီလန်းလေးကိုဖះတပည့်တော်မိန့်တော်မူပါအောင်ဖះဆိုတော့မြတ်စွာဘုရားကမဆက်ဆံရင်အကောင်းဆုံးတဲ့မဆက်ဆံလို့လည်းမရဘူးဖះတရားဓမ္မတွေကအထူးအဖြင့်အမျိုးသမီးတွေကဆွန်နေကကြလောင်းညလှူကြဆိုတော့သူတို့နဲ့မှီပြီးတော့တပည့်တော်တို့ယက်တည်နေရတယ်ဖះဆိုတော့ မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကခြေတာကိုယ့်ရဲ့အမေရွယ်ကိုအမေလိုသဘောထားပါနှမအရွယ်ကိုနှမလိုသဘောထားပြီးတော့အမျိုးသမီးတွေနဲ့ဆက်ဆံရစ်ပါဆိုပြီးတော့အမျိုးသမီးတွေနဲ့ဆက်ဆံရစ်တရားတွေကိုဟော နော်နောက်ဆုံးကြတော့တန်ဃာတော်တွေအကုန်လုံးခေါ်ပြီးတော့ခြေသားတော်တဲ့ငါဘုရားရှင်ကိုရောမြတ်ကြီးအခုပရိနိဗ္ဗာန်မပြုခင်လေးမှာမင်းတို့ဖရာဘောမှာတရားဘောမှာတန်ဃာဘောမှာ တန်ခရဖြစ်ပွဲတဲ့ရှိရင်မယုံမကြည်တာတဲ့ရှိရင်အခုငါဖရာရဲ့ရှင်းမောက်မှာမဲကြသမ်းမှာငါဖရာပြိဋိဘံပြုပြီးတဲ့အချိန်ကြတော့မှမင်းတို့မမဲလိုက်ရလေခြင်းလို့ဝမ်းနဲ့ပြီးတော့မဖြစ်ကြသေးနဲ့လို့အဲ့ဒီလိုနဲ့တန်တန်ဃာတော်ရှင်သမြတ်တွေကိုမေကွန်ထုတ်ခိုင်းတဲ့အခါကျတော့တန်ဃာတော်ရှင်သမြတ်တွေကတပါးမှမေကွန်မထုတ်တော့ဘူးမေကွန်မထုတ်တော့တဲ့အချိန်ကြတော့မှမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးက ကဲတိုက်ရိုက်ပြောရမှာမင်းတို့အာနာလို့ငါဖျားတန်းရောသေးလို့ကြောက်ရွံ့လို့မမေးရဘူးဆိုရင်အခြားတစ်ပါးကို မေးခိုင်းမှာတတ်ပြီးတော့မြတ်စွာဘုရားတန်တရားတွေကိုအကုန်ရှင်းစေခြင်းလုံးလို့တဲ့နော်တန်တရားတွေကိုအကုန်ရှင်းစေခြင်းလုံးလို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကထပ်ပြီးတော့အဲ့လိုမေးကြအောင်အဲ့လိုမေးကြအောင်လို့ဆိုပြီးတော့မေးခိုင်းတဲ့အခါကျတော့တပါးမှမမေးတဲ့အခါကျတော့ဟန္တဒါနိဘိခဝေအာမံတရားမိရော ဝယဓမ္မသင်္ခါရအပမဒေနတံပါရိထာချက်သားတို့ငါဖျားအခုနောက်ဆုံးမှားကြခဲ့တော့မယ်သင်ချက်သားတို့ရဲ့နောက်ဆုံးငါဖျားရှင်ကိုရောမြတ်ကြီးပြိဋိဘံမပြုခင်မှာ မင်းတို့ကိုမှားကြပေးစရာစကားကတော့ဝယဓမ္မသင်္ခါရသင်္ခါရယုတ်နံဓမ္မသင်္ခါရဆိုတဲ့တရားတို့သည်ဝယဓမ္မဖြစ်ခြင်းပြည့်ခြင်းသာလျင်သဘောရှိကြပါပေကုန်၏ အဲ့ဒီဖြစ်ချင်းပြည့်ချင်းဆိုတဲ့သဘောတရားရှိတဲ့သင်္ခါရတရားတို့ကို အပမဒေနမမိတ်မလျော်မပေါ်တော့တတိတရားဖြင့်တံပါဒေထာပြေဆုံးအောင်ကြင်ကြံကြိုးကုန်ပွားများအထောက်ကြပါကုန်လောသာဓုခေါ်လိုက်ပါသာတိသာတိသာတိမှာဖြင့် ရသော်ဘုရားရှင်ကိုရောမြတ်ကြီးကချက်သားတော်တဲ့မင်းတို့အခုယာထားတဲ့ဟောဒီယုတ်ဓမ္မအနန္တမတွေသည်သင်္ခါရတရားတော်ဒီမမြဲတဲ့သဘောရှိတယ်သင်္ခါရတရားတော်ဒီဖြစ်ချင်းပြချင်းသဘောရှိတယ်အဲ့ဒီဖြစ်ပြနေတဲ့သင်္ခါရတရားတွေရဲ့အပေါ်မှာအမြဲတမ်းဉာဏ်လေးနဲ့စိုက်စိုက်စိုက်စိုက်ပြီးတော့ယုတ်ကိုရှုမဲ့ပုဂ္ဂိုလ်တွေကလည်းဥဒ္ဒနောဒကာရမတွေဒါယုတ်ကိုရှုရမှာပေါ့နာမ်ကိုရှုတဲ့ပုဂ္ဂိုလ်ကလည်းစိတ်လေးတစ်လုံးဖြစ်ပြတွေကိုရှုအဲ့ဒီယုတ်ဓမ္မတွေနန္ဓမတွေ ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးယုတ်နံတရားတွေရဲ့အပေါ်မှာယုတ်ကိုရှုခြင်းနဲ့တရားတော်မှတွေကလည်းအော်ပူတလက်အိတ်တလက်ထောင်တလက်ကျင်တလက်ကြိုက်တလက်တရက်ရိပ်တရွာရွာတမောမနဲ့ယုတ်တရားတွေကဖောက်ပြန်နေရပါလဲပြောင်းလဲနေရပါလားလို့ယုတ်ရဲ့အနေစာကိုမြင်အောင်ရှုဝေဒနာကိုရှုတဲ့ပုံကိုယ်တွေကလည်းခံစားတဲ့စိတ်လေးကခံစားပြက်ခံစားပြက်ဆိုတာမြင်အောင်ရှုစိတ်ကိုရှုတဲ့ပုံကိုယ်တွေကလည်းဒီစိတ်လေးကတီးပြီးပြက်တီးပြီးပြက် တင်ညာတွေကိုရှုတဲ့ပုံကိုယ်တွေကလည်းမှတ်သားတတ်တဲ့ပူတယ်တောက်တယ်တင်းတယ်ထုံတယ်ကျင်တယ်ကြိုက်တယ်ဆိုတဲ့တင်ညာတရားတွေကဖြစ်ပြီးပြက်သင်္ခါရတရားတွေကိုရှုတဲ့ပုံကိုယ်တွေကလည်းလောဘတွေဒေါသတွေမောဟတွေဟာပေါ်ပြီးပြက်ပေါ်ပြီးပြက်နေရတဲ့သဘောတရားတွေပါလားလို့ခန္ဓာငါးပါးယုံနံတရားတို့ဒီအနိစ္စအမြဲမရှိပါလားလို့အဲ့ဒီတရားတွေကိုခြေသားတို့မင်းတို့အမြဲမပြတ်ဆင်ញင်ပြီးတော့နေလိုက်စမ်းမပွားများပြီးတော့နေလိုက်စမ်းမအထုတ်ပြီးတော့နေလိုက်စမ်းမ မမဲမလျော်မပေါ်တဲ့တတိတရားနဲ့ဟောတာနောက်ဆုံးငါမှားကြခဲ့ခြင်းပဲတဲ့ဒါနောက်ဆုံးမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ပိဋက3ပုံဓမ္မခန္ဓာပေါင်း၈တောင်း၄တောင်ကိုခြုံလိုက်ရင် နောက်ဆုံးတစ်လုံးတည်းကဘာလဲအပမဒေနတံပါဒေထာတဲ့မမေ့မလျော့မပေါ့တဲ့တတိတရားပဲရှိတော့တယ် တဲ့အဲ့ဒါကိုအကျဉ်းချုံလိုက်တာဓမ္မခန္ဓာပေါင်း7400ကိုအကျဉ်းချုံတာပိဋကသုံးပုံကိုအကျဉ်းချုံတော့မမေမလျော့မပေါ်တဲ့တတိနဲ့တာနေရကြပါတော့จิตသားတော်လို့နောက်ဆုံးဩဝါဒပေးပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးတခါတဲ့ငြိမ်ပြီးတော့သွားတော့အရှင်အနန္ဒမထေရမြတ်ကြီးကအရှင်နုရောဓဘုရားမြတ်စွာဘုရားပြိဋိဘံပြုပြီလားဘုရား ငါရှင်မြတ်စွာဘုရားပြိဋိနိဗ္ဗာန်မပြုသေးဘူးငါရှင်ရဲ့အခုမြတ်စွာဘုရားပထမဇံဝင်သားနေပြီအရှင်နှုတ်တော်ရာမထေမြတ်ကလည်းလိုက်လိုက်ပြီးတော့ရသော်ဗျာပထမဇံကိုဝင်သားနေပြီတခါဒုတိပထမဇံကပြန်ထဒုတိယဇံဝင်သားဗျာမီဒုတိယဇံကပြန်ထတတိယဇံဝင်သားဗျာမီတတိယဇံကပြန်ထစတုထဇံဝင်သားဗျာမီစတုထဇံကဝင်ပြန်ထပြီးတော့အာကာသအာနိစ္စယတနာဝိညာဏိစ္စယတနာနေဝတိညာနာတိညာယတနာဆိုတဲ့အဲ့ဒီမှာတခါတည်း ဇန်တွေတမာဘတ်တွေရှင်မျိုးတွေအကုန်လုံးကိုတခါတည်းအထက်တက်လိုက်အောက်ဆင်းလိုက်နဲ့မြတ်စွာဘုရားအဖမန်ထထဆင်ញံသုံးသပ်နေတော့ငါရှင်အခုအာကာသနိသယရဏသံကိုဝင်သားနေပြီတမဘတ်တွေဝင်သားနေဝိညာဉ်နိသယရဏနေဝတင်ညာနာတင်ညာယရဏအာကိသညာဆိုတဲ့အဲ့ဒီမှာတမဘတ်တွေကနေတခါအထက်ကနေအောက်ပြန်ဆင်းပထမဇန်ပြန်ရောက်ပထမဇန်ကနေပြီးတော့မှတခါပြန်ပြီးတော့ဒုတိယဇန်ဝင်သား ပထမဇံကပြန်ထဒုတိယဇံဝင်စားဒုတိယဇံကနေထတတိယဇံကိုဝင်စားတတိယဇံကပြန်ထပြီးစတုထဇံကိုဝင်စားပြီးတော့အာဂါတာနိစယတနာဇံဘက်ကိုမတက်တော့ဘဲနဲ့စတုထဇံကနေပြီးတော့ပစ္စဝကနာဆင်ញင်ပြီးတော့အဲ့ဒီမှာသုတိစိတ်ကြပြီးတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးပြိဋိဘံပြုတော်မူပါပြီတဲ့နော်အဲ့ဒီလိုမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးပြိဋိဘံပြုတော်မူတဲ့အချိန်ကြတော့မှ အရှင်ဘုရားမြတ်စွာဘုရားရှင်ကိုရောမြတ်ကြီးပြိဋိဘံပြူသွားပါပြီဘုရားလောကသုံးပါးရဲ့အသာတို့အမြတ်ဆုံးဖြစ်တော်မူတဲ့ဘုရားရှင်ကိုရောမြတ်ကြီးပြိဋိဘံပြူပါပြီလောကရဲ့စီမီလောကရဲ့အလင်းရောင်ကြီးကိုပေးတော်မူတဲ့အလင်းရောင်ကိုပေးတော်မူတဲ့ဘုရားရှင်ကိုရောမြတ်ကြီးပြိဋိဘံပြူတော်မူပါပြီလို့ပြောတဲ့အချိန်ကျမှသံပတိမြမမင်းကြီးကအော်လောကသုံးပါးမှာ အသာဆုံးအမြတ်ဆုံးဖြစ်တော်မူတဲ့ဘုရားရှင်ကိုတော်မြတ်ကြီးတောင်းမှပြိဋိဘံပြုအပ်သေးတာအလုံးသောသင်္ခါရတရားတွေသည် အမြဲမရှိပါလားလို့တဟံပတိမြမမင်းကြီးကလည်းမြတ်စွာဘုရားကိုဂါထာတွေနဲ့ဥဒန်းကျူးပြီးတော့လျှောက်တယ်။တရားမင်းကြီးကလည်းအိဋ္ဌဝတ္တသင်္ခါရဥပါဒဝယဓမ္မိနောဥပိစိတ်တဝါနိရောဇန္တိတေတံဥပသမောဒုက္ခော သင်္ခါရယုံနံဓမ္မသင်္ခါရတရားတို့သည်အနေစာမြတ်ဩရဝယဓမ္မိနော ဖြစ်ချင်းပြချင်းသဘောသာလျင်ရှိကြပါပေကုန်၏ဥပေစိတ်တော်ဟာဖြစ်ပြီး၍ဏိရုဇန်ဤချုပ်ဆုံးကြရပါကုန်၏ဒေတံထိုယုံနာဓမ္မသင်္ခါရတရားတို့၏ဥပဒမောရှုံငိမ့်ရာဖြစ်သောနိဗ္ဗာန်တိကသူခေါ်ချမ်းသာကြောင်းပါပေသည်ဤကဲ့သို့တရားမင်းကြီးကလည်းပဲ အနိစ္စဝတ္တသင်္ခါရဆိုတဲ့ဒီဃာထာတော်နဲ့ဘုရားရှင်ကိုတော်မြတ်ကြီးကိုပူဇော်အလုံးသောလူတွေနတ်တွေအကုန်လုံးမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးရဲ့ယုတ်ကလတော်ကြီးကိုအကုန်လုံးပူဇော်ကြတဲ့ပြိဋိဘံပြုတဲ့နေ့ဒီလည်းပဲကဆုံလပြည့်ဗုဒ္ဓနေ့ပါတဲ့နော်အဲ့ဒီတော့ဦးဇင်းတော်ကဆုံလပြည့်ဗုဒ္ဓနေ့ဟာဗျာဒိတ်ခံတဲ့ကဆုံလပြည့်ဗုဒ္ဓနေ့ဖွာတော်မူတဲ့နေ့ဟာလည်းကဆုံလပြည့်ဗုဒ္ဓနေ့ သဗ္ဗညုတာရွှေညာတော်ကိုရတော်မူတဲ့နေ့ကလည်းကဆုံလာပြည့်ဗုဒ္ဓနေပရိနိဗ္ဗာန်ပြုတဲ့နေ့ကလည်းကဆုံလာပြည့်ဗုဒ္ဓနေနော်ဒါတွေကနေမှနောက်ထပ်ထပ်ယူတာအဲ့ဒါတော့ဒီလေးမျိုးပဲရှိလို့ဦးဇင်းဒီလေးမျိုးပဲဟောတယ်နောက်တနေရာမှာထပ်ယူထားကြတာကတော့မြတ်စွာဘုရားကပိလဝတ်ကိုပထမဆုံးခောက်ပြန်ကြွတဲ့အချိန်တဲ့ရေမီအစုံတကောဗျာဒီဟာပြတဲ့နေ့ကလည်းကဆုံလာပြည့်နေ့လို့ဆိုပါတယ်เนาะဒါပေမဲ့ဦးဇင်းတို့ အဓိကယူတာတော့အဲ့ဒီ၄မျိုးကိုယူပါတယ်ဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့တပည့်သားတဝကတရားတော်မှတွေဥစဉ်တို့တွေဒီသာသနာတော်ကြီးနဲ့ကံကောင်းလို့2500ကျော်မှတွေ့ရတယ်တွေ့ရတဲ့အချိန်မှာဩလောကမှာဘုရားရှင်ကိုရောမြတ်ကြီးတော်မှပြိဋိဘံပြုပါသေးတာငါတို့လည်းပဲတနေ့သေးကြရလိမ့်မယ်လို့သေခြင်းတရားတွေကိုကြိမ်ကြိမ်အဖန်မှန်ထပ်ထပ်ပွားပေးကြပါနော် ငါသည်တနေ့သေးရဥမာပါလားငါသည်တနေ့သေးရဥမာပါလားငါသည်သေဆုံးရလေဥမည်သေခြင်းတရားသည်မြဲသည်ငါသည်သေရလေဥမည်ငါသည်သေရလေဥမည်လို့အဲ့ဒီလိုအကြိမ်ကြိမ်ဖန်ဖန်ထထတာပွားများပြီးတော့နေသမှာတရားတွေကိုပို့ပို့လှုပ်ချင်လာပါလိမ့်မယ်တရားတော်မှလို့နော်မန်နေလဲကြာလာပါလိမ့်မယ်မာနတွေလဲကြာလာပါလိမ့်မယ်ကိုကိုကို မသေးဘူးလို့ထင်နေလို့နေရတဲ့အချိန်လေးအတွင်းမှာ ကြက်ချင်းတဲ့ကကြက်တယ်တကောင်နဲ့တကောင်ခွတ်နေကြတိုက်နေကြခိုက်နေကြသလိုတဲ့ဟိုမှာတခါတဲ့လာဝယ်တဲ့လူလာရင်လေပင်ခုတ်ဖြတ်ပြီးတော့တတ်ခံရမယ်ဘဝလေးရောက်မှမှသိနေရတဲ့နဲ့ကိုယ့်ရှင်မှာစင်းနေထုံးနဲ့ဓာကြီးရှိနေတာသိနေပါရတဲ့နဲ့အချင်းချင်းကြက်တယ်တဲ့တကောင်နဲ့တကောင်စိတ်နေကြတယ်ခွတ်နေကြတယ်အခုလည်းပဲမရဏတတိကမရဏတရားတွေမပွားတဲ့အခါကျတော့တခါတည်းတိုက်ကြတယ်ခိုက်ကြတယ်အပြစ်တွေပြောကြတယ်ရန်တွေလောက်ကြတယ် အမျိုးမျိုးတွေလောက်ပြီးတော့နေကြတာเนาะအဲ့ဒီတော့အဲ့ဒါတွေကိုကင်းလို့ချင်ရင်ဥဇဏုဒကာရမတွေသေခြင်းတရားကိုဆင်ញင်လိုက်စမ်းပါဩလောကမှာသေခြင်းတရားကြီးဆိုတာကလုံးဝမှာအမြဲတမ်းလာနေတဲ့တရားကြီးမသေးဘူးဆိုတာတယောက်မှမရှိဘူးသေခြင်းဆိုတာမြဲတယ်เนาะ အဲ့ဒီသေခြင်းတရားကြီးအမြဲတမ်းလာနေမှာပဲအဲ့ဒီမသေးသေးခင်မှာငါတို့ရဲ့ဒါနတွေသီလတွေဘာဝနာတွေမြတ်စွာဘုရားရှင်ကိုရောမြတ်ကြီးလေသင်ခြေကဘာတသိမ့်ပါရမီဖြည့်ပြီးတော့ယခုကဲ့သို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့တရားတော်တွေကိုနာယူခွင့်ရတယ်ကျင့်သုံးခွင့်ရတယ်ယုတ်ဓမ္မနာဓမ္မတွေသိအောင်လုပ်နိုင်ခွင့်ရတယ်ဆိုတာဥစဉ်တော်တရားဓမ္မတွေအမတန်မှကံကောင်းလို့ရတာဒီတရားတော်တွေကိုနာယူဖို့လည်းမလွယ်ဘူးကျင့်သုံးဖို့လည်းမလွယ်ဘူးလိုက်နာဖို့လည်းမလွယ်ဘူး အဲ့ဒီလိုမလွယ်တဲ့အထက်မှာမှဦးဇင်းတို့ဒကာတော်မတွေနာယူနိုင်တယ်ကျင့်သုံးနိုင်တယ်လိုက်နာနိုင်တယ်ဆိုတော့ဦးဇင်းတို့ဒကာတော်မတွေဘုံကံကြည့်လို့ပါအဲ့ဒီတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတော့အခုပြိဋိဘံပြုပြီပြိဋိဘံပြုပြီးတော့မြတ်စွာဘုရားရဲ့ခန္ဓာကိုယ်အလောင်းတော်ကြီးကိုတခါတည်းအဲ့ဒီကုသနာယုံမလာမင်းနဲ့တည်ဆောင်သွားကြပြီးတော့အထက်ထက်နဲ့နတ်သားတွေစီတွေအမွေးတိုင်းတွေနဲ့မျိုးစုံနဲ့အကုန်လှုပ်ပြီးတော့ နောက်ကထင်းပုံကြီးတွေနဲ့ပုံပြီးတော့မိတိုက်ရှို့ကြဘလို့မှမရှို့လို့မရဘူးတဲ့ဘာလို့လဲဆိုတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့တပည့်တာဝကဖြစ်တဲ့အရှင်မဟာကတ္တဗမထေရမြတ်ကြီးရောက်မလာသေးလို့တဲ့အရှင်တို့တော်ရာမထေရမြတ်ကြီးကအသင်တရားတော်မတော်တဲ့နတ်တွေစိတ်ဆိုးကြလိမ့်မယ်တဲ့နတ်တွေကမိရှို့လို့မရအောင်လှုပ်ထားတယ်ဘာလို့တော့ဘုရားရှင်မဟာကတ္တဗမထေရမြတ်ကြီးလာပြီးတော့ဘုရားရှင်ကိုဥတိုင်းမသာလျင် ဘုရားရှင်ကိုရောမြတ်ကြီးဟာတင်ဇောဒံလောင်ကျွမ်းပါလိမ့်မယ်လို့ပြောလို့အရှင်မကတ္တဗမထေရမြတ်ကြီးဆောက်အရှင်မကတ္တဗမထေရမြတ်ကြီးကမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ခြေတော်ကိုဥကောင်းတော်နဲ့တိုက်ပြီးတော့ရှ िख ိုးပူသောဖူးမြောပြီးတဲ့အချိန်ကျတော့မှအဲ့ဒီမှာကျမှတေဇောဓာတ်တွေလောင်ကျွမ်းပါတယ်တေဇောဓာတ်တွေလောင်ကျွမ်းပြီးတော့ဆွဲတော်လေးစုနှစ်ဖူးသိကျတော်နဲ့ကြံတဲ့အစိတ်စိတ်အမော်မော်သော ဓာတ်တော်မွေတော်တွေတည်င်းသားလို့ရပါတယ်တဲ့နော်အဲ့ဒါကိုမွေတော်လေးစိတ်ကျွင့်တယ်ကိုလို့ဆိုတာနော်အဲ့ဒီတည်င်းသားလောက်ရတဲ့ဓာတ်တော်တွေကိုတခါတော့ဩအဇာတသမင်းကလည်းမြတ်စွာဘုရားပြိဋိဘပြုပြီလို့ကြားလို့သူကလည်းစစ်တပ်ကြီးတွေနဲ့ချီပြီးလားကြားနဲ့မြို့တွေမြို့တွေကလည်းတခါတည်းတိုင်းတိုင်းပြည်ပြည်ကတိုင်းပြည်ဆက်ချက်တိုင်းကနေမှစစ်တပ်တွေနဲ့အကုန်ချီလာပြီးတော့သူကယူကြမယ်ငါရငါကယူကြမယ်နဲ့ အကုန်လုံးအဲ့လိုဖြစ်ပြီးတော့တတ်ကြဖြတ်ကြမယ်လုပ်တဲ့အချိန်မှာအဲ့ဒီသောတော်ကဒေါနာဆိုတဲ့မင်းကြီးမင်းသားတွေအလုံးကိုဆရာလုပ်ခဲ့ဘူးတဲ့ဒေါနာဆိုတဲ့ပုံနာကြီးကအသင်မင်းသားတော်တဲ့အကျွန်ုပ်ရသကားကိုနားထောင်ကြပါအောင်အကျွန်ုပ်ရသကားကိုနားထောင်ကြပါအောင်အသင်တော်သည်ဖះရှင်ကိုကိုရောမြတ်ကြီးကိုကိုးကွယ်ပါတယ်စိတ်ကပ်ပါတယ်လဲပြောသေးတယ်ဖះရှင်ကိုရောမြတ်ကြီးကတိခဏ်ရှင်တရားကိုဟောတာတဲ့အသင်တော်က ပြောင်းမြန်လုပ်ပြီးတော့သိခံခြင်းတရားကိုမနာယူပါပဲနဲ့တိုက်ကြမယ်ခိုက်ကြမယ်ဆိုရင်မြတ်စွာဘုရားပြိဋိဘံပြုခါရှိသေးတယ်သွေးချောင်းစီရတဲ့ဘဝဆိုရင်ဖယားရှင်ရဲ့အဆုံးအမကိုမယိုတရားမလိုက်နိုင်ရရောက်တယ်ဒါကြောင့်မို့အငြိညော့သေးသေးချာချာတိုင်ပင်ပြီးတော့မှဖယားရှင်ကိုရောမြတ်ရဲ့အဆုံးအမလည်းကျင့်ကြသမ်းမှာသေးသေးချာချာလုပ်ပေးပါမယ်ဆိုပြီးတော့မှ အဲ့ဒီမှာတင်တခါတဲ့ဓာတ်တော်မွေတော်တွေကိုဒေါနာပုံနာကြီးကခွဲဝေတယ်ဒေါနာပုံနာကြီးကခွဲရင်းနဲ့ဓာတ်တော်မွေတော်တွေချိန်ရင်းနဲ့သူကဆွဲတော်ကနည်းနည်းကြီးတဲ့ဆွဲတော်ဦးဇင်းတို့အခုတိတိလင်္ကာမှာသွားတော့ကဦးဇင်းတို့ဖူးမြော်ရတဲ့အခါကျဆွဲတော်ကြီးကတော်တော်ကိုကြီးတာမြတ်စွာဘုရားရဲ့အန်တော်ဆွဲတော်ကြီးကဒီဒီသွားဆွဲတော်ကြီးကတော်တော်ကိုကြီးတယ်အံ့ဩစရာဦးဇင်းတို့တောင်မှအဲ့လောက်မထင်ဘူး လိုက်ပြီးကြည့်တော့ကြီးလိုက်တာလို့ဒါပေမဲ့ဖရာရဲ့အရက်တော်အဲ့ဒီတုန်းကရှိတဲ့အတိုင်းတာနဲ့ဆိုရင်အဲ့ဒီဟာဦးဇင်းတို့ဒီတာမန်သွားနေတဲ့အများကြီးကြီးတယ်အဲ့ဒီလိုဆွဲတော်ဆိုတော့အဲ့တော့ဒေါနာပုံနာကြီးကလည်းအဲ့ဒီဆွဲတော်ကြီးကိုသူကဘာလုပ်လဲဆိုတော့ခါတဲ့တစ်ခုကိုခေါင်းထဲမှာထိုးညက်တာတစ်ခုကိုအောက်မှာตาလေးဖွက်ထားတာဖွက်ထားပြီးတော့မှသူကအဲ့မှာနေတော့တရားမင်းကသိတယ်ခေါင်းပေါ်ကဆွဲတော့တရားမင်းကယူသွားရောအောက်ကဆွဲတော့ငကားမင်းကယူသွားရော သူကတော့သူ့အတူဆွဲတော့ကြမ်းနေသေးတယ်ထင်တာပေါ့အကုန်လုံးတတ်တော်ငွေတော်တွေအကုန်ခွဲဝဲအဲ့ဒီမှာကျန်တဲ့မင်းနှစ်ပါးလည်းအဲ့ဆွဲတော်နှစ်ခုရသွားပြီအဲ့ဒီမှာရာကလိန်ကတိုင်းနဲ့ဒီဟွာဘက်မှာအာတိုင်းနဲ့တိုင်းမှာရောက်သွားအခုတစ်ခုကအခုတိတိလင်ကရောက်သွားတယ်အဲ့ဒီအိန္ဒိယနေမှာအာဟေမမာလာတို့တခါတည်းအဲ့ဒီကနေမှစစ်ဖြစ်တော့ထွက်ပြေးရင်းနဲ့သူတို့လင်မယားနှစ်ယောက်ဒီဟိုကျုံကိုတဲသွားလို့အခုချိန်ဒီသူတို့နိုင်ငံတဝမ်းလုံးမှာအဲ့ဒီသူတို့နှစ်ယောက်ရဲ့ ဓာတ်ပုံကြီးတွေခုချိန်ကြီးရှိတယ်အဲ့ဒီဆွဲတော်ကိုတီကိုကျွန်းကိုတဲသွားတာနောက်တစ်ခုကတော့အခုရှားမရသေးဘူးအဲ့ဒီတစ်ခုကပါကစ္စအာဖဂန်နစ္စတန်နဲ့မှလို့ပြောတယ်တချို့တလေကတရုတ်ပြည်လို့ပြောတယ်တရုတ်ပြည်ကဟာကိုတချို့လေကတိတ်မယုံညာဘူးအဲ့ဒါကတော့ဆွဲတော်လို့ပြောပေမဲ့အန်တော်တွေကတခုခုဖြစ်ချင်းဖြစ်မယ်ဆိုပြီးတော့ဆွဲတော်ကိုတော့တရုတ်ပြည်ကတချို့လေမယုံတချို့လေကလည်းတရုတ်ပြည်ကဆွဲတော်လို့ပြောတယ်အဲ့တော့လဲစုပေါ့တာဝရိန်သားမှာတဆူရှိတယ်နဂါးပြည်မှာတဆူရှိတယ်အခုတီဟိုမှာတဆူရှိတယ် အခုတဆူကတော့အငင်းပွားနေတဲ့တရုတ်ပြည်ပေါ့နော်အဲ့ဒါတခုဆိုတော့အဲ့ဒါဆွဲတော်လေးစုအဲ့ဒါကျွင်ပြီးတော့မှအဲ့ဒီဓာတ်တော်ငွေတော်တွေအဲ့ဒါတွေကိုတိုင်းတိုင်းပြည်ပြည်မင်းတွေကအကုန်လုံးပူဇော်ပြီးတော့အဲ့ဒီဓာတ်တော်ငွေတော်တွေကိုဌာပနာပြီးတော့ဇေဒီလေလောက်အရှင်မကတ္တဗမထေရမြတ်ကြီးကသာသနာကြည်လိုက်တဲ့အခါကျတော့ဟောဒီအိန္ဒိယနိုင်ငံကြီးထဲမှာသာသနာသိတာကြီးမခံနိုင်တော့ဘူး။နောင်ကြတော့သာသနာတော်ကြီးပြတ်တော့မယ်အဲ့ဒါပြတ်ရင် ဘယ်မှာသွားပြီးသာသနာတည်နိုင်မလဲဆိုတော့အိန္ဒိယရဲ့အပြင်ဘက်မှာမြန်မာသီရိလင်္ကာထိုင်းကမ္ဘောဒီးယားလာအိုဒီဘက်တိဘက်တရုတ်ချိုင်းနာအစရှိသဖြင့်ဟိုဘက်အာဖဂန်နစ္စတန်အဲ့ဘက်ချမ်းဘက်တွေမှာသာသနာတည်နိုင်တာမြင်လို့အဲ့ဒီမှာလေတခါတည်းသာသနာပြု မရှင်နေသာသနာနှစ်200ကျော်ဒီလွှတ်လိုက်မယ်အဲ့ဒီကြရင်အတိုင်းတိုင်းအပြည်ပြည်ကို ဒီဓာတ်တော်မွေတော်တွေကိုဖြန့်လို့ရအောင်ဆိုပြီးသူတို့ကိုးကွယ်ဖို့ဓာတ်တော်လေးလောက်ကို ထားပြီးတော့မှကြံတဲ့ဓာတ်တော်တွေကိုအရှင်မကတ္တဗနဲ့အဇာတတမင်းကြီးပေါင်းပြီးတော့ရာဇဂျိုမြို့ရဲ့အပြင်ဘက်အခုဗိမိတာရာဂျေဆိုတဲ့အဲ့ဒီဟာရဲ့မျက်နှာချင်းဆိုင်မှာဦးဇင်းတို့ဓာတ်တော်တိုင်းတွင်းကြီးရှိပါတယ်အဲ့ဒီနေရာမှာဓာတ်တော်မွေတော်တွေအကုန်လုံးကိုမြုပ်နှံထားခဲ့ပြီးတော့မှသစ္စာဒိဋ္ဌာန်နဲ့ပြုတ်ထားခဲ့တာပါ သာသနာနှစ်200ကျော်တိရိဓမ္မသောကမင်းကြီးတက်လာတဲ့အချိန်ကြတော့မှအဲ့ဒီဓာတ်တော်မွေတော်တွေကိုတခါတဲ့ကိုတိုင်ကိုတာနာသာသနာပြုစေလွတ်ပြီးတော့ဦးဇင်းတို့မြန်မာနိုင်ငံမှာအရှင်သောနာအရှင်ဥဒ္ဒရာတို့နော်ဒီဟိုကျွန်းမှာရှင်ရှင်တိရိဓမ္မသောကမင်းကြီးရဲ့သားတော်နော်သားတော်နဲ့သမီးတော်တို့အဲ့ဒီဂျုံကိုသွားပြီးတော့သာသနာပြုကြတယ်အဲ့ဒီလိုနဲ့ကိုတိုင်ကိုဌာနသာသနာပြုပြီးတော့ဓာတ်တော်မွေတော်တွေဖြန့်ပြီးတော့ ကဘာလောကအနှံ့လုပ်ခဲ့ပါတယ်သီရိဓမ္မတော့ကမင်းကြီးကမြတ်စွာဘုရားမွေးဖွားတော်မူတဲ့နေရာအငင်းခုန်ရှိတယ်အခုတောင်မှဦးဇင်းတို့အိန္ဒိယနိုင်ငံကသူတို့ရဲ့မြောက်ဘက်ချမ်းဘက်မှာအဲ့ဒီအုပ်ပုံနှစ်ပုံလိုဟာမျိုးကိုသူတို့မြေပုံထဲမှာထက်ဆွဲထားတာဒါသည်တိဋ္ဌတမင်းသားမွေးဖွားရာ နေရာဆိုပြီးတော့အဲ့ဒါဦးဇင်းတို့ရောက်စားတော့ကနီပေါ်သွားမယ်ဘာလို့ဖို့သွားမှာလဲလို့မေးတယ်မြတ်စွာဘုရားခေါ်တော်မူရာသွားပြီးတော့ကြော့မယ်လို့လို့အဲ့ဒီမှာသူတို့ဒီ ဒီ immigration မှာပြောတဲ့ခါကျတော့မဟုတ်ဘူးလေတဲ့ဖះမွေးဖွားတာဒီမှာပဲဆိုပြီးသူတို့ကအဲ့လိုမြေပုံမှာထည့်ဆွဲပြီးပြောင်းထားတာအိန္ဒိယနိုင်ငံထဲမှာရှိတယ်ဒါပေမဲ့ဘယ်သူမှမတော်ဘူးကဂျပန်ဘက်ကနေမှသူတေသနာတွေလုပ်တယ်နောက်ပြီးတော့တိရိဓမ္မတောကမင်းကြီးရဲ့ကြောက်တိုင်အဲ့ဓာတွေဟာတိရိဓမ္မတောကမင်းကြီးကကြောက်တိုင်နေစိုက်ထူပြီးတော့အဲ့ဒါဒီနေရာဒီဗုဒ္ဓမွေးဖွားတဲ့နေရာဖြစ်တယ်ဆိုပြီးလှုပ်လို့ နောက်ပြီးတော့နိုင်ငံတကာပညာရှင်တွေကလည်းအကုန်လုံးဆုံးဖြတ်ချက်ချလို့မွေးဖွားတဲ့နေရာလုံဘိနီဥယျာဉ်မှာနော်အဲ့ဒီနေရာကိုအလုံးအခိုင်မှာအလုံးကတကဘာလုံးကဆုံးဖြတ်လိုက်ကြပါတယ်အဲ့ဒီနေရာမှာတိတိဓမ္မတောကမိညာကြောက်တိုင်နေလောက်တယ်သူ့ရဲ့ကြောက်တိုင်အလုံးရဲ့ထိုက်မှာဆင်ယုံမြင်းယုံနွားယုံရှင်သေးယုံနော်အဲ့ဒီ၄မျိုးကိုသူလောက်လေရှိတယ်တဲ့နော် နွားလို့လည်းသိခံနိုင်ရမယ်တဲ့ဒါသနာအလုပ်ဆိုတာเนาะမြင်းလို့လည်းလျှေမြန်ရမယ်တဲ့เนาะတခါတည်းခြင်သေးလို့လည်းရဲဝံ့ရမယ်ဆင်လို့လည်းခွန်အားကြီးရမယ်အဲ့ဒါကြောင့်မို့ခြင်သေးလို့ရဲရင်ဖို့ရအတွက်သင်္ကေတအနေနဲ့ခြင်သေးရုပ်ကိုထားခဲ့တာတဲ့ခွန်အားကြီးတဲ့ဆင်ကိုယူပြီးတော့သာသနာပြုတဲ့လုပ်ငန်းတွေမှာခွန်နဲ့အားနဲ့လုံနိုင်အောင်လို့ဆင်ကိုအထိမ့်မှတင်ခဲ့တယ်။ အခါတည်းမြင်းကဲ့သို့လျင်မြန်ဖြတ်လက်အောင်လည်းမြင်းရုပ်ကိုရှေ့မှာတင်ခဲ့တယ်သိခံဉာဏ်တရားတွေကိုမွဲဖို့ရအတွက်နွားရုပ်ကိုလည်းတင်ခဲ့တယ်တဲ့အဲ့ဒီလိုနဲ့တိတိဓမ္မသောကမင်းကြီးရဲ့သာသနာပြုခရီးနဲ့ဦးဇင်းတို့ဒီဘက်ကိုသာသနာတော်ကြီး2500ကျော်ခဲ့ပါပြီယနေ့အချိန်ကာလတိုင်အောင်ဦးဇင်းတို့တရားတော်မှတွေမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဖွာတော်မူတဲ့ပွင့်တော်မူတဲ့ပြိဋိဘံပြုတော်မူတဲ့ဒီအချိန်ကာလတွေကိုအာယုံယူပြီးတော့ဗုဒ္ဓဘာသာသူတော်စင်အပေါင်းတွေက ကဆုံလပြည့်ဗုဒ္ဓနေဆိုပြီးတော့ဗုဒ္ဓဘုရားရှင်ကိုအာယုံပြုပြီးတော့ပူဇော်ကြတယ်ရှ िख ောကြတယ်အဲ့ဒီလိုပူဇော်ရှ िख ောပြီးတော့ကဆုံညောင်ရည်တွေသွန်းတဲ့အချိန်ကာလကြီးကိုဦးဇင်းတို့ဒကာတော်မတွေယခုဘုရားရှင်ကိုရောမြတ်ကြီးရဲ့တမိုင်းရောက်နဲ့ဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့တရားတော်တွေကိုနာယူကျင့်သုံးပြီးတကာလအော်ငါတို့ဟာဘုရားရှင်ကိုရောမြတ်ကြီးနဲ့တွေ့လို့ဒါလည်းဒီကဲ့သို့ယုတ်တရားတွေနန္တရားတွေဖြစ်ချင်းပြချင်းတရားတွေကိုနာကြားရ အကျင့်ကြံရခြင်းတွေရကြတာပါလားအကယ်၍သားလေဖះသာသနာတော်နဲ့နာမကြုံလို့သားလေငါတို့ဟာယုံမှမသိနာမှမသိတဲ့အပယ်လဲပုံအကျဉ်းချင်းဆင်ရတဲ့ဘဝတွေရောက်အောင်မယ်အဲ့ဒီတော့ယခုလိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့သာသနာတော်နဲ့တွေ့ထုံကြုံတုံတွေ့ကြိုင်ကြုံကြိုင်ကာလမှာအော်ငါတို့ဟာမြတ်စွာဘုရားရှင်ဟောကြားတော်မူခဲ့တဲ့တရားတော်တွေကိုအပမဒေနတမ္ပါဒေတမမေ့မလျော့မပေါ်သောအဖြစ်တတိတရားနဲ့နေစဉ်နေတိုင်း ကြင့်ကြံကြိုးကုပ်ပွားများအထုတ်မဲ့ဆိုတဲ့သရဝီရိယဉာဏ်ပညာတို့ဥသိပိတကာလမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့တတိပဋ္ဌာန်တရား၄ပါးတို့ကိုကြင်ကြံကြိုးကုပ်ပွားများအထုတ်နိုင်ကြပါစေကုန်တော်တည်းသာဓုသာဓု သာဓုပါဖျား